ဘုန်းကြီးတို့ဓမ္မကြီးကကာနောကလေးရာဝကနဘွယ်ထက်တရားစီတို့ဖို့လဲဘုန်းကြီးတို့နေနဲ့ရပြဖို့မရအဲဒါကြောင့်ပထမဘွယ်ဒုတိယဘွယ်ပေါ့ခဏိမှဘုန်းကြီးတို့ဘန်ကောက်ယူရီးယားနိုင်ငံဘန်ကောက်မြို့ကကြောက်ကခွဲတဲ့အတွက်ယောဂ၅ချိန်မြောက်စစ်ဆေးပြီးတော့ပြန်လာပါတယ် ဒါပရမဂန္ဓောလေးဟောပြီးတော့ဒီမှာဟောနဗေ9နာရီဝဋ္ဌနေမြန်နဲ့ညောင်းကိုကြွပြီးတော့စိတ်ဖြူမြို့အလိုကိုသွားမှဖြစ်ပါတယ်အဲဒီကပြီးတဲ့အခါကျတော့မှမန္တလေးအမရပုရအဲဒီကပြန်ပြီးတော့မှဘုန်းကြီးတို့ဘုရားကရာကိုသွားဖို့စီစဉ်ရှိပါတယ်ရပါဘောရီရလည်းပဲစီစားတဲ့ည ရက်ကခွာလို့မရအကိုတလဲကြတော့လည်းပဲကိုယ်တိုင်ရှိနေတဲ့အခါကိုယ်တိုင်မှပဲနာကြားကြမှာတယ်ဆိုတဲ့ပြည့်ဘုန်းကြီးတို့လည်းမဖြစ်မနေအရာသွားနာယူဝက်ပြန်နာယူဝက်ပေါင်းတနာယူဟောတာကတနာယူဆိုပြီးတော့တနာယူကြာသုံးပြုခဲ့ရပါတယ်။ကိုင်းရှိရှိအဲဒါကြောင့်ခုနာယူ9မိနစ်ရှိပြီဖြစ်ဖြစ်တရားကိုစတရအောင် ယနေ့သာသနာတော်2550ခုကောဇာတော်ရီ1369ခုခရစ်နှစ်2009ခုဥတုဟိမန္တဆောင်းလာရသည်နတ်တော်လာဇန်၄ရက်နေ့ညမဟာယံကုန်တိုင်းတိုင်းမြို့နယ်အမှတ်၂ရပ်ွယ်၈လမ်းတောက်ကြဘဆွမ်းလောင်းအပင်ဓမ္မယုံ၌ရှင်ရင်ကျင်းပအပ်သောဓမ္မသဘင် ပရမညာအရှင်သီလဝံကသစ္စာဝါဒီဓမ္မရိတ်တာကြောင့်လိုက်မြို့နဲ့ဒုတိယညာဘုန်းကြီးတို့တတိယညာဒေါက်တာရှင်ကောဝိရမဇ္ဈိမဂုဏမာဇိသာသနာဤသာတာဂိတမြို့နယ်တို့ကသုံးညာတိုင်းတိုင်းဓမ္မသဘင်တရားအလူပေးလူရမှာဖြစ်ပါတယ်အဲဒါကြောင့်အမှန်နှစ်ရက်ွယ်ရှင်လန်းမြို့သားသမီးများက ယနေ့ဓမ္မပူဇာပွဲမှာအလူမန္တတရားတင်ကုတ်ဆောက်လုပ်ခြင်းကြောင့်အလူတဲ့အခုတရားတရားပရိစေတော်ကြီးဆောက်လုပ်တာဟာဝိဟာရဒါနကြောင့်အလူခေါ်ပါတယ်ဘာအလူလဲကြောင့်အလူတဲ့အဲ့တော့သောဇသဗ္ဗတရဟောတိယောဒရာတိဥပတယံဆိုတဲ့ဒေသနာအရာ ကျောင်းကိုလူရင်အားလုံးကိုလူရရောက်တဲ့ကျောင်းလူရင်အားလုံးကိုလူရရောက်ပါဗျာအေးကိုလူရရောက်တဲ့အပူကိုလူရရောက်တဲ့ချမ်းသာကိုလူရရောက်တဲ့ဘေးမဲ့ကိုလူရရောက်တဲ့အသက်ကိုလူရရောက်တဲ့ဒါလောကီဘက်က၅မျိုးလောကုတ္တရာဘက်ကဇာအလူတော်ကိုလူရရောက်တဲ့ဝိပဿနာဉာဏ်အလူတော်ကိုလူရရောက်တဲ့ မညာ၄ပါးအလူဘောလောလူရရောက်တယ်။ဘူညာ၄ပါးအလူကိုလည်းလူရရောက်တယ်။နိဗ္ဗာန်ကိုလည်းလူရရောက်တယ်။လောကုတ္တရာဘက်ကအကျိုး၅ပါးနှစ်ရပေါင်းလိုက်တော့ကျောင်းအလူတရားစင်အလူဟာအကျိုး၁၀ပါးအကျိုးဘဏ္ဍမ10ပါးပါဗျာအေးအဲ့ဒါရကြောင်းလူတဲ့ပုဂ္ဂိုလ်ဟာတဲ့ဒွါရတဟထောဩဝရကောဝိယတာမန် အမေးပိုက်တဲ့နေရရင်တထွာလောက်ပြင်းမြောင်းမဲမိုက်တဲ့အမိဝါနာနာနေရတယ်အခုလို့ကြောင်းအလူလူဒါနဲ့ပုဂ္ဂိုလ်ဟာဘဝမဆုံးဖြစ်ရအောင်မယ်ဆိုရင်လက်ဘုန်းကြီးတို့အမေဝါနာဟာတစ်ဆက်တတောင်ကျယ်ဝန်းနဲ့တိုက်ခန်းတဲ့သို့အေးချောင်းကြီးတက်တာစွာနေရခြင်းနောက်ကြောင်းလူပုဂ္ဂိုလ်ကနိဗ္ဗာန်ကိုလူရရောက်တယ်ဆိုပြီးတော့ဟောထားခဲ့ပါတယ် အဲ့လိုအကျိုးတရားတွေနဲ့သိပြီးတော့တရားအလူတော်တရားဝဲချင်းပရတာပီတိဖြစ်ရတယ်အဲ့ဒီပီတိကိုခြေခံထားပြီးတော့ရှင်ဘွားဝိပဿနာဉာဏ်နဲ့အထုလိုက်လေဘဝအတိတ်ပါရမီအားလျော်စွာ သောတာပန်သဂရာကအနာကယဟန္တာဖြစ်နိုင်တယ်ဗျာအေးအဲ့ဒါဘုန်းကြီးတို့ဓမ္မအလူတော်ကြီးနဲ့ပတ်သက်ပြီးတော့ရရှိတဲ့အကျိုး နောက်တစ်ခုလျက်ရှင်ဤထွန်းကြည့်ပူဇော်ခြင်းကိုဒီပဒါနအလင်းအောင် အလူစကုဒါနမျက်စိအလူလို့ခေါ်တယ်အေးဒါကြောင့်အလင်းအောင်ရှိတော့မြင်းမင်းများမြင်းခလုတ်ကတိချင်းရက်ဒါရီကွယ်များစွာသိနိုင်တော့ရှောင်းနိုင်ရှားနိုင်တဲ့သွားလည်လာတဲ့အခါမထိတိုက်ဘူးပေါ့အန္တရာယ်မရှိဘူးပေါ့ အေးပြီးတော့လည်းပဲမြင်လို့တဲ့အရာကိုစူးစိုက်စွာမြင်နိုင်တယ်အဲဒါကြောင့်စီမီအယောင်လူတဲ့ပုဂ္ဂိုလ်ဟာစကုဒါနမျက်စိအလူလူရရောက်တယ်အဲဒါမျက်လုံးလှပတယ်မျက်တောင်းမျက်ခုံးမျက်ခမ်းနဲ့တကွာအတွင်းဒိတ်အပြင်ဒိတ်ရေဒိတ်စသည်ဆင်းရဲတွေလွတ်တယ် နောက်ဆုံးလောတရာရှုတော့မှာဒိဋ္ဌစက္ခုအပိညာယအကြောင်းဖြစ်တဲ့ဒိဗ္ဗသရဏနစက္ခုကမျက်စိဒိဗ္ဗစက္ခုဆိုတာနတ်မျက်စိအဲ့ဒီနတ်မျက်စိနဲ့တူတဲ့တရားမှုသူ့ကိုဒိဗ္ဗစက္ခုအပိညာပါတယ်လေဒိဗ္ဗသကုအဘိညာပါဗျာအဲ့ဒီဒိဗ္ဗသကုအဘိညာဆိုတာကွယ်ကာတဲ့အရာကိုထွင်းဖောက်မြင်နိုင်စွမ်းရှိ အဝေးကအရှင်းကိုအနီးကဲ့သို့ကတ်ကြည့်ရတယ်လို့ကြည်လင်းပြသားစွာမြင်ရတယ်။အေးယုတ်ယကနန္တရားမတရားဖုရိယနိဗ္ဗာန်တရားတွေကိုလည်းထွန်းဖောက်မြင်နိုင်တယ်။အဲ့ဒါအလင်းရောင်အလူကြောင့်ရတဲ့အကျိုး။ဘာအကျိုးလဲ။အလင်းရောင်လူရောင်ရတဲ့အကျိုးပါဗျာ။နောက်တစ်ခုအတန်းချက်တဲ့တတ်ခြင်းပူဇော်တဲ့ အဲ့ဒီအတန်ချက်ဆက်တတ်သင်ပူတော်တော့ကပီပီပြင်းပြင်းကြီးကြီးလင်းလင်းကြားရအဲ့ဒါကြောင့်အတန်ကိုလူတဲ့ဂျိုးပဲပီပီပြင်းပြင်းကြီးကြီးလင်းလင်းကြားရတော့အေးလောကီရဲ့ချမ်းသာရာကြောင့်ကောင်းမြတ်တာတွေလည်းသိရလောကုတ္တရာရဲ့ချမ်းသာရာကြောင့်အေးသမ္မဗုဒ္ဓရာတွေလည်းမသိရဘူးလား သိရပါပြီအေးအဲ့ဒါကြောင့်ဒီပါဒနာအလင်းရောင်အလူကြောင့်လည်းပဲမိမိတို့တတွေ့နားကောင်းတာပေါ့နာယောဂနာပြူရနာကြိုက်တာစသည်မဖြစ်ဘူးတဲ့ဒါလောကီဘက်ကလောကုတ္တရာဘက်ကတော့အသိဉာဏ်နဲ့ခွင်းပေါက်မြင်နိုင်စွာဒိဗ္ဗသောတာဒိဗ္ဗကနာသောတာကနာဒိဗ္ဗသောတာဆိုတာနာနာ နာနာဆိုတာကွယ်ကားတဲ့အရာကိုထွင်းပေါက်ကြားနိုင်စွမ်းရှိတဲ့အဝေးကအတန်ကိုအနိကဲ့သို့ကြည်လင်းပြသစွာကြားနိုင်တယ်ဒါလောကီအကျိုးလောကုတ္တရာအကျိုးကြတော့တရားတော်တွေလာခန္ဓာရဏတတိသပ္ပိသမုပ္ပတ်တွေစူးစိုက်စွာမြင်သိနိုင်တဲ့အကျိုးရှိတဲ့ပေါ့အဲဒါကြောင့်အတန်ချက်တဲ့အလူလူရခြင်းဖြင့်နာဤကောင်းခြင်းနာယောဂကင်းခြင်းနဲ့ နောက်တစ်ခုခိဗ္ဗသောတာအဘိညာဉ်ဆိုတဲ့တရားတူရတဲ့အကြောင်းပဲနောက်တစ်ခုယာနာဒါနယင်အလုဘာအလုလဲဒါနယင်အလုပါဗျာယင်အလုတဲ့အခုမော်တော်ယင်တို့ပြင်ပြည့်ဆောင်ကြိုးဆိုပြန်ဖို့ကြအဲ့ဒါယာနာဒါနယင်အလုယင်အလုကြောင့်ကတော့ဘုန်းကြီးတို့ပြိဿရေသာဥဇေနီတိရှင်ဘယင်သာနာပိသောတာမင်းကြီး တစ်ချိန်ဘဝလူလင်လင်ဖြစ်ခဲ့အဲ့တော့ဘုရင်မင်းတပါးကယဟန်သံဃာတော်တပါးရဲ့တပိတ်ကိုအယူခိုင်းအဲ့ဒီအယူခိုင်းပြီးတော့ဆွင်းနေဆွင်းနေကောင်းမြတ်ဓာရီထည့်ပြီးတော့ခုနကမင်းချင်းကိုပဲယဟန်တော်စီအရောက်မုံမတိမ်ပို့ရအဲ့တော့နေဘူးကြီးကျဲကျဲမှာသူရဖာရအပြင်းထန်သွားရတော့အဲ့ဒီနင်းချင်းကလမ်းမှာဆုတောင်းလိုက် ကျွန်ုပ်သည်မင်းကြီးအတွက်အာနာကုသို့မြောက်ဖို့ယဟန်တော်အတွက်အာရဓာနာဖြစ်ဖို့ဤသို့နေဘူးကြီးကျဲကျဲသဘိတ်ကိုထိုင်းပို့ဆောင်ရတဲ့ယာနာဒါနာရင်းအလိုကြောင့်ဖြစ်ရဖြစ်ရဘဝတိုင်းမှာထူးခြားကာလုံကောင်းမြတ်သောယင်များရရဘာလို့ဤရပါရသေးအဲ့ဒါလို့ဆိုတိုင်းတော့တိဘာသာဝတိရှင်မ တနေ့ယူဇနာ90သွားနိုင်တယ်အဲ့တော့တယူဇနာ10မိုင်နှုန်းနဲ့တွက်တော့ရှင်5လီမိုင်400နေချင်းပေါက်သွားနိုင်တယ်အဲ့ဒါယင်အလူကုသို့ဗျာနောက်တစ်ခုပါလဲကာခလူမြန်တော်တနေ့ယူဇနာ60 ဒီနေ့ဒေသနာဘလောက်60ပါဗျာအဲ့တော့8မိုင်နှုန်းနဲ့တွဲတော့86ဒီ480ပါဗျာ480မိုင်ပေါင်း480ကိုတနေ့တည်းနေချင်းပေါက်သွားနိုင်တယ်နောက်တစ်ခုအဲအတ္တမௌဇကိတိနဲ့အတ္တိဝေလမြင်းနှောက်သူတို့ကယူဇနာတရားသွားနိုင်မိုင်ပေါင်းဘလောက်လဲ800နေချင်းပေါက်သွားနိုင်နောက်တစ်ခုဘုန်းကြီးတို့ အာလာကနာလာတိတိရှင်နဲ့အဲ့ဒီရှင်ကတော့ယူဇနာ120မိုင်မဘလောက်လဲ960ဘုန်းကြီးတို့ဟိုမြစ်ကြီးနားနဲ့ရန်ကုန်နေချင်းပေါက်ဆိုပြီးတော့သွားနိုင်တယ်အဲ့ဒါရင်အလူကြောက်ရတဲ့အကျိုး ဘာအကျိုးလဲကျေတူကြောင့်ရတဲ့အကျိုးပါဗျာအေးလောကုတ္တရာဘက်ကတော့တရားတော်ကိုလွယ်ကူလင်းမြန်စွာသိနိုင်တဲ့အကျိုးရတယ်လို့ရှင်းဥစွာတရားဝဲခြင်းမှခြင်းနဲ့ပတ်သက်တဲ့အကျိုးတွေဒါကရမသူတော်ကောင်းတို့အဲ့ဒါအမြတ်ယူနိုင်ကြပါစေလို့ဤနာပြောပြီးတော့အဲ့ဒါဘုန်းကြီးတို့ဘာသာရေးဒုနာစင်နာရရှိစွာရှိခိုးကြတော့ ဒုတိယခန္ဓာကိုယ်ဆောက်ပြီးတတိယသီလမြခံယူမယ်ဒီလုပ်ငန်းသုံးခုဟာဘာသာရေးကျမ်းခင်အောက်ခံဖောင်ဒေးရှင်းတနည်းပြောရင်ကုသိုလ်ရဲ့ခြေပြေလုပ်ငန်း၃မျိုးဘာလုပ်ငန်း၃မျိုးကုသိုလ်ရဲ့ခြေပြေလုပ်ငန်း၃မျိုးပါဗျာ။ဒါယီ၊နာယီ၊သေသေး၊ကြီးကြီး ကုသိုလ်လုပ်တိုင်းလုပ်တိုင်းရှ िख ိုးကြတော့တဲ့ကရဏဂုံဆောက်ပြီးတဲ့သီလခံယူတယ်ဘယ်နှမျိုးသုံးမျိုးပါဗျာအဲ့ဒီသုံးမျိုးကိုပုပ္ပကိစ္စပါဠိမြန်မာလိုကုသိုလ်ရဲ့ရှေ့ပြေလုပ်ငန်းသုံးခုအဲ့တော့တိရှိခိုးကြောတဲ့အခါမှာပြည့်ရှိကကြည်ပါသေးကောင်းလို့ချမ်းသာရပါသေးရည်ရွယ်ချက်နှမျိုး ဘယ်နှမျိုးရည်ရွယ်ချက်တစ်မျိုးပါဗျာတစ်အပြည့်ရှိကကျေပါပြီဗျာနှစ်ကောင်းကျိုးချမ်းသာရပါစေတဲ့အေးအဲ့တော့ရည်ချိုးတဲ့အခါမှာအညီအကျေးရှိကတန်ရှင်းပါစေအပူအေးမြတ်တာပါစေရည်ရွယ်ချက်တစ်မျိုးနဲ့ရည်ချိုးကြတယ် ဟုတ်ရဲ့လားမှန်ပါဗျာအဝိုးတဲ့ခါမှာအရှဲကြောင့်ဘုံလွန်ကားွယ်ပါစေအပူအိချမ်းမာကြီးညတာပါစေရည်ရွယ်ချက်ဘယ်နှမျိုးလဲတစ်မျိုးပါဗျာအဲ့ဒီလိုပဲရှ िख ုကြောတဲ့အခါတေအပြစ်ရှိကခြေပါစီဗျာနေ့ကောင်းကျိုးချမ်းသာအဲအဲ့ဒီရည်ရွယ်ချက်နှမျိုးနဲ့ရှ िख ုရတယ်အဲ့တော့အောက်ကအဆောက်အဦလုပ်မယ်ဆိုရင်မြည်ညွတ်အောင်အောက်ကအဆောက်အဦရဲ့ weight အလေးထိအလျော်စွာခန္ဓာကြီးရှိအောင်အောင်နေရှင်ဆိုတဲ့အုတ်မြင့်ချရအခုရှ िख ိုးကြောတာဘာသာရေးအုတ်မြင့်ပဲအုတ်မြင့်ခိုင်မာမှဘုန်းကြီးတို့လေးဓာတ်ကြောင့်ဓမ္မဆောက်ငကိုတော့သုံးဓာတ်သုံးဓာတ်သူပြီးဖောင်ဒေးရှင်းချလိုက်နောက်အရှင်နေအလျော်စွာမြေယာကျင်းတော့တထထချင်းတော့အဲ့ဒီအလေးထိမရတာအဲ့ဒါကြောင့်အပေါ်ဆုံးထပ်မှာဘုန်းကြီးတို့အသားပဲတင်လိုက်ရ ဒါအောက်က foundation က၃နပ်ပဲချထားလို့ဟောနောက်မျိုးသမီးတောင်ကြတော့၄ဓာတ်ဒီ foundation ချလိုက်တော့၄ဓာတ်တော့အပြည့်ဟုတ်အင်္ဂလိပ်တွေနဲ့တပြီးတော့တက်တယ်အဲ့ဒါကြောင့် foundation ခိုင်မာမှအထက်လောကီအကျိုးတွေမညံဘုံညာနိဗ္ဗာန်ဆိုတဲ့အထက်တွေတက်ချင်တယ်လို့လေဘုံနေခြင်းမခိုင်မာရင်တက်လို့ရမလားမရပါဘူးဗျာဒါကြောင့်ရှ िख ုကရောတဲ့ဆိုတာဘာသာရေး foundation ပဲ အဲ့ဒါအားလုံးညီညွတ်ပြည့်စုံမှအထက်ကမဖို့နိဗ္ဗာန်ကိုတက်လို့ရတယ်အဲ့တော့ရှိခိုးတဲ့အခါရည်ရွယ်ချက်ဘယ်နှမျိုးတဲ့နှမျိုးပါဗျာနှမျိုးနော်ဘာလို့ရှိခိုးရတာလဲဆိုရင်မပြင်းမလိုက်တဲ့ခင်မုန်းကြီးဘဏ္ဍပါတဲ့10ပါးပါဗျာအဲ့ဒီ10ပါးဆိုတာဖယားပစ္စည်းကာယံတာဝေယမိနိဖဂုံကြီးဆရာပေကမဟောပါတရားပြ ခင်မုန်းကြီးတယုတ်အချင်းချုပ်သိမ့်ထုတ်မှတ်ကုန်ညာတိဖယာနိဗ္ဗေတိကဗုဒ္ဓရှင်မြတ်မြတ်သုံးယဟနာရှင်မြတ်မြတ်လေးလဝဲရလက်ရရာဆုံးတဲ့အာငါတော်မြတ်ငါအမေ6အဖေခုနှစ်ရိုးရိုးတဲ့ကအသက်တိုက်ခါကံဝါကြီးမှလေးစားတိုက်တဲ့ဦးကြီးဦးလေးပါကြီးပါတို့ကြီးကြီးကြီးလေးကျွေးကြီးကျွေးလေးအကိုအမစားတဲ့ပုဂ္ဂိုလ်တွေ ရှေ့လောကီလောကုတ္တရာပညာသင်ပေးတဲ့ဆရာကိုကြီးပွားရေးစီးပွားရေးလူမှုရေးအိမ်တော်ရေးပညာရေးကျမ်းမာရေးတို့၌ရှေ့ကငွေပေးငွေရင်းမှတည်ပေးတဲ့ပုဂ္ဂိုလ်တစ်ဆယ်တရားဓမ္မဟောပြပေးတဲ့ပုဂ္ဂိုလ်ပါဆယ်ပါခင်ဗျာကြီးဆယ်ပါပါဗျာအဲ့ဒီအပေါ်ကာယကံကိုယ်နဲ့ဝစီကနှုတ်နဲ့မနောကစိတ်နဲ့ ဒီသုံးမျိုးနဲ့ပြမပြီးလို့မတောင်းမှမကတော့ရင်ဓာကြီး10ပါးသင့်တတ်တယ်ဓာကြီးဘယ်နှပါး10ပါးပါဗျာအာနဲ့ကိုပြက်မျိုးဆွေပြက်ခံခဲ့ဝေဒနာစုံယုတ်ရှိပွားမိလောက်ရခံစားယူသောနာမင်းပေဆွဆွဲတေငရဲ့ဝေခွဲတန်ဆဲဗျာ မဂတောကဟန်ဆေဝမုတ်ချရလိမ့်လားတဲ့တဲ့အာနဲ့တဲ့ရောဂါဝိနာဖြစ်တတ်တယ်။နေ့ခန္ဓာကိုယ်အင်္ဂါခြေလက်လက်ခြေနာနာပြည့်ခြေတတ်တယ်။သုံးဆွေမျိုးမိဘသားချင်းများနဲ့တေကွဲရှင်ကွဲကွဲတရားကြီးဖြစ်တတ်တယ်။လေးခាយခက်ခဲတဲ့ခေါင်းကြီးကဝေဒနာကြိုကြီးကြိုရောဂါစသည်ဖြစ်တတ်တယ်။ငါစီးပွားဥစ္စာဆုံးယုတ်ပြပြတတ်တယ်။၆နေအိမ်အလုတ်ယုတ် တက်ခင်းဝခင်မြို့ပြပြည်ရွာမိဘမိတန်တဲ့နတ်တဲ့ခொနဲ့ယူသွတ်တဲ့ယောဂဝေဒနာဖြစ်တတ်ရှစ်စွမင်းပင်မင်းတန်တဲ့နတ်ကိုစွအစွဲခံရတတ်တဲ့တစ်ဆယ်သေပြီးတဲ့အခါငရဲရောက်တတ်တဲ့တန်ကြီးဘယ်နှပါ10ပါးပါဗျာဒါကြောင့်ဒေဝရသည်အမြတ်ဆုံးဖရာအပေါ်ပြင်မာလို့အခု သူဟာမြေမျိုးလည်းသိရတယ်အဝီစီငရဲလည်းရောက်ရပါဗျာအဲ့ဒါဒါကြီးချက်ခမွန်ကြီးချက်ပါပြင့်မာလို့ဒီချိန်လုံးကသောရိယတထေသာရှင်မဂဇုတရဟနာခမွန်ကြီးအဝင်အပါပါဟာကိုရောတဲချောတယ်လားငါမိမပြင်ကောင်းပါပဲငါမိမရဲ့အသားကြီးဟာဒီကိုရောလုံးနေကောင်းပါပဲလို့စိတ်နဲ့ပြင်မာလိုက်ဟော ယောက်ျားဘဝကချက်ချင်းမိန်းမဘဝပြောင်းသွားတယ်ယောက်ျားကမိန်းမဖြစ်သွားတယ်အဲ့ဒါသမုန်ကြီး7ပါးအပေါ်စိတ်နဲ့မြင်မှလို့ဖြစ်တာဒါပေမဲ့နောင်ကသူတက္ကသိုလ်ရောက်မိန်းမအဖြစ်နဲ့အင်တော်သားကြသာသမီနှစ်ယောက်မွေးတော်ရိယသူ့ရဲ့ဇာတိမျိုးကပုံနဲ့တယောက်တက္ကသိုလ်ရောက်ပါတယ်အဲ့တော့သူကတရင်တနည်းနဲ့ပြုစုပြုစုတော့ သောရိယပုံတယ်ကဟင်ဒီမိန်းကလေးငါနဲ့လည်းမမြင်မတွေ့ဘူးပဲနဲ့ငါအပေါ်မှာချစ်ခင်ရင်းနှီးစွာနဲ့ပြုစုနေတယ်ဘယ်လိုပါလဲလို့မေးတော့ဘုရားအမျိုးသမီးကပြောတယ်ဟုတ်တယ်အမောင်ငါသာကျွန်ုပ်မသိကျွန်ုပ်ကအမောင်မသိတာဟောအမောင်ကသောရိယာမြို့ကရာမဘသူအဖေဘသူအမေဘသူဘယ်ရောက်ဘယ်အိမ်မှနေတယ်အဲ့လိုပြောလိုက်တော့ဟာ တဲထူးသားမှာလားသင်ဘယ်လိုသိတော့ဟောဒီလိုအမောင်ရင်အမောင်တို့မြို့မှာသောရိယတတိသားကကြားဘူးလားကြားဘူးလားဗောသူကပြည့်စည်ရှိလူရကအေးအဲ့ဒါရေချိုးသွားရင်ပျောက်သွားလို့သေပြီဆိုပြီးတော့သူမိဘခင်မျိုးများကဆွန့်နေတော့မြရတဲ့ဝေးသေးကြပြီအဲ့ဒါတခြားမအမောင်ကျမလေဟဲ့နင်ဘယ်လိုဖြစ်တာဟုတ်အော်ဒီလိုပါအမောင်ရဲ့ရေချိုးနေတဲ့ယဟန္တာရှင်ပစ္စည်းကို ငါမိမဖြစ်ရင်ကောင်းမယ်ငါမိမအသားကြီးဒီကိုရောလေးနေကောင်းမယ်လို့စိတ်နဲ့မြင်မှမိလို့ဖြစ်တာနင်းစိတ်နဲ့မြင်မှတာသိကြရလားသိကြပါပါနှုတ်နဲ့ကိုယ်နဲ့မပါဘူးနော်မပါပါဘူးမဟာဒါဆိုရင်ကံကောင်းတယ်မကနေ့ရှင်မာကေစီတက္ကသိုလ်ရောက်နေတယ်လို့သိငါသွားပြင်မင်းဆုံးကရအောင်ရန်သိပြင်ထားအဲ့ဒါနဲ့ရှင်မာကေစီပြင်လား ခုနသောရိယဂုံတွေကဒီအမျိုးသမီးတွေတပည့်တော်ရဲ့ခင်မင်သောရင်းနှီးသောကျွမ်းဝင်သောသူတို့သမီးဖြစ်ပါတယ်။ယောက်ျားဘဝကမိမဘဝအပြောင်းလာရှင်မယားအပေါ်ပြင်မမိလို့ဖြစ်ပါတယ်။အဲ့ဒါတောင်းမှကြော့ချင်လို့ပါတယ်ဗျာ။ကိုင်ကိုင်မင်္ဂလိကြော့လား။မမတပည့်တော်မသိသေးလျောက်မိုင်မဲသေးလျောက်ဝေဝေးသေးလျောက်ရှင်မယားကိုတပည့်တော်မိမဖြစ်ပါတယ်ဆိုပြီးယောက်ျားဘဝကစိတ်နဲ့မြမခဲ့မိပါတယ်။ အဲ့ဒါခွန်တော်မူပါကြည်တော်မူပါနောင်တာမျိုးမဖြစ်အောင်တပည့်တော်ဆောက်တည်ပါမယ်ထိမ့်သိမ့်ပါမယ်အဲ့တော့ရှင်သာသင်္ကြီးကယဟန္တာပဲလောဘဒေါသမောဟကင်းနေအဲ့ဒါကြောင့်ဝေလည်းမယူပါဘူးအာဂတာလည်းမထားပါအေးကွယ်မလိမ့်ပါတခါမှတမြဲပေါ့နောင်သာအမားမရှိအောင်ထိမ့်သိမ့်ပါငါကခွင့်လွတ်တဲ့ကျေနပ်တဲ့ဆိုတော့ဟောချက်ချင်းရောက်ရဖို့ဖြစ်သွားတယ် ဘာဖြစ်သွားလဲယောက်ျားပြန်ဖြစ်ပါလေစိတ်နဲ့ပြန်မလို့သာတောင်းမှကြောလို့ရတာနော်ကိုယ်နဲ့နှုတ်နဲ့ပြန်မပြီးရင်လုံးဝတောင်းမှကြောလို့မရတော့အေးအဲ့ဒါဟိုရှိတော့ကကြောက်သွေးသမားရဟန္တာမထေရကြီးကို12နှစ်ကြာဆွံ့ရွေခဲ့ဘယ်နှစ်နှစ်12နှစ်ပါဗျာဘယ်လိုပုဂ္ဂိုလ်ရဟန္တာပုဂ္ဂိုလ် ဘယ်လိုပုဂ္ဂိုလ်ယဟတာပုဂ္ဂိုလ်ပါဗျာအေးယဟတာပုဂ္ဂိုလ်ကြီးကိုဆက်နေကြချွန်းကျွေးနေလို့များဒုပရိသကသိကြည်ညိုတယ်လို့သွားမအောင်နိုင်နဲ့ပုထုဇဉ်လူသားဆိုတာပုထုဇနာသာယိတတအာဒါဝရရဝါရိဏဝိနတန္တိပုရုဇေဆိုတာတဲ့စေရနာတရားတရားမမြဲဘူးဒီခြိလမ်းမှာကောင်းတဲ့စိတ်ဖြစ်ပေမဲ့နောက်ခြိလမ်းမှာမကောင်းတဲ့စိတ်ဖြစ်တယ်ဒီလောက်ဒီလင်းများစွာပြောင်းလဲနိုင်တယ် ဒါကြောင့်အခုတကားကနောက်ပြီးမှသာသိငါးသိနေသမင်းချက်ယဟနာပြညာကြီးကအိမ်လျှောက်ရောက်လာအဲ့ဒီမှာဘင်းရဲ့နားတော်ကဗရမယာတစ်လုံးသွေးပေးဖို့လာအပ်တော့သွေးရမှအတူတူဟင်းညင်နာပါတဲ့လက်နဲ့လက်ခံပြီးတော့ယဟန်ရဲ့အနိဇဝဲပေါ်မှာတင်ထားလိုက် နောက်ပြီးပြန်လက်ချင်းနေတော့အိမ်မှာအလှမွေးတဲ့ဂျိုးရာကအညီနာလက်ရအနီအောင်ရောက်ဖြစ်လို့သွေးမှပြီးတော့မျိုးလိုက် ယောက်ျေးသမားပြင်မဲ့ထွက်လာတော့ဗရမမတွေ့တော့ဘူးအဲ့တော့ဖြစ်နိုင်တဲ့အကြောင်းကြီးအများကြီးခြားတဲ့ကရဟန္တာဖြစ်မြတ်ကြီးကိုကိုတော်ခိုးသလားတဲ့ကဲသူဆန်းတဲ့နေ့တာဆွံ့ကျွေးတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုသခိုးလို့ရွတ်စွတ်ပြီးပြစ်မှားတာဒါကြောင့်ပုရုဇဉ်ရဲ့သရတရားဟာမြဲပါမလားမမြဲပါဘူးခင်ဗျာဒါကြောင့်ဘုရားဒီတဲ့ကြောင့်ဒီဆောက်ဟလားထီတွေတင်းပါညာလွတ်လို့များဟုတ်မထင်နဲ့ ကုရုသင်္တရာတရားအမြဲဘူးအဲ့ဒီအခုကြည့်ကိုဆွမ်းကျွေးတဲ့ဆန်းမနစ်ကြာကိုတော်ကြီးကိုသခိုးရွှေဆွဲဒါရင်မကသေးဘူးသူမိမပြန်တမ်းမြင်လိုက်မိမကြီးဒီကိုတော်တော့ငါခေါင်းရိုက်ပြီးတော့ငါစစ်မကွာဟာမလုပ်ပါနဲ့တော့ဆန်းမနစ်ကြာကျွတ်တို့ဆွမ်းကျွေးလာတမိုင်းရိုက်ပါမှာမောကိုတော်ကြီးကကြီးငိမ့်ပါတယ်အင်ဒီလေးရှိပါတယ်မင်းဘာသိလဲကွာဘယင်ပြရဗျာ အမြဲတော်ရှာရွှေ90မျိုး90မိလောက်နဲ့တွဲနိုင်တယ်မင်းနားလဲလားမင်းတို့မိမလေးဘာမှနားမလဲပါဘူးဆိုပြီးတော့တခါတည်းဘုန်းကြီးတို့သားကြီးတို့ကြီးနဲ့ဝင်းကြီးတို့ကြီးယူရယူပြီးတော့အဲ့ဒီကိုတော်ကြီးကောင်းရင်ပတ်အဲ့ဒါကိုတော့ဘယ်လိုများပေးမလားမပေးဘူးလားတခါငါမယူတာတော့တေးကြတယ်ကိုတော်မယူယူရတယ်ပြောငါတော့မယူအမင်းဂျိုးရဲ့ပောက်သွားတယ်လို့ပြောကြည့်ပါ အဲ့ဒီလူကြတတ်လိုက်တယ်ယဟန်အာရအဖြစ်ဖြစ်သွားတယ်ကိုယ်တိုင်တမမဟုတ်နော်အေးအဲ့ဒါလေးလူတကာဓမ္မများသတိထားအေးငါမလုပ်ပါဘူးငါမလုပ်ပါဘူးဆိုပြီးတော့ဟိုတကာအင်္ဂလိပ်သဘောခုရှိတယ်အင်္ဂလိပ်ကြီးကပမာရီနဲ့တော့လိုက်သွားသမင်တွေသားကောင်တွေပြေးလိုက်လို့ဒိုင်းကနဲ့မှာမှန်လို့သားကောင်ရဲ့အင်္ဂလိပ်ကြီးငါချစ်ငါချစ်ပါတယ်လို့ငါချစ်တာငါချစ်တာငါချစ်တာ နောက်တစ်ခါကျတော့သူပြစ်တာမဟုတ်သူများပြစ်လို့မှန်တာကိုသူကဂုံယူတာနောက်တစ်ခါကျတော့ခါတယ်အဲနာနာကတမင်ကောင်ပြစ်လို့ဒိုင်းကလည်းပြစ်လိုက်လေသမားဝင်မှန်လေသမားဝင်မှန်တော့အဲ့ဒီစိတ်ဘုရားပါပြောငါချစ်တာမဟုတ်သူချစ်တာသူချစ်တာဆိုဆိုတယ်မရဘူးအဲ့ဒါလိတာဒါကြောင့်ယဟန္တာကြောင့်ဒီဂျိုးရအသက်ခံရရဲ့အဲ့ဒီယဟန္တာပြစ်မကင်းဘူးဒါကြောင့်ယဟန္တာငါမယူရသေးကြတယ်ဒါပဲပြော အဲ့ဒီကြတော့မှခေါင်းကိုအာရီကျိုးကြီးနဲ့ရစ်ပတ်ပြီးတော့ခေါင်းကြီးတအားရိုက်ခွဲတာကိုတော်ပေးဒါဘာမှနေတော့ဘရင်ဗရမရှုကုန်းစက်မြကုန်းတဲ့မိလောင်းနဲ့တွင်နိုင်တယ်အဲ့ဒီမှာခေါင်းတွေကွဲသွေးတန်ရဲရဲနဲ့ဆိုတော့အညိနာလက်ရသွေးရောင်လည်းမြင်လို့ဂျိုးကြကတောက်မလို့အလားတဲရှုပ်တဲ့ဂျိုးကြလို့လက်နဲ့ပုတ်လိုက်တဲ့အခါဇလုတ်ခိုင်းပြီးလို့ဂျိုးကြသေးတယ် ကျိုးရပါဖြစ်သွားသေသွားပါပြီဗျာအဲ့ဒီညတော့မှယဟနာမဖြစ်မြတ်ကြီးတကားတော့ကျိုးရသေးပါလားကိုရောချောင်းသေးပြီခိုင်ကိုရောနဲ့ပါဆိုင်ဆိုင်နော်ပြောလေဆိုင်ပါဘူးဗျာကိုရောနဲ့ပါဆိုင်တော့ဆိုင်ပါဘူးဗျာသူသူ့ဘာသူရိုက်လက်သေးတာအဲ့ဒါကိုရောချောင်းသေးပြီတဲ့သူများတရားခံလောက်တာလူမိုက်ဆိုတာအဲ့ဒီလိုပဲကိုအပြည့်ရှောင်လွဲပြီးတော့ဟိုလူလည်းညှို့ထိုးဒီလူလည်းညှို့ထိုးတယ်ဟဲ့ အေးအဲ့ဒါပဲဗျာအဲ့တော့တကားတော့ဂျိုးကြမသိရင်ငါသေးတော့သိမပြောဘူးအခုဂျိုးကြသိပြီဆိုတော့မင်းပြောက်တယ်ခရမဂျိုးကြစလုံးထဲရှိလေရဲ့ခွဲကြည့်တော့တွေ့ရောတွေ့တော့သူမမသိတော့နဖူးဖောက်လောက်တော့ပေါ့ဗျာနီးမျိုးစုံနဲ့ဒီခါတော်မွေးခွင်တော်တော်ဘွားဗျာကြည်တော်ဘွားဗျာ ယဟနာကြီးကဝေယူမလားမယူပါဘူးဗျာမယူပါဘူးဒါပေမဲ့လို့တကားတော့တဲ့ငါသလုံးမြင့်ကြောင့်မယူရင်ကိုတော့ဒီလိုတော့ဖွင့်လို့လည်းဆိုရင်အမြဲတမ်းအိမ်လာဆုံးဖို့တော်ပြီဗျာသလုံးမြင့်ကြောင့်ခြေနှချောင်းကောင်းသမျှဘယ်အိမ်တစ်စက်မြင့်အောင်မှငါမဝင်ဘူးအခုမင်းအိမ်တစ်စက်မြင့်ဝင်ခဲ့တဲ့တွေ့တာကြောင့်ငါကောင်းရိုက်ခိုက်ခါပြီပြီးဆွဲဆွဲထွက်သွားပြီဒီစကားပြောတာကအာဃာတနဲ့ပြောတာမဟုတ်ဘူး မသိမလိမ္မာတဲ့ပုဂ္ဂိုလ်တွေစိတ်မထိန်နိုင်တဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေအပြစ်ဖြစ်မှဆိုလို့ဉာဏ်နာပညာကြီးကတော်ပြီးတော့ငါဘယ်တော့မှမလာတော့ဒါပေမဲ့လာလည်းမလာနိုင်ပါဘူးအဲ့ဒီကြောက်သွေးသမားရဲ့လက်ချက်ကြောင့်သူရဟနာပညာကြီးပရိနိဗ္ဗာန်ပြန်လွန်တော်မူတယ်ကြောက်သွေးသမားဒီယဟနာရှင်မြတ်ကိုပြင်မာတောင်းပါနဲ့ဒါပေမဲ့ကိုဒီလက်ရောက်ဖြစ်ပြီးမှတောင်းပါမှမရဟောတည်တဲ့အခါအဝီစီငရဲကြတယ် သူမိမနဲ့ချိုးကြကတော့နတ်ပြည်ရောက်ပါတယ်ဘဝချင်းမတူတဲ့ကံခွဲတတ်ဘာလဲပြိဿဘဝချင်းမတူတဲ့ကံခွဲရမှာဗျာဒါကြောင့်အကုသိုလ်နဲ့ကုသိုလ်တရားဤနှစ်ပါးကမယားပြုရာစိတ်မပါသောလင်မမယားလေပြုကလေးမိမအိမ်မိစိတ်မတူသောမိုက်မှသွားမရရာသည် လင်မယားဆိုပေမဲ့လို့လင်ပြုတဲ့ကုသိုလ်အကုသိုလ်မယားသဘောမတူရင်မရမယားပြုတဲ့ကုသိုလ်အကုသိုလ်လင်သဘောမတူရင်မရပါဘူးပြိတ္တာမရလားပါပါအေးအဲ့ဒါကြောင့်ကိုယ်တိုင်းတိုက်တော့ချင်းမွစိတ်တူကီလေးစီမြောက်မူ40ကန်းနဲ့ဗျကိုယ်တိုင်းပြီးမယ်တိုက်တော့မယ်ချင်းမွမယ်သဘောတူမယ်အတူတူကံမြောက်ဒါကိုဘုန်းကြီးတို့ပါဏာတိပါဒသိက္ခာပုဒ်ကျမ်းမှာထပ်ရှင်းပြပါမယ်အခု ကြောက်ကြွေးသမားဟာယဟနာကြီးကို12နှစ်ကြာဆွံ့ကြွေးပြီးတခိုးလို့ဆွဆွဲကကိုဒီလက်ရောက်ခေါင်းခွဲအောင်ရိုက်နှက်ခဲ့တဲ့အတွက်ဒါကြောင့်ဖယ်သွားတော့ဘာဝေအဲ့ဒါဗျာဒါကြောင့်ကိုနဲ့နှုတ်နဲ့ကျွလွန်ပြီးမှတော့ဘာလုံးလုံးမှမရတော့ဘူးဆိုတာကိုပြိဿနားလဲပါစိတ်နဲ့ပြင်မရင်တောင်းပန်ကြတော့လို့ကြည်တယ် ဒါကြောင့်နိုးဒီကတာအိတ်ချင်းချနေတင်လတင်နှစ်တင်ဘဝခန္ဓာအစဉ်အနာကမဖြစ်သေးသမျှအပြစ်နဲ့မကင်းဘူးဒါကြောင့်အနာဂတ်ဖြစ်တည်တိုင်းအောင်ဒီအပြစ်ကိုထိမ့်သိမ့်ပြီးတော့ကိုယ်နဲ့နှုတ်နဲ့စိတ်နဲ့မပြတ်မအောင်ကြိုးစားထိမ့်သိမ့်ကြ နားလဲပလားမှန်ပါဗျာအဲနားလဲရင်ဆိုလက်ဥချီရှင်ဘုရားရှင်ဘုရားတပည့်တော်များသည်တပည့်တော်များသည်ဘုရားတရားသံဃာဘုရားတရားသံဃာယတနာသုံးပါးယတနာသုံးပါးဆရာမိဘဆရာမိဘအနန္တ၅ပါး ပါဘုမောကြီးဆေပါတို့အားဘုမောကြီးဆေပါတို့အားယမမိတော်ယမမိတော်ကြည်ပါစေကြည်ပါစေကြည်မရှိတော်ကြည်မရှိတော်ကောင်းကျိုးချမ်းသာကောင်းကျိုးချမ်းသာဖြစ်ပါစေဖြစ်ပါစေဤနှစ်ထွေဖြင့်ဤနှစ်ထွေဖြင့်ယုသေးစွာယုသေးစွာရှိခိုးဘုဇောရှိခိုးဘုဇောဘုမျောမလျောဘုမျောမလျောတော်ပါဤတော်ပါဤဘုရား တစ်ချိန်ပြီးကောင်းမှမှပြန်ထောင်းမှလက်ဦးလေးအောက်ချပြီးခေါင်းသုံးကညိတာပုတ်တင်ညိုရှိခိုးနေနော်ဗုဒ္ဓဘာသာလူရှိခိုးနေမဟုတ်ဘူးဗျာရတာလေးကုန်းကုန်းပြီးတော့ပေါ့လေဗလာမျိုးလူဆုံးပါပြီလားကတော့ရောဟောပါသာသာမြောင်မြောင်မြောင်မြောင်မြောင်မြောင်အဲ့ဒါကာရဝိကိဗုဒ္ဓဘာဘာဗုဒ္ဓဘာ ကာရာဟုကေဗုဒ္ဓဘာသာကာရာဟုကေဆိုတာသူများအသိရိုက်ပြထားတဲ့သံသင်ဒီလုံးတခြင်းကိုအရှက်မရှိတဲ့မျက်နှာနဲ့သုံးပုတ်တရားပေးပြီးတော့အငားဆိုတာကာရာဟုကေကိုယ်သားကြီးကိုဒီလုံးကိုတခြင်းပေါ့အခုလည်းတကယ်အဲထိုက်လိုက်နေတဲ့တိရတာမဟုတ်ဘူးအမေပြေလူကြီးကမှများချဖို့ကလို့ရတော့ဘာသာဝါကမ္မမ္မမ္မမ္မမ္မမ္မမ္မမ္မမ္မကလေအဲ့ဒါကြောင့်ခွန်ကြီးတို့နေပြီဆိုပြီးတော့ဒါလေးကိုရှင်းပြ အဲ့လိုတကယ်တိတိကျကျလောက်ပါမှသာလင်သန့်စင်သောမွန်မြတ်သောအကျိုးတရားတွေရနိုင်တယ်ဗျာ။ကိုင်းခုတရဏဂုံသုံးပါးဆောက်ပြီးမယ်။ဘာလို့လဲ။တရဏဂုံသုံးပါးဆောက်ပြီးပါဗျာ။ဒီတရဏဂုံသုံးပါးဟာအင်မတန်အကျိုးကြီးမှာဟိန္ဒူခရစ်ယာန်အစ္စလာမ်မဟာမိတ်မွတ်စလင်ဘာသာကြားများက တို့ဗုဒ္ဓဘာသာပဲပြပြောင်းပြရင်ဘာမှမလုပ်ပါဘုရားတရားသံဃာအပေါ်စိတ်ချယုံကြည်ကိုပြုလိုက်တဲ့ကောင်းမှုမကောင်းမှုဆိုတဲ့အလောက်ကထိုကိုင်းရဲ့အချို့ရဟောဒီငါးမျိုးယုံကြည်တဲ့စိတ်နဲ့တရဏဂုံသုံးပါးဆိုလိုက်ရင်ဗုဒ္ဓအာသာဝေဖြစ်သွားတယ်ငါးပါးသီလအလိုလိုတည်သွားပြီအဲဒါကြောင့်တရဏဂုံသုံးပါးသည်လူတို့ရဲ့အသက်ပေါ့ဘာပါလဲ လူတို့ရဲ့အသက်ပါလူတို့ရဲ့အသက်ဟာတရတေကိုသုံးပါပါဗျာအတူတူပဲသင်္လာရှင်ဝတ်ရှင်နဲ့ကာဝိသီလာရှင်အဝတ်ဝတ်ရုံနဲ့သီလာရှင်ဖြစ်သေးဘူးရှေးရရောတပိသီလာရှင်လောင်းအဲ့ဒီတရတေကိုသုံးပါကိုပြီးပြင်းစွာဆိုနိုင်မှသီလာရှင်ဖြစ်တယ်ဘာဖြစ်တယ်သီလရှင်ဖြစ်ပါဗျာသီလရှင်ဖြစ်တဲ့ဉာဏ်နဲ့တည်းသီလရှင်သီလဘာဏပါကဲဟိုတရားဘောကမနာခဲ့ရတာခုမှအိတ်နာရတာ လားရှင်သီလဘယ်နှပါအိုင်ဒိုနိုပါဗျာအိုင်ဒိုနိုပါဗျာဟုတ်လားအေးပညာသာနာမသိရင်သိအောင်ပြောမှာပေါ့အဲ့တော့သရဏဂုံ၃ပါးဆိုရင်၈ပါးသီလအလိုလိုတည်သွားပြီတေကိယ85ပါးထက်83ပါးအဘိညာတရား7ပါးထက်93ပါး မြန်မာပြည်ကသီလရှင်တစ်ပါးသီလဘယ်လောက်လဲ63ပါးပါဗျာအဲ့ဒါအလိုလိုဒီပါလို့သီလရှင်ဖြစ်သွားပြီဗျာဒါကြောင့်ပရဏဂုံသုံးပါးသည်သီလရှင်တို့အသက်သီလရှင်တို့အသက်ဟာပရဏဂုံသုံးပါးပါဗျာနောက်တော့ကိုယ်ရဝှချင်းလဲခေါင်းရည်သင်္ကန်းဝတ်ထားယုံနဲ့ကိုယ်ရည်မဖြစ်သေးဘူးရှေးရရောတပည့်ကိုယ်ရည်လောင်းမှာအဲ့ဒီတရဏဂုံသုံးပါးကိုပြီးပြည့်စွာရှုနိုင်မှကိုယ်ရည်ဖြစ်တယ် အဲ့ဒီတရဏကိုဆုံးမိတဲ့ကြိုင်နဲ့တဲ့လိန်7ပါးဓာန်7ပါးဝူကြီး14ပါးပေါင်း11934ပါးရှိပါသေးတယ်ချက်တွက်တယ်လို့များတွက်ရင်တော့နိဗ္ဗာန်ရောက်ကြလားဘယ်လောက်ရသွားမလဲ34ပါးပါဗျာနောက်သိခိယ85ပါးထက်119ပါးပါ109နိုင်မှရှိသေးတယ် အဘိနာတရား7ပါးတဲ့တရား39ပါးအဲ့ဒီမှာဝမ်းဝမ်းနိုင်ဖြစ်တာလားပုံမှတ်မိတာပေါ့တခါကြီးကလဲတယ်ဟမ်လူငယ်ကလေးတွေမမှတ်မိမှဆိုသူကဂျားထောက်ထောက်ပြတော့ဟာနဲ့ဆိုမှတ်မိပါလားကိုရင်လေးသီလဘယ်လောက်ရှိတယ်139ပါးပါဗျာဒုံလဘာဖြစ်ဖြစ်ငယ်ဖြစ်ဖြစ်တောကဖြစ်ဖြစ်မြို့ကဖြစ်ဖြစ်ကိုရင်မှန်ရင်သီလဘယ်လောက်လဲ139ပါးပါအဲ့ဒါလားပဲဒါကြောင့်တဏ္ဍဂုံ3ပါးဟာ အသက်ပါဗျာဘုသူ့သက်တော့ကိုယ်ကိုရင်တို့ရဲ့အသက်ကိုရင်တို့ရဲ့အသက်ဟာတရဏဂုံသုံးပါပါဗျာနောက်တကူယဟန်ခံရင်ရလဲခေါင်းရည်တင်သာဝထာယူယဟန်ဖြစ်သေးဘူးဟောဒီတရဏဂုံသုံးပါကိုရှင်ရာရောတပည့်ယဟန်လောင်းတာပြီးပြင်းအောင်ဆိုနိုင်မှယဟန်ဖြစ်တယ်ဘာဖြစ်တယ်ပြီးပြင်းအောင်ဆိုနိုင်မှယဟန်ဖြစ်ပါဗျာယဟန်သီလာ 129ပါးအဲဒါလေးတော့မှတ်မိသေးတယ်တော်သေးတာတွတ်တော်ဝင်သေးတာပေါ့နော်ပတ်လည်နဲ့တဲ့လွဲပြီးမဲ့တွတ်တော်ဝင်သွားသေးတာပေါ့အေးအဲ့ဒါ130နဲ့အမှတ်129ပါးအေးနောက်ဘုရားခုနဝါမြောက်ပါမှာယဟန်ကိုကမဝါသာနဲ့ပြင်ပေးရအရင်တော့ကတော့ဘုရားခုနဝါအတွင်းမှာတော့တရဏဂုံသုံးပါးနဲ့ပဲပြုပေးရဒါကြောင့်တရဏဂုံသုံးပါးဟာဘာလဲ ဗျာတော်ပြရဲ့အသက်ပါဗျာတို့ရဲ့အသက်ဟာတရဏဂုံသုံးပါးပါဗျာအဲအဲ့ဒါကောက်ချက်ချလိုက်တော့စိတ်စွမ်းကြီးပဲလောကပြောကြတယ်စိတ်သာရှင်းသောဘုရားဟောပါဗျာတို့တရားဓမ္မတွေလည်းဒီတရဏဂုံသုံးပါးဆိုတာပဲဒီစကလုံးလုံးစလုံးရင်းနဲ့မပို့ဒါပေမဲ့တို့လူတွေကြတော့ဒီလားရှင်လည်းမဖြစ်ဘူးကိုရင်လည်းမဖြစ်ဘူးရားလည်းမဖြစ်ဘူးဘာလို့လဲတိလားရှင်ဖြစ်လို့စိတ်ကိုရင်ဖြစ်လို့စိတ်ညာဖြစ်လို့စိတ်ကမရှိပဲဘူး ဒါကြောင့်ဒီတရဏဂုံသုံးမှာစလုံးရည်ရောအခရာအတူတူပဲပဲဟောဒီလားရှင်ကြတော့ဒီလားရှင်ဖြစ်ခြင်းနဲ့စိတ်ကြောင့်ဘာဖြစ်ဒီလားရှင်ဖြစ်ပါပဲကိုယ်ရင်ဖြစ်လို့တဲ့စိတ်ကြောင့်ကိုယ်ရင်ဖြစ်ပါပဲဉာဏ်ဖြစ်လို့တဲ့စိတ်ကြောင့်ဉာဏ်ဖြစ်ပါပဲဒါဖြင့်လောကမှာဘာအရေးကြီးဆုံးစိတ်သာအရေးကြီးဆုံးအေးစိတ်အရေးကြီးဆုံးပဲဗျာအဲဒါကြောင့်ဘုရားလက်ကသိက္ခာပုဒ်ကြီးများလို့လူထွက်ခြင်းတဲ့ကိုယ်တော်လေးကိုမင်းကများလို့ဆိုတခုနဲ့နိုင်အောင်ထိမ့်မလားထိမ့်မဲ့မြဲအဲ့ဒါပါစိတ် စိတ်တခုထိလိုက်ကြံတဲ့အပြစ်တွေအလုံးထိမိတာဖြစ်စိတ်ကကြံပြီးမှနှုတ်ကပြောတယ်စိတ်ကကြံပြီးမှခန္ဓာကိုယ်ကပြုတ်လောက်တာမှန်ရလားမှန်ပါဗျာဒါလည်းတို့တကားတော်မှာမြတ်တက္ကရာဒါနေညီငါပြောမိတာစိတ်မပါပါဘူးအေးပြောတယ်စိတ်မပါလို့လူတွေကဘယ်လိုလုပ်ထားတာပါပါပြီးတာတတ်တတ်မဲ့ဟောလောက်တာ အဲ့ဒါကြောင့်အဲ့ဒါလေးတွေလည်းအထူးကယူဆိုင်ကဲဒီလောက်ဆိုရင်တတ္တိကြီးမားတဲ့တဏ္ဍဂုံသုံးပါဆိုလိုက်ကြပေါ့ဗုဒ္ဓံတရဏဗုဒ္ဓံတရဏကိစ္ဆာမိဓမ္မံတရဏကိစ္ဆာမိသံဃံတရဏကိစ္ဆာဒုတိယပိဗုဒ္ဓံတရဏကိစ္ဆာမိဒုတိယပိဓမ္မံတရဏကိစ္ဆာမိ ဒုတိယပိသံဃာတရဏဂစ္ဆာမိတတိယပိဗုဒ္ဓံတရဏဂစ္ဆာမိတတိယပိဓမ္မံတရဏဂစ္ဆာမိတတိယပိသံဃံတရဏဂစ္ဆာမိသုံးချိန်ဖယသိဖယဘုံမူ ဝပုဂ္ဂိုလ်ဘဝနှလုံးသားဖယားတေပါဤနှလုံးသားဖယားတေပါဤသုံးချိန်တရားသုံးချိန်တရားကိုယ်တော်ဘဝနှလုံးသားဖယားတေပါဤသုံးချိန်သံဃာမြတ်သုံးချိန်သံဃာမြတ်ကိုယ်တော်ဘဝနှလုံးသားဖယားတေပါဤအေအဲ့ဒါသူတော်ကောင်းတို့ရဲ့ နှလုံးသားမှာဘုရားဘယ်နှစုထည့်လိုက်သုံးစုပါဗျာ no နောက်တစ်ခါထပ်ဖြေပါဦးဟမ်25ပါဗျာနောက်တစ်ခါတစ်ခါထပ်ဖြေပါဦး106ပါးသာကိုပါ30နဲ့၄ပါဗျာဗုဒ္ဓံတရဏံဂိသာမိဘယ်နှလုံးရှင်းတော့ဟမ် ဒီလောက်လက်ချိုးပြတာတော့မပြောတာဘူးမနေ့ပြန်ဈေးဖွင့်မှချိုးလင်းလေးဝယ်ပြီးမူဆူချောင်းအပ်ပြီးဘယ်နှလုံးလဲရှစ်လုံးရှစ်လုံးဓမ္မန္တရဏကိစ္စာဓမ္မန္တရဏကိစ္စာရှစ်သုံးလေး24ပါအဲအဲ့ဒါဓမ္မတစ်ချိန်မှာ24အဲဒုတိယမိဘယ်နှလုံးလဲ24ပါဟွန်းခိုးချခိုးချမှလူတိုင်းသိ အေဒုတိယပိလေးလုံးဘုရားရှင်လုံးနဲ့ပေါင်း7လုံးပါ7လုံးလုံးလေ36အဲဒုတိယအချိန်မှာဘုရားပေါင်းဘယ်လောက်တယ်လိုက်လဲ36ပါအဲပထမအချိန်24နဲ့ပေါင်းတော့60ပါ60တတိယအချိန်က36ပေါင်း96မင်းတို့လူရိုက်ဘယ်လောက်လဲဆိုလိုက်96ပါ6ပါ နှလုံးသားနှလုံးသားဘုရားတေပါဤဘုရားတေပါဤ96ပါးနှလုံးသားဘုရားတေပါဤ96ပါးနှလုံးသားဘုရားတေပါဤအေးအဲ့ဒါမှတကယ်ဘုရားအစစ်ဟိုမြေဆိုင်ဘုရားတွေရှင်တို့ရုပ်ဘွားတွေကတော့တဲရလို့တရားရတာဘုရားအမှခေါ်ခံရတာပဲထူးတယ် တပည့်ကတော့သူ့ကိုဘူရိုသားနဲ့ပက်ပွန်းနဲ့ရက်ပလိုက်ပျောက်သွားပြီနှလုံးသားမရတဲ့ထားတာမပျောက်ဘူးသားရှင်ပြည့်စက်တဲ့အောင်သွားရောဒါကြောင့်အတုယူကြီးကခရစ်ယာန်ကျောင်းတွေမှာကြည်တာရှေ့ကအလူကမဟုတ်ဘူးမှာကလေးတို့ရဲ့ပိုက်ခိုင်းတဲ့ဘုရားတော်ကိုရာဒါကြောင့်ဒီကဘာမှာခရစ်ယာန်အများဆုံးဒီပါ အေးအဲ့တော့ဘုန်းကြီးတို့ကတော့ဒါသိပြီဆိုပြီးတော့ဒါကဘုရားကတပါးတော့ဘာမှတော့သူရမကြရမကြရမဆိုလို့ရအတိပ္ပယ်ရှင်းရှင်းမပြတော့ဖြစ်ကြတာကနဲ့ပြီးပြီးသွားဒါကြောင့်ဘုန်းကြီးတို့ကအတိပ္ပယ်ရှင်းပြဒီလူဒီလူတွေရှိတယ်အဲ့ဒီကနေကြီးကုန်ငယ်ကုန်တော့အရှင်းရှင်းတင်းတင်းပြသွားတော့ဟောတန်လုံးသားတဲ့ကဘုရားဘူရူသားနဲ့ထိုးလို့ပြောက်လားဘက်ဖိုးနဲ့ကုတ်ထိုးလို့ရောမရပါဘူးအဲ့ဒါ ဒါကြောင့်ယဉ်ကျေးမှုသင်တန်းတွေပါတွေကဘုန်းကြီးတို့လေးဓာတ်ကြောင့်ဆောက်ပြီးတော့ပြနေတာဒါတော့ဘုန်းကြီးတို့တိတ်တိတ်ခိုးပြီးတော့အလူရဲ့ပြကျောင်းပိတ်တဲ့အချိန်ဆရာဆရာမတွေနဲ့ကျောင်းသားတွေအရှိမပြေခင်အဘယ်လိုရလို့ဆိုပြီးတော့ခိုးခိုးပြဟာအေးအဲ့ဒါရေးကြည့်တယ်နှလုံးသားမရတဲ့တာကဂုရုသားနဲ့ပဲဖို့နဲ့ထိုးလို့မရဘူးနော်အဲ့ဒါကြောင့်အတိအဓိဘိုးဘွားမိဘများကကိုသားသမီးမြင်းမြင်းများကိုသင်ပေးရှာဟာ လောကီရေးရလေးဟုတ်လားတစ်စီကြောက်တစ်စီမကြောက်ဘူးတစ်စီမကြိုက်ဘူးဘာညာမဖြစ်ဘူးပေါ့အေးဟောဖောက်ဖွားကဖိုးဖိုးကမုံမိုးဘလောက်ပြင်မယ်ဒါတနည်းဘယ်နှပေါင်းဆိုသားမဟုတ်လဲပြင်ဟုတ်လဲပြင်နေရတာပဲဗျာဒါနဲ့ဆိုခိုင်းတော့ပေးတဲ့လူလည်းတန်မိုးရှိတယ်ယူတဲ့လူလည်းတန်မိုးရှိတယ်တချိန်ကတို့ပြောခဲ့အနာရဘိန်တတိယကြီးမှာသာသမီအရင်9ယောက်ရှိတယ်မွေးသားတယောက်ပေါင်း6ယောက် အရင်မှာအားငယ်ဆူလကာလာကသိုးပေဘာလဲလဲဘုန်းကြီးအစီကနဲ့ဘယ်သူလဲမောင်ကာလာဒီနေရာညာငယ်နဲ့ဘယ်သူလဲမောင်ပါလာဘာခင်ရဲ့ဂုံသိက္ခာငွေကြီးနဲ့ဆိုပြီးတော့ရှော့ပြီးကျန်းတယ်အဲ့တော့ဘာခင်ကြီးငါဖားငယ်ရှိရတန်းတယ်ဒီကလေးဒီလူမယူရလို့နေတော့ပဲငရဲသွားတော့မှာပဲငါလည်းဖားခင်ကောင်တယောက်မပိတာပဲနေမယ်အဲ့တော့ဒီကလေးကိုဒိမ်မာရင်ကြီးအောင်ငါဘယ်လိုလုပ်ရမလဲ အဲနောက်ဆုံးကြတော့တရားတရားပြီးပြီးတော့ဥပုသ်ဆောင်ခိုင်းနောက်ကြတော့ထောင်ပြီးပြီးတော့တရားနာနိုင်တဲ့အခါအဲ့ဒီမှာဘောဓပြောင်းပြီးသူ့ဆိုင်တန်လိုက်တာမောင်ကာလသောတာပန်တည်သွားတယ်မောင်ကာလဘာဖြစ်သွားလဲသောတာပန်တည်သွားပါတယ်ဖြုတ်အာသမီများသာသမီများရှေအာဘိုလင်ရှေအာဘိုလင်နာရဝိလာ စံထားစေခြင်းသတ္တာကာလจิตာကာလจิตာစေသာသွန်သင်စေသာသွန်သင်တရားပေတရားပေရှောင်ရည်ဥပုပ်ဝင်ရှောင်ရည်ဥပုပ်ဝင်တထောင်ပေတထောင်ပေနာယီတရားပင်နာယီတရားပင် kijk. တို့ကျောင်းနဂါရဲ့အနာရမီကသားလေးကိုငွေကြေးနဲ့ထားရောက်ပြီးတင်ပေးလိုက်တာဘာဖြစ်သွားလဲသောတာပန်ပြီးသွားပါအဲသောတာပန်ဒီအပေရကပိတ်သွားပြီအပေကြကြသူတရတသုံးသာကိုသူသားအေရလွန်ကျူးမွမွာလိမ့်လိမ့်လည်းပြမူရတော့တာပေတော်မှမပြုတော့ဘူးအပေကြတဲ့ဆိုတော့အဲ့ဒီ၅ပါးတမျိုးမျိုးချွတ်တယ်လို့ပြောကြအဲ့ဒါကြောင့်ဟောဒီလို အချက်မျိုးမှအဖို့ဓမ္မေတာဤ ကိုသားမိလူကျင်တာဝယ်ပေးတာမိဘတောင်မကြည့်ဘူးအပဲမကြအောင်ကိုချစ်တတ်မှမိဘတောင်ကြည့်တယ်ဗျာမှန်ရလားမှန်လားပါဗျာအေးအဲ့ဒါကြီးရှိတယ်အဲ့ဒါကိုသဘောပေါက်ခိုင်းတော်ပြီဒါကြောင့်ဘုန်းကြီးတို့ပြိဋ္ဌာဒီတရဏဂုံသုံးပါးဟာအရေးမကြီးဘူးလားရေးကြီးပါတယ်ဗျာသိအရေးကြီးတာအဲ့ဒါတရဏဂုံသုံးပါးတီးပြီးတော့သိသွားတဲ့ပုဂ္ဂိုလ်ဟာပယ်မလားဘူး ဟိုးနတ်ပြည်ကိုသွားတယ်နောက်အဲ့ဒီတရငုံတီတဲ့ပုဂ္ဂိုလ်ဘုရားကသောတာပန်ဆင်းရဲနဲ့တွင်းထားတယ်အခုမဖြစ်သေးပေမဲ့အနီးနဲ့အဝေးအနေနဲ့အမြန်အရင်နဲ့နောက်တော့ပါမယ်မောက်ချဆိုတာသောတာပန်ဖြစ်မယ်တလောက်တန်မိုးရှိတာကိုဘိုးဘွားမိဘများကအာမီလေးကိုသင်ပေးကြပါပိုက်ဆံပေးရင်ပေးရချမ်းပါစေမှန်ရလားမှန်ပါပါဘေးပရမတော်ကလေးကမဟုတ်ဘူးလို့ကျင်လို့ပဲနောက်ကြတော့မဟုတ်သူ့သိနေတယ်အဲ့ဒါသူသိသွား တို့ဘုရားရဲ့ဟလားဖေးဒီမအေးခွဲညီတော်နာနာဆိုတာကြားဘူးလားကြားဘူးပါလေခန္ဓာမင်းသားတပိဋ္ဌာခေါ်သွားဘုရားသင်္ကန်းဝတ်တိုင်းတော့အကိုကြီးကြောက်ကြောက်ရွံ့ရွံ့နဲ့သင်္ကန်းဝတ်တကယ်ဝတ်ချင်တော့ဟုတ်ရလားဟုတ်ပါဘူးဗျာဟုတ်ဘူးဗျာနောက်တရားအထုတ်တော့နတ်သမီးလိုချင်လို့အထုတ်ထားဘာလို့ကျင်လို့သာသမီလိုကျင်လို့ပါဗျာမဲ့ဖို့နိဗ္ဗာန်လိုကျင်လို့ဟုတ်တော့လားမဟုတ်ပါဘူးဗျာဒါပေမဲ့ဘုရားကသူ့ကိုတဖြည်းဖြည်းနုနာဆွလိုက်တော့ကဘာဖြစ်သွားလို့ယဟန္တာဖြစ်သွားတယ် အဲ့ဒါကြောင့်ဒုဒကာဒကမတွေကိုသားသမီးမြင်းမြစ်တွေကိုဘာသာရေးဘက်ကအနုညံ့ဆုံးသိမ့်သိမ့်ဆုံးနည်းနဲ့သိမ့်သိမ့်ကြသမှာမှန်ရလားမှန်ပါပါသူများဘာသာရေးသိမ့်သိမ့်တာမြင်တယ်မလားငါးနှစ်သားသမီးလေးရစပြီးစနေတနင်္ဂနွေနေ့ရသူတို့ရဲ့ဘာသာမသိမနေရအဲ့ဒါမာရမနာဘုန်းကြီးတို့မဝေဖန်နိုင်ဘူးသူတို့ဘာသာမလေးလားဘာပဲဖြစ်ဖြစ်သူတို့ဘာသာရဲ့အကြောင်းကိုရောက်တောက်တောက်တောက်တောက်နဲ့နေအောင်ပြောနိုင်တယ် တို့ဘာသာကလေးကသေဂာနီးနေပြီကိုရင်သီလဘလောက်သီလရှင်သီလဘလောက်ယဟန်သီလဘလောက်မသိသေးဘူးအဲ့ဒါရကြိုးစားကြအောင်ဩမှန်ရလားမှန်ပါပါဗျာမှန်ပါတပည့်တို့ကြိုးစားပါလေဗျာအခုကိုရီးယားကပြီးမှတရားပွဲကျင်းပတာတော့တို့လူတွေကကြိုးစားတာလွဲပဲပြီမှန်ပါအဲ့ဒါလည်းသဘောပါ မှန်ရလားမှန်ပါပါဗျာအေးအဲ့ဒါမကြည့်ရရင်တို့လူတွေကလူပြစ်ပဲရှုံးတော့မလို့လို့တခစ်ပဲနောက်ကြတော့မလို့လို့နဲ့ထူပါဘူးဗျာဘုန်းကြီးတို့ကမပြောရပါဘူးလူဓမ္မအဓိကဆရာကြီးဥလသိန်းဆိုတာကြားဘူးလားကြားဘူးပါဗျာအေးသူကတော့ပြောတာကွဲဆိုတာမင်းတို့လောက်တယ်လို့လောက်ပြတာပါတွန်းနဲ့နဲ့တဲနဲ့ပြောင်တောင်းဆိုပြီးတော့လဲမင်းတို့လည်းအိမ်ကမင်းကလက်ရင်တော့လဲရတာလေတဲ့သူကတော့သူတို့ပြောလို့ကောင်းတာပေါ့ဘုန်းကြီးတို့ကတော့ပြောပါ ဟုတ်ပါလားတို့တော့ဘာသာရေးသိရေးကြည့်တယ်နော်ဟုတ်လားဘသူဖြစ်ဖြစ်ကိုယ်ဘာသာနဲ့ကိုရောက်တဲ့နေရာတွတ်တဲ့အောင်လုပ်နေကြတာပဲအေးအဲ့ဒါကြောင့်တို့မှာဘာသာအတွက်ဘာတာဝန်ကြီးကြည့်ပါလေဥဆုံးလောင်းရင်လက်ပြန်လာလိမ့်မယ်ဒေါက်တာကောဝိရဗျာမင်းတို့ကသုံးသိမ့်ဝဲသုံးသိမ့်ဝဲနဲ့လို့တာဘုန်းကြီးတွေအသေးကိုကြောက်ခဲနဲ့ထူတာသူတို့ကြတော့ဆက်နေရကြီးဆက်နေတာလို့စပြီးဘုန်းကြီးတွေကြတော့ဝါတွင်းတော့ပြပြီးဝါဖကြတော့ပြိတ်လိုက်တယ်ဆိုတဲ့အသွားတော့ပဲ ဘုန်းကြီးတော့ပြောရပါဘူးဒေါက်တာကောဝီကပြောလိုက်မယ်မလုတ်ပါနဲ့ဟုတ်ပလားလောင်းဖို့ကိုလည်းသားနေတာပဲအဲ့ဒါနည်းနည်းချွေလောင်းတော့မှန်ပါဗျာကိုင်းတော်ပါပြီစမ်းပြီလို့ပြောတာပါအဲ့တော့ဘာသာတောင်ကြည်ဖို့လိုတယ်ဘာလိုလဲအဲ့ဒါတို့လူကြည်သေးဘူးနော်မှန်ပါပါဗျာအေးအိမ်တိုက်ရငွေခုံပညာသာပေးခဲ့တာဘာသာရေးအသိအများကြီးလိုသေးတယ် အဲအဲ့ဒါကြောင့်ဘုန်းကြီးတို့ကယဉ်ကျေးမှုသင်္ဍာနေပြတယ်ဟုတ်လားလူကြီးသူမိုက်တွေအတွက်ဟဲ့ဟုတ်ပါဘူးဟိုလူလူလူလူကြီးသူမတွေအတွက်စကားနေပွင့်လာတာသူပြသုလာသတ္တရဲ့နေသမယ်ကိုင်းတော်ပါပြီအဲ့ဒါကြောင့်ဘာသာရေးအသိဉာဏ်ဟာအရေးကြီးတယ်ဒါသူလည်းသူဘာသာကိုလည်းကိုယ်ဘာသာတွတ်တဲ့အောင်လုပ်ကြပါပဲ ဒါတို့ဗမာပြည်မှာဆိုရင်အဲ့ဒါကြည့်ပေါ်မြင်တဲ့နေရာတိုင်းအခြားဘာသာတွေဝင်နေဟုတ်လားမလားဟိန္ဒူတွေကဘုရားရှင်ကိုကြောက်နေပြီးတော့ခရစ်ယာန်ချက်တွေပြီးတော့အစ္စလာမ်တို့ရဲ့ပြည်တွေရှိနေတာပဲကိုလည်းအဲ့ဒါအမြင့်မြင့်နဲ့နိုင်ငံမှာရောက်တဲ့နေရာမှာဒီလိုပဲရှင်ဘွားပြုသွားကြတာလေသဘောပေါက်မလားသဘောပေါက်ပါဘူးအေးသဘောပေါက်ရင်တော့အဲ့ဒီကိုယ့်ရဲ့ဘာသာဝင်လူသားများအတွက်အကျိုးရှိအောင်လုပ်ပေးကြ။ကိုင်းတော်ပြီဆို သုံးကြိမ်ဖယားသုံးကြိမ်ဖယားဘုံကိုပွားဘုံကိုပွားနှလုံးသားဖယားတေပါဤနှလုံးသားဖယားတေပါဤသုံးကြိမ်ဖယားဘုံကိုပွားနှလုံးသားဖယားတေပါဤသုံးကြိမ်အာမမြာသုံးကြိမ်သံဃာပြဘုံကိုပွား နှလုံးသားဘုရားရှိပါ၏အေးအဲ့ဒီနှလုံးသားနဲ့တည်ထားတဲ့ဘုရားကဂုရုသားလည်းမတတ်နိုင်ပဲဖို့လည်းမတတ်နိုင်ဘူးသားချင်းမြေပြတ်တိုင်းအောင်ဆွေဆွေ20မြို့90သွားရောကိုင်းတော်ပြီနောက်7ပါးသီလစောက်တိမဲတရားနာခြင်းကာလအမတ်နေဟလားရက်ွက်7လမ်းတောက်ကြဘတ်ထွန်းလောင်းအပင်ကိုခုံပြူသောအဖြစ်7ပါးသီလစောက်တိချရင်မကောင်းဘူးလား ကောင်းပါလေဗျာအာဘသီလကအိမ်မှာနေတဲ့အခါဝတ်ကြတယ်ဘိုးအစားများနဲ့တူတယ်တင့်တော်ရုံရှက်လုံးမဲ့မို့လားဟုတ်ဗျာတင့်တော်ရုံရှက်လုံးမဲ့မဟုတ်ဘူးလားဟုတ်ပါလေဗျာအဲအိမ်ကထွက်တဲ့အခါမြည်တယ်ဆိုသစ်လွင်တောက်ပါကောင်းမွန်သောဝတ်များမဝတ်ကြဘူးလားဝတ်ပါလေဗျာအခုအမတ်နဲ့ရှစ်လမ်းရက်ွက်ကလူတွေဝတ်လာတာထက်ထက်မုန်းနဲ့နာတာလိုက်ရှုံးတော့ အဲ့ဒါကြောင့်ဒီတောက်ကြပါဆိုတဲ့ဆွမ်းလောင်းလေးကြီးကိုခုံပြူသောအပြင်တရားနာဒုံဖြစ်ပါသည်လားအလုံးသဘောတူတာသဘောတူပါလေဗျာတော်ကြဘုန်းကြီးကပလင်းပြင်းဆင်းပြင်းရောက်သွားလို့ဟဲ့မိဘွားရဲ့ရိုက်ချက်တဲ့သားတော်ကဖြစ်မှဆိုလို့ပြည်သူဆန္ဒကိုအရင်ခံလိုက်လိုက်တာ အလုံးသဘောတူလားသဘောတူပါတယ်ဗျာအဲသဘောတူရင်ဆိုသရှိတတဝသရှိတတဝမတ္တပါမတ္တပါဟာဝရတိတ်ခာထိမာဤဟာဝရတိတ်ခာထိမာဤဟာဝရဆိုတာဘာလဲအမြဲတမ်းပါပါဥမေတော်သားမဖြေနိုင်ဘူးဆိုပြီးအချင်းစမောသွားအေးပစိုးတမိန်မြဲတယ်လို့မြဲရမှာနော် မှန်လားပါအေးအဲ့ဒါပဲအဲ့ဒါကြောင့်ကြီးပွားရေးကြီးပွားရေးလူရေးအိမ်တော်ပြည်ရေးညမိုင်းနိုင်ငံရေးဘယ်အရေးကြောင့်မှသူတို့ဘာအသက်မတတ်ရဘူးဗျာနေနိုင်မှာမလားနေနိုင်ပါလေဗျာကိုယ်ကြိုက်တိုင်းမတ်ချင်ချက်ဘူးမရွယ်စိတ်ဟင်းအင်းဒါတော့မပါဘူးလားအဲ့လိုမလုပ်ပါဘူးအကုန်ကုန်ပဲဟလားကိုယ်ကြိုက်တိုင်းမတ်ချင်ဘူးမရွယ်စိတ်မပွေးကတတ်မတတ်မိအောင်ကြိုးစားအဲ့ဒါမှ ဒီသီလလုံးပြီးထိုသီလရဲ့အကျိုးဆက်နဲ့အပြင်ဘဝတိုင်းအသက်ရှင်မဲ့အနာကင်းမဲ့ယောဂကင်းမဲ့ဂုံမြောင်းမဲ့ရှိပွားရေးပြည့်မဲ့လူချင်းလူကင်းပေါ်မဲ့သိပြီးတဲ့အခါနတ်ပြည်ရောက်မဲ့ဗျာဒီတိုင်းမကြိုက်တဲ့အကျိုးများပါသေးတယ်ပါပါဘူးကိုကြတော့တန်နဲ့ဆာအနဲ့ရွယ်တာမလို့ခြင်းဘူးသူတစ်ပါးကျဖိုးကနဲ့ဖာကနဲ့ဖြိုးကနဲ့ဖြာကနဲ့ဒိုင်းကနဲ့ကွိုင်းကနဲ့ဆိုပြီးတတ်လိုက်တယ်ဆိုရင် ဖြစ်ရဖြစ်ရပါမယ်အသက်တိုးမယ်အနာများမယ်ဟလားယောဂထူမယ်မကောင်းတဲ့ဆိုးကျိုးတွေအပုံနဲ့ထွက်မယ်ရှိပါဥစ္စာပြက်မယ်တည်တဲ့အခါကျတော့ဩငရဲရောက်ပဲအဲကြိုက်တာကြီးပဲဘုန်းကြီးတို့ကနှုတ်စကားနဲ့ဆုံးမတာဒုက္ခနဲ့ဆုံးမတာမဟုတ်ဘူးအဲ့ဒီနှုတ်စကားကိုဒုက္ခတဲ့ပို့ပြီးတော့တန်မိုးရှိမှဒီသီလသိက္ခာသီလသာသနာပဲဓမ္မဒီသာသနာတော်အသက်ရှိမှာ မှားရလားမှန်ပါဗျာအေးအဲ့ဒါကြောင့်သူတော်ဘာကတတ်မှုနဲ့ပတ်သက်လာရင်ဘာကြောင့်မှမတတ်ပါနဲ့အဲ့တော့ဘုန်းကြီးတို့တယောဇနသုတ်တံနဲ့အေးမှားတော့လူ၃ယောက်ပုံပြင်လို့ပြောပုံပြင်မဟုတ်တကယ်ဖြစ်လူတွေသိအောင်လို့သာပြောရပုံပြင်ဆိုတာလား အေးအဲ့တော့ဥဥပုံပြင်လေးတစ်ပုဒ်ပြောပြတူတူမလေးတို့ရေဒီကလူကြီးတွေမပါဘူးသူတို့ကရှက်ကြောပြပြီးဆုံးမလို့မရတော့ဘူးအဲ့တော့မျိုးဆက်တဲ့မျိုးညွန့်ညွန့်ငယ်လေးတွေအတွက်ပြောဘုရားလက်ထက်သက်တော်ညကာလာတို့ကယဟန်သုံးဘွယ်ဘုရားသခင်လူပိကမထာနာယူပြီးတော့အရှိနောက်တောင်းမြောက်လေးပါသင်တော်ရာဒေသတွေသွားပြီးတော့တရားအထုတ်ကြတယ် ဘာလို့ရတရားတို့ပါဗျာအဲ့တော့တဲ့တကက်စေတနာတကက်တရားတရားနဲ့အာထုတ်တော့အခြေခံပါရမီအားလျော်စွာ အချို့သောတာပန်အချို့သကရာကအချို့နာကအချို့ယဟနာဖြစ်တော်မူကြရက်ပေါင်း90ဝါရီ3လဘလောက်ရက်ပေါင်း90ဝါရီ3လပါဗျာအဲအဲ့ဒါဘုရားနဲ့ခွဲနေရတော့ အေးမိမိကိုယ်စီကိုယ်စီတရားကြီးလည်းရအဲ့ဒီရပြီးသောတရားနဲ့ပူဇော်မယ်မရပြီးသောတရားကိုနာယူမယ်ရည်ရွယ်ချက်ဘယ်နှမျိုးတစ်မျိုးပါဗျာတစ်ရပြီးသောတရားကိုပူဇော်ပါမယ်ဟဲ့ရပြီးသောတရားနဲ့ပူဇော်မယ်နှစ်မရသည်သောတရားကိုနာပါမယ်အဲ့ရည်ရွယ်ချက်တို့နှစ်ရက်ွယ်ရရည်ရောဖရာဘူးသွားဘူးဖယက်လေထွက်ထွက်ပါ ဘုရားတကယ်ကိုရင်ဘုရားလက်ထားနေဘယ်လိုမျိုးရှိလဲပြောမအောင်ပြောနိုင်ရင်ရှုချဟောတာတကယ်ရှိဖြစ်တမပါရှိကိုင်းမြောသိဘူးအဲ့ဒါကြောင့်ဘုရားဘုရားလာမလို့ဘေးရလဲသွားတာလေဘုရားဘုရားဘုရားကိုစူးစိုက်ဘုရားလက်ထားတဲ့ပုံကဘယ်နှမျိုးခေါင်းထားတဲ့ပုံကဘယ်နှမျိုးကိုဒါသိရမှာပေါ့အေးအဲ့ဒါတတိထားကိုင်းတော်ပါပြီ 1ရပြီသောတရားနဲ့ပူဇော်မယ်နှစ်မရပြီသောတရားကိုကောင်းလိုက်တဲ့ရည်ရွယ်ချက်ဒါဒီအတူတူရတယ်တော့ဘုရားတရားရရင်ကိုရောပြပရိတောင်းဆိုမရရင်စာအုပ်ကြည့်ပြီးပြည်ကြီးဆက်သုံးနဲ့ပူဇော်ခဲ့တယ်ဩမှန်ရလားအေးအဲ့ဒါမျိုးတွေရှင်သားမှာအခုတော့လူစွတ်စွတ်နဲ့ကားငါကားပေါ်ရောက်ရရောက်တတ်ကြရပေါက်တတ်ကြရပြောသွားတာရဟန်းတလုံးမှပါပါ ဘုရားကြတော့နေရာပြောက်မှသူတို့ဖင်ဘူးတော့ထောင်ပြီးဥသုံးကြီးအော်တိုမက်တဲ့ဥချပြီးတော့ပြန်လာပြန်ကြတော့နေရာဖြစ်ရပါလိမ့်မယ်ကုသိုလ်ကြီးမသွားကြတော့ဝင်ထွက်သွားလားဘုရားဘုရားလည်းပြန်လာတော့နေအရှိဥရသမနဲ့ပဲကောင်းမဘုရားဘုရားကကုသိုလ်မပွားပဲဘာတွေပွားခဲ့တော့အကုသိုလ်ပွားပါဟောအဲ့ဒါလို့သိရင်ပြင်လိုက်ဟောပြေးလိုက် မှန်ရလားမှန်ပါဗျာအေးအဲ့တော့နောက်ဆုံးပါပြီပြည်ကြည်သာအောင်ယူတော်ဘုရားရှင်ယူပဋ္ဌာန်းနေယူဖတ်ဖို့ဗျာကိုတတ်တယ်များမှတ်တယ်များတရားနာနေ5မိနစ်7မိနစ်15မိနစ်နာရီဝတနာရီပေါ့မှန်ရလားမှန်ပါဗျာအခုတော့မရောက်ဘူးတဲ့ဗျာရှောက်လဲမစားဘူးကဝယ်စားခဲ့ပြန်ရတော့ဉာဏ်ဖြစ်ပြန်လာဗျာကိုင်းတော်ပြီအခုကုန်းချောင်းခြေလာတဲ့တန်ဃာတော်တွေရွာတရွာမီးလာကြီးကားတော့ပြန်သားတော့ချိန်ခိုက်မီးကွင်းစွတ်ပြီးတော့ကြပြေတာမြင်တယ် ဟာတဲထူတာပါလားတွေ့ရမဲ့ကောင်းမလားကမိခွင်းကအထက်ကကြီးကငါအောက်ကြီးကငါအထက်ကမိခွင်းကအောက်မိခွင်းကဘယ်ဘက်ကကြီးကငါညာဘက်ကအေးမိခွင်းကညာဘက်ကကြီးကငါဘယ်ဘက်ကလွတ်နိုင်တဲ့အကြောင်းတွေအများကြီးရှိတွေ့ရမဲ့ကောင်းကောင်းပဲမှန်ရလားချိန်တိုင်းမိခွင်းသွတ်သေးတာမြင်ရတော့ဘုရားထံရောက်မှရှောင်းမယ်လို့မှတ်ခဲ့ကြတယ် ဒုတိယရေရောက်ရှိလိုက်တဲ့သံဃာအဖွဲ့လေးပေါ်မှာတဲ့အဲ့ဒါရေလဲရောက်တော့ကြောက်ချတယ်လို့ငြိမ့်နေတော့မှကာလကံဒီဆိုတဲ့လူယုံမာမဲချတယ်ပါမဲချလူယုံမာမဲပါဗျာအေးသုံးချိန်တိုင်းတိုင်းလေသူကြီးကတော့မဲပေါက်လို့တန်ဃာအဖေအမဆန္ဒဆိုတာလိုပဲ လေတကြီးကသူ့အမျိုးသမီးရဲ့လက်ဝရဏာလေးချွတ်ပြီးတော့လက်ဘဲမှာသဲအိုးဆွဲရေထဲချတတ်လိုက်မှမြားအဟုန်တစ်ပွဲလေလေးပြင်းပြန်သွားသွားလေပေါ်ပါလာတဲ့တန်ဃာတော်တွေကဟာတဲထူးသမလာအေးလူပေါင်းများစွာရာပေါင်းများစွာတဲ့ကဒီကလေးမှမဲသုံးကြီးချပြီးတော့သဲအိုးဆွဲချပါခံရတဲ့ဘုရားထံရောက်မှရှောက်မယ်မကကြတဲ့ တတိယကုံညောင်းဖြီတာလေဘာငါတော်တွေတနေဝင်တမောချုပ်တော်ဝင်တပင်းနာပြီးတော့မှမိုးချုပ်တော့နေရာပညာတော့ရှင်မြတ်တို့လည်းခုနှစ်ပါးဂူထဲမှာနေရာခုနှစ်ခုရှိတယ်သွားရောက်နားနေအပန်းဖြေတော်မူကြပါကိုရောခုနှစ်ပါးလဲကိုရောဝင်သွားရောမိုးမရွာလေးမရှင်မဲနဲ့ကြောက်တုံးကြီးပိတ်တာခုနှစ်ရက်ကြာ ဘယ်နှရက်ကြာခုနှစ်ရက်ကြာပါလေဗျာအတွင်းပုဂ္ဂိုလ်တွေကလည်းဘယ်လိုအားထုတ်လို့မတုတ်တုတ်မလို့ပြင်မကကိုတော်ကလည်းရွာပေါင်းခုနှစ်ရွာတကားတကားမတွေနဲ့ဂျူနဲ့ဒုတ်ကုန်းနဲ့ကောတရက်နဲ့ရက်သုံးရက်လေးရက်ငါးရက်၆ရက်တုတ်တုတ်မှမလို့ခုနှစ်ရက်ကြာတော့အလိုလို ကြောက်တုံးကြီးပွင့်ဒါနဲ့ကိုတော်ခုနှစ်ပါဘုရားထံရောက်ပရမဘုံကြောင့်ခြိလာတဲ့သံဃာတော်တွေဘာမြင်ခဲ့တော့ မိခွေးဆွတ်တဲ့ခြေကောက်ပြင်ပါလေဗျာမိခိုင်းကြီးခြေခွေးဆွတ်သေးလားလားဘာမြင်ခဲ့တော့ခြေကောက်ကိုမိခွေးဆွတ်တာမြင်ခဲ့ပါဩမိခိုင်းကြီးခြေခွေးဆွတ်သေးတာဟုတ်ပြီဟုတ်ပြီနော်အေးအဲ့ဒါဘာလို့လုံးလုံးလျှောက်တော့ဘုရားကဘာပြီးမပြုမိမိကိုပြုတဲ့ကကိုသာကကိုထံပြန်ကိုပြုတဲ့ကကိုထံပြန်ပါအေးကိုထံပြန်တာတဲ့အဲ့ဒီကြီးကနေအတိတ်ဘဝကလယ်သမားဖြစ်ခဲ့ နွားတကောင်မချမ်းမလို့နလားသုံးလားယုံဘုံငနဲ့လဲနလားသုံးလားယုံဘုံငနဲ့လဲအော်သူလဲလေတွေးနဲ့သားဖို့မျိုးလို့ကိုကြီးမစားသူ့လိုမကြတဲ့အတ္တဆံပြီးတော့တလောက်အိတ်ချင်းနဲ့နွားကွာသူနွားလည်းပဲကောက်ယူပါမိရှုသတ်လိုက်ပါဏာတိပါဒကံဘာကလဲ ခြေသားတို့အဲ့ဒီလေသမားဟာနွားတော်ကတတ်မှုကြောင့်နွားရဲ့အမှုတစ်ပင်ငရဲတဘဝနွားရဲ့အမှုတစ်ပင်ငရဲတဘဝနွားတကောင်လုံးရဲ့အမွေးမြင်နဲ့အမျှငရဲနိုင်ဘဝပေါင်းများစွာခံစားရတယ်ငရဲကလွတ်ပြန်တော့အယူပြောက်တော့အနံချာအနာပြောက်တော့အနေရွတ်ကြံဆိုသလိုပဲတဲ့အမ္မတရိခေကကမ္မဝိပါက သူပြုတဲ့ခါ၌လွတ်လောက်တဲ့ကောင်းကင်မြတ်မေမေမိကွင်းစွတ်သေးရသည်ခုနဘဝရှိပြီဘယ်နှဘဝခုနဘဝပါဗျာယဟန်သံဃာတွေတွေ့တဲ့အချိန်ကိုဘယ်ရစီနီယာကနတ္တတာမင်းတို့၆ဘဝကမမြင်ခဲ့ဘူးနောက်ဘလောက်ခံရမယ်လဲမပြောနိုင်ဘူးတဲ့ဘာတကောင်တတ်မှုသွားတကောင်တတ်မှုကောင်အကဲ၍လူတယောက်တတ်မယ်ဆိုရင်ပို့ပြီးတော့အပြစ်မကြီးဘူးလားအပြစ်ကြီးပါလေဗျာအပြစ်ကလေးထည့်ပြောရအောင်နော် ကျောင်းကနီးနီးလေးလမ်းကျုံလို့ရေတောက်ချင်တော့မတောက်ရအောင်မလုပ်အပြစ်မကြီးဘူးလားအပြစ်ကြီးပါတယ်ဗျာအကရွေးဟလားသီလရှင်တစ်ပါးပတ်မယ်ဆိုရင်အပြစ်ပိုကြီးပါအဲကိုရင်တစ်ပါးပတ်မယ်ဆိုရင်အပြစ်ပိုကြီးပါယဟန်သံဃာတစ်ပါးပါမြတ်တတ်မိမယ်ဆိုရင်အပြစ်ပိုကြီးပါမယ်ဗျာပြောလိုက်ပါပြောလိုက်ပါအားလုံးကြအောင်ပြောလိုက်ပါဟုတ်တယ်လေတရားနာတာကအကုန်လုံးတစ်မျိုးလုံးမှမဟုတ်ပဲနည်းနည်းလေးလား အဲ့တော့တရားနာမလာတဲ့ဟာတွေကိုပြန်ပြောပြရအောင်ပြောတာမှန်ပါဗျာသဘောပေါက်ပါသဘောပေါက်ပါပြီဟုတ်ပြီအဲ့ဒါဟာဘုန်းကြီးတို့ဒါယဟသံဃာတွေတွေ့တဲ့အချိန်ကိုဘုရားကဏ္ဍတတ်နောက်တခုလေပေါ်ပါလာတဲ့သံဃာတော်တွေကလေသူကြီးကတော့ဘာဖြစ်တယ်ရေတဲ့တဲဥဆွဲပြီးရေတဲ့ချပါတသက်ဥရဲ့ရေတဲ့ချတယ် သဲအိုဆွဲပြီးတော့ဒီထဲချတတ်တာမြင်နေမရဘာဖြစ်လို့လဲဆိုတော့ဘယ်သူမှပြုမိမိပြုပါကိုပြုတဲ့အခါကိုထံပြန်ပါဗျာကိုထံပြန်နေအဲ့ဒီနေသူကြီးကတော်သည်အတိတ်ဘဝကလေသမားမယားဖြစ်ခဲ့အဲ့ဒီတဲ့သုံးဘဝမှာနေရောက်သွားတော်တဲ့ပုဂ္ဂိုလ်ကသူ့အပေါ်တတ်မှတ်တဲ့တဏှာလောဘကြောင့်လာပြီးတော့ခွေးဖြစ်တဲ့ငါကခွေးသူကလူဘဝချင်းမတူပါလားမစင်စားနိုင် ခွေးဆိုတာအသိဉာဏ်မှမရှိဘူးဒါပေမဲ့ငါမရဖြစ်ခဲ့တဲ့အသိကြတော့ရှိတယ်ဗျာဘလောက်ကြောက်ကြရပါ့မလဲတရိစ္ဆာန်လူလူစဉ်းစားနိုင်ခြင်းတဲ့ညာရှိသလားမရှိပါဘူးဗျာအေးဒါကြောင့်ဒီဘွဲမှာအကောင်ကြီးတွေတရားနာမလားရှင်နေမြင်းကျွဲတွေလွားတယ်အကောင်သာကြီးတာသူတို့ကအသိဉာဏ်ရှိလားအသိဉာဏ်မရှိပါဘူးတို့လူရအကောင်ငယ်ပေမဲ့ ပညာရှိပါတယ်အဲပညာရှိတယ်အဲ့ဒါအခုခွေးကအပညာမရှိတော့ငါကခွေးသူအလူဘဝကြီးမတူပါလားမစဉ်းစားနဲ့ငါမရဖြစ်ခဲ့ဘူးလေဆိုတဲ့အစွဲကြောင့်အဲဒီမှာသွားရတဲ့ခေါက်ခေါက်ပါလို့ရတ္တိရွာသားတွေကမုတ်ဆိုးတစ်ပိုက်မိမိရိုင်းဟိခွေးခေါ်ပြီးတော်တော်သွားပြီသမင်းတည်းရဲ့ရေငယ်စိုက်ဆက်ဖို့ပါရဘာမြရခဲ့လိမ့်မလဲ အဲ့လိုနဲ့ပြောင်းရလောင်ရတယောရတော့ဟင်ငါအရှက်ရအောင် လုပ်တော့ခွေးပဲတနေ့တယောက်ကြတာလဲတော့သမင်းဖို့သွားတဲ့အခါကျိုးလေးတစ်ချောင်းယူသွားခွေးကနောက်ကပါလင်ယောက်ျားစားပြီးတော့မှမြေကနာရောက်တော့အဲ့ဒီခွေးလည်းပဲကျိုးရစချီနော်အဲသမင်းအိုးကျိုးရစချီသဲရီအပြည့်ထည့်ပြီးငါအရှက်ရအောင်လုပ်တော့သေးပေရောဟဲ့ ရေရဲကျွန့်ချတာခဲ့သည်ပါဏာတိပါဒကံပါကမလေးပါဏာတိပါဒကံပါဗျာရှင်းသားတို့အဲ့ဒီလည်းမမရခွေးတကောင်ကမှုကြောင့်ခွေးရအမွေးတပင်ငရဲတဘဝခွေးတမွေးတပင်ငရဲတဘဝခွေးတကောင်လုံးရမွေးမြင်တဲ့အမြာငရဲမခံရပါဗျာငရဲ၌ဘဝပေါင်းများစွာခံစားရငရဲကလွတ်ပြန်တော့အယူပြောက်တော့အရာပါ အယူပြောက်တော့အနှမ်းကြံကြလေငေါ့နော်နော်အနာပြောက်တော့အနာရွကြပါအနရွကြဆိုလိုပဲကာမတရိကကာမဝိပါကကံရင်းကံထနေအပြင်နဲ့အခုလိုလှေတည်ကြည့်ကြတော့ဖြစ်တဲ့အခါလူယုံမှမဲကြလို့ရေထဲမှာသဲဝဆွချတတ်ခါရသည်ဘဝအချိန်တရားဘဝဘဝ တရားပါဗျာဒါဟာသူတို့မြင်လာတဲ့အချိန်ကိုဘုရားသခင်ယံကနတာမင်းတို့ကိုယ်စားကိုယ်ပေါ်မတွေ့ခဲ့ဘူးနောက်နောက်ခါရအောင်လည်းမပြောနိုင်ဘူးတဲ့ဘာရကောင်သမ်းဘူး ခွေးတကောင်သတ်ပြီးတယ်အကဲ၍လူတယောက်သတ်ရင်ပိုပြစ်ကြီးပါပဲဗျာအတိလားရင်တစ်ပါးသတ်ရင်ပိုပြစ်ကြီးပါပဲကိုရင်တစ်ပါးသတ်ရင်ပိုပြစ်ကြီးပါယဟန်တစ်ပါးမြန်သတ်ရင်ပိုပြီးပြစ်ကြီးပါပဲပို၍သာ၍လွန်၍ပြစ်ကြီးမယ်ဗျာပြောလိုက်ပါပြောလိုက်ပါအားလုံးကြအောင်ပြောလိုက်ပါ ဟုတ်တယ်လေတရားနာမနာလဲအများကြီးဟုတ်လားပါပါအေးတို့ကလေးဟောလို့လာခဲ့တာကလေးတို့သွားမြမတန်နဲ့နော်ဒီတော့အဲ့ဒါမတ်ချင်းဘေးထိလိုက်မယ်သဘောပေါက်လားသဘောပေါက်ပါဗျာအေးနောက်တောင်းတကြီးခြီလာတဲ့သံဃာတော်ဘဏ္ဍပါခုနှစ်ပါးပါဘာပိတ်ကူပိတ်ပါဘယ်နှစ်ရက်ကြာခုနှစ်ရက်ကြာပါဗျာဘာကြောင့်ကြောင့်မေးတော့ဘယ်သူမပြု မိမိပို့ပါဗျာကိုပြုတတ်တာကိုထံပြမှာမင်းတို့ခုမှယဟန်သံဃာဖြစ်တာတဲ့ဘုရုံးကနွားကြောင်းသားခုနှစ်ပေါ်ဖြစ်ခဲ့သူများနွားတွေကိုတနေ့နေ့နေ့လားနေ့ရက်ဒီစကြက်ပြောင်းပြီးတော့မှနွားကြောင်းလာခဲ့ကြတနေ့ဖုတ်တီးတကောင်တွေ့တော့ပြောသည်ပြက်ဖာညာဟိစီကြဟိဒီဘက်ကပြမလွတ်သေးနဲ့ညာသာပေးပြီးတော့ဝိုင်းလိုက်ကြအသက်ပေးကြကိုကြီးသည်နီးရတောင်မှုနဲ့ဝင်ပြေးရ ဟာခဏိတော့နွားတွေပြန်ပြီဖမ်းဖို့ခြင်းမရှိတော့နောက်ရမှဖမ်းမယ်လို့တယောက်တစ်ပေါက်ဘယ်ပေါက်ခုနှစ်ပေါက်ပိတ်ခိုက်တာခုနှစ်ရက်ပြည့်မှဒီနေရာပြန်ရောက်ဟာတို့ပိတ်ထားတဲ့ဘုကြီးရှိအောင်မလားလို့ဖွင့်ကြည့်တော့မှအစာပြရေငတ်နဲ့နှုံချိခွေပြီးတော့နေတဲ့ဘုကြီးမသိယုံတမဲကြဟာတနာစရာမတတ်ကြပါဘူးနဲ့ပိဋိပရမတိတဝဝိပ္ပတိတဲ့ဟောကြောကောကိုကုတ်ပြီးလွတ်လိုက်ကြ ရှစ်သားတို့ဖို့ဖို့မသားလို့ပါဏာတိပါဒကမထိုင်ပါဏာတိပါဒကမထိုင်လို့မရေတော့မကြဒါပေမဲ့သကပုံမဝတ်မှာအမြဲငရဲမအပငရဲမအပမင်းတို့ငရဲမကြပြီမလို့ခုနှစ်ဘောဆုံးတဲ့ဆုံးတဲ့အခုလို့ဂူပေါက်ပိတ်ခံရသည်က14ဘဝရှိပြီဘယ်နှဘဝ14ဘဝပါဗျာဘာတကောင်ပိတ်လောက်ခုတကောင်ပိတ်လောက်ပြီးတော့ကြွယ်ပြီးတယောက်ထောင်ချမယ်ဆိုရင် ပို့ပြီးတော့သီလရှင်တစ်ပါးမှာထောင်ချမယ်ဆိုရင်ပို့ပြည့်ကြည့်ပါမယ်ကိုရင်တစ်ပါးထောင်ချမယ်ဆိုရင်ပို့ပြည့်ကြည့်ပါမယ်ရဟန်းတစ်ပါးထောင်ချမယ်ဆိုရင်ပို့ပြည့်ကြည့်ပါမယ်ပြောလိုက်ပါပြောလိုက်ပါအားလုံးကြအောင်ပြောလိုက်ပါရနာကလူအနေတယ်ဟိနာတဲ့လူရှင်မွားပြောတော့သူတို့လည်းကုသိုလ်မများဘူးလားများပါဗျာကိုအမကိုသိသွားလို့ပြင်လိုက်ရင်တို့တကာကမတွေတိတ်တံမိုးရှိပါ ပိဋ္ဌိတရမတိတဝဝိသေသတိတဲ့ဟောကြောကုန်းကိုပုတ်ပြီးလွတ်လိုက်ကြစေသားတို့ဖို့ဘုမသားတို့ပါဏာတိပါဒကမထိုင်ပါဏာတိပါဒကမထိုင်လို့မရေတော့မကြဒါပေမဲ့သကပုံကဝတ်မှာအမြဲမရေမအပမရေမအပမင်းတို့ငရေမကြပြီမလို့ခုနှစ်ဘောဆုံးတဲ့အခုလို့ဂူပေါက်ပိတ်ခံရသည်က14ဘဝရှိပြီ ဘယ်နှဘဝ14ဘဝပါဗျာဘာတကောင်ပိတ်လောက်ဘုဒ္ဓကောင်ပိတ်လောက်ပြီးတော့ကြွယ်ရွယ်ဒီတယောက်ထောင်ချမယ်ဆိုရင်ပို့ပြီးတော့ဒီလားညင်တစ်ပါးများထောင်ချမယ်ဆိုရင်ပို့ပြည့်ကြည့်ပါမယ်ကိုရင်တစ်ပါးထောင်ချမယ်ဆိုရင်ပို့ပြည့်ကြည့်ပါမယ်ရဟန်းတစ်ပါးထောင်ချမယ်ဆိုရင်ပို့ပြည့်ကြည့်ပါမယ်ပြောလိုက်ပါပြောလိုက်ပါအားလုံးကြအောင်ပြောလိုက်ပါရဟနာကလည်းနေတယ်ဟိ နာတဲ့လူတွေရှင်မွားပြောတော့သူတို့လည်းကုသိုလ်မများဘူးလားများပါဗျာကိုအမကိုသိသွားလို့ပြင်လိုက်ရင်တို့တကာကမတိတ်တံမိုးရှိသွားမှန်ရလားမှန်လားပါဗျာအဲ့ဒါဗျာဒါပေမဲ့ဒီသုံးခုထဲမှာကြည့်လိုက်ကိုရောခုနှစ်ပါးပဲဟပြန်လာတာလို့ကိုရောဘုန်းကြီးအယုတ်ကလေးလိုဖြစ် တော့ကြဟိုယုံလေးမှတ်ပြီးအိမ်ပေါ်တင်ထားရင်သွားကြအေးဘာလဲလဲပြိတာယဟန်တရားအတုရကပြန်လာခဲ့သူတို့ယဟန်သာဖြစ်ခဲ့အဲ့ဒါကြောင့်သူတို့မှာ14ဘဝနဲ့ပြပြဗျာအဲ့တော့ဒီဝတ္ထုသုံးခုလည်းကောက်ကြည့်လိုက်မယ်ပြည့်သူတို့က14ဘဝမြောက်မှာအာထုတ်လို့ဝတ်ကျွတ်ထားနော်မှန်ပါပါကဲ၍5ဘဝလောက်ကအာထုတ်ရင် ၅ဘဝနဲ့၅ဘဝနဲ့ပြတ်ပြီနှစ်ဘဝလောက်ကအထုတ်ခင်နှစ်ဘဝနဲ့ပြတ်ပါဒါဖြင့်တရားကဖြည်းဖြည်းအထုတ်ရမှာနောက်ကြမှာအထုတ်ရအပြန်ပြန်အထုတ်ရပါဗျာတော်သားမြန်မြန်အားထုတ်ရမလားနောက်ကြမှာအားထုတ်ရမလားမြန်မြန်အားထုတ်ရပါဗျာအဲ့ဒီသကလုံးလေးကိုရွှေချပြီးဖန်မှုတဲ့ထက်ခရားနေရပါရိတ်တာကခေါ်လိုက်ရတာဒီအိုနာချိုးကအမလီအပြန်တော့မှကောက်ရိုးထူထူနဲ့ပို့ပါ ကိုယ့်လက်ထက်တွေသူကအချောင်းမသာချနိုင်ဘူးပြောတယ်တက်ကမတရားကငငယ်အားထုတ်ရမလားကြီးကောင်းကြီးမှအားထုတ်ရငငယ်အားထုတ်ရမှာပါဗျာလက်နည်းစုပ်ဖြစ်မှာတော့အုံမိုးလည်းမတန်နိုင်ပါဘူးအင်းငန်းလည်းမတန်နိုင်ပါဘူးသဘောပေါက်ပါပဲမှန်လားပါအိမ်လုံးမရများနဲ့လူတွေလည်းတွားရိတ်တာတွားရိတ်တာတွားရလာလိုက်ပြီအိုနာနဲ့ချိုးခိုင်းနေတယ်ဟမ် အေးအဲ့ဒါလေးတွေလည်းသဘောပေါက်ကြအောင်ဒါကြောင့်ငငယ်ရွယ်ရွယ်တရားအားထုတ်မှာဘဝဟာစိတ်ချမ်းသာသွားရတယ်တချို့ကြိုစဉ်လေးတွေကထင်ရတယ်တို့တရားဝင်သွားရင်မတိနာပဲဟောရတာမလို့တခြားကြတာဝိသကခုနှစ်နှစ်သမီးကသောတာပန်တီတာဝိသကခုနှစ်နှစ်သမီးကသောတာပန်တီတာအရွယ်ရောက်လို့ကိုပုံညာဥဒနာနဲ့ညာတော့သားနဲ့မြေးလေးကမြေး၈000ရပါတယ် တို့လူတွေကတရားအထုတ်ကိုဖို့တုံးနဲ့လွဲပါပြီးတော့ရအောင်နေတယ်တခြားနေပါမှန်ရလားမှန်ပါပါအေးငရေကအထုတ်တော့ကံငါးပါးမြဲတော့အပြစ်မဖြစ်တော့ဘူးအပြစ်ဖြစ်တဲ့အလို့လုံးဝကိုမလုံးတော့ဘူးမှန်ရလားပါပါဝိသကာကိုကြည့်နော်ခုနှစ်တသမီးကဘာဖြစ်တယ်သောတာပန်ဖြစ်ပါလေဗျာ။နောက်ကြတော့အဝါမပြဘူးလားအဝါပြုတော့အဝါတွေပြုပုံမူလားအေးအဲ့ဒါလည်းဒုပရိသသတိထားအောင်ဗျာ ကိုင်းတော်ပြီဒါကြောင့်သေရှိတတဝါသေရှိတတဝါမတ္တပါမတ္တပါသာဝရသိက္ခာထိမ္မာဤသာဝရသိက္ခာထိမ္မာဤမပေဥစ္စာမေဥစ္စာမခိုးပါမခိုးပါသာဝရသိက္ခာထိမ္မာဤသာဝရသိက္ခာထိမ္မာဤဘယ်ရေးကြောင်းမှမခိုးရဘူးနော်မှန်ပါပါကြီးပွားကြီးပွားလူတွေအိမ်တော်မြတ်ကြမိုင်မိုင်ကကြီးဘယ်ရေးကြောင်းမခိုးရဘူးနော် ခိုးရင်မဖြစ်တော့အပြစ်ဖြစ်ဖြစ်တနည်းပြောရင်ဘာသာရေးတကလုံးကငရဲကြီးတယ်ခိုးမှငရဲကြီးတာမဟုတ်ဘူးနော်ယာဓုနဲ့အာနာနဲ့အုပ်စုနဲ့အနိုင်ကျင့်ရင်လည်းငရဲကြီးပါပဲပြောလိုက်ပါပြောလိုက်ပါအာလုံးရအောင်ပြောလိုက်ပါ gain ဆိုကြပါစို့ပမာဏဒီမန္တကြီးဆောက်ကြတော့ ပရမဘုရားစီပိုင်းဒီပါရီရွှေပါညာဆိုပြီးတော့မှအာသူနိုင်လေးတာနဲ့ချုပ်ချထားတယ်။သမင်းသားကြီးတောက်ကြည့်တော့သူကနိုင်လေးမေ့တယ်။နောက်တစ်ခွက်ကဟာနိုင်လေးကောင်းဟွန်း2000 3000တော့တာမယ်။ငါပေါ်တာပဲဆိုယူထားလိုက်။ယူပြီးမှအတွေးပေါက်ဟဲ့သူ့နိုင်လေးတန်မိုးရှိတယ်သူလည်းမြန်တော့မှမှပြန်ထားတယ်။မရတော့ခိုးမှုကထိုက်ထိုက်သူများပြစ်ကြီးကိုခိုးလို့သောစိတ်ပြစ်ကြီးလို့သောစိတ်နဲ့ရှမ်းကြီးတမရရွေ့အောင်လုပ်လိုက်အဲ့ဒါခိုးမှုပဲဗျာ။ လွတ်ဖို့မလွယ်ဘူးနော်ဘာသာရေးအသိဉာဏ်နဲ့တကယ်ဘုသူတ္တရှိပြီးတော့သူတော်ကောင်းထံရှိကတ်တဲ့ပုဂ္ဂိုလ်မှလွတ်အောင်ယူနိုင်တာဒါကြောင့်အချိန်ကမြန်မာနိုင်ငံဟာသခိုးကင်းတဲ့နိုင်ငံလို့ဆိုတာဂုဏ်ယူခဲ့တော့ခုကိုရင်ငါတို့ရဲ့အဖို့ဆရာကြီးဘာခင်သူတို့ကဘာသာကြားလူမျိုးကြားဗမာပြည်လာပြီးတော့မှဈေးရောက်ဈေးရောက်တော့သူကအငါမြင်းသမားတွေအထမ်းသမားတွေသွား တနေ့ကျတော့သူရောင်းရလို့ငွေတွေကိုအိတ်ကြီးတဲ့ထည့်ပြီးသွားလိုက်ရတယ်သွားခရီးတစ်ထောင်လမ်းမေးမှာနာအိတ်မနေ့ကျတော့သွားလို့သိနေတယ်အဲ့ဒါကြီးမိတ်ပြီးသွားတယ်နိုင်ပေါင်းများစွာသွားပြီးဟာဟိလေးရကြအောင်ဒါဖြစ်လို့လည်းငါငွေတင်းကအိတ်ကြီးမိတ်နေတော့ဟိုကိစ္စပြပြန်သွားတာသွားတာဝန်ယူတယ်သူကလည်းစဉ်းစားပြန်လာလို့တွေ့ရင်မတွေ့ရင်နှခါပန်းပန်းနေတာလေးပဲဆိုပြီးဆက်သွား ရောင်းပြီးပြားလာအဲ့ဒီသူအိတ်တဲ့နေရာသွားကြည့်သင်္ကာတလက်မှမှနေရမရွေးတပြားကမပြောက်တို့ဗမာပြည်ကြည်စားမထိန်သိမ်းဘူးလားထိန်သိမ်းပါလေထိန်သိမ်းတယ်ဟောအခုခေတ်ကြတော့ဗါတဲ့ဟိုမော်တော်ကားတွေမှာရေးထားတာထားသွားပြန်ကြည့်တတိရှိမိမိပြည်ပြည်မိမိတော် ဒါလေးမှမရဘူးလားခါသွားပြန်ကြည့်ပြန်ရှိပစ္စည်းတာဝယ်ပြီးပါစပယာယူပါတယ်ဗျာဘယ်တော့မှမပြန်ရဘူးလို့မလီလီလီအခုတော့အပြက်သုံးနိုင်ငံကိုဖြစ်နေပြီနော်ကိုရှင်တရားတွေပြက်ချင်းကုန်ပြီဟုတ်ပလားအဲ့ဒါလေးတွေသိထားဒါကြောင့်မပေဥစ္စာမပေဥစ္စာမပိုးပါမပိုးပါသာဝရသိက္ခာဒိမ္မာဤသာဝရသိက္ခာဒိ ထာဝရသိက္ခာထိမ့်မိုက်ထိမ့်မိုက်နေဒီလိုဒိဋ္ဌာတွေကလေခါလဲအိုးတွေကွက်တွေလည်းပျောက်စပိန်လည်းနှစ်ဆင်းရှိရှိမတော်ကားတော့၄စီးရှိရှိအဲ့ဒါကတော့နိုင်ငံတော်ရေစက်မချပဲလူလိုက်၄ချင်းကိုင်းတော်ပါပြီစပိန်လို့ပြောတာများများပြောလဲပြောတာပေါ့ဟုတ်မလားဟုတ်ပါဘူးအေးဒီကမပေးတဲ့ပြည်သူယူကိုမယူနဲ့မိသားမပွေးမွေးဟောက်တဲ့သားတဲ့ မပွေးမွေးဟာကိုက်ရင်တဘဝပဲသေးတာသူများပြည်ကြီးခုံးမှုကတော့သွားရောဘဝဆက်တိုင်းခွေးအဖြစ်နွားအဖြစ်ရှင်းအဖြစ်မင်းအဖြစ်နဲ့သွားကျွန်ခံရောဗျာကြောက်เสียမကောင်းလားကြောက်เสียကောင်းပါတယ်ဗျာကြောက်เสียကောင်းရင်မကိုနဲ့မယူနဲ့မှန်ရလားမှန်ပါဗျာကိုင်းတော်ပြီးရှေ့သွားမမြင်ရခြင်းရာမမြင်ရခြင်းရာမကျင်ပါမကျင်ပါသာဝရသိက္ခာထိမ့်ပါပြီဟယ်လိုဟယ်လိုဟယ်လို ဘာပြောတာသာဝရသိက္ခာထိမ့်မှဤဆိုရင်တော့ယောက်ျားကြီးဘုန်းကြီးဟုတ်ပြီးတော့မိန်းမကြီးဖတ်တည်တယ်ဟုတ်တော့သာဝရထိမ့်မယ်ဟုတ်မိုးလုံးကြီးမူသာဝရတဲ့ပါပါပဲနော်တရားနာယာထိမ့်မှဤပေါ့ဥပုံနေကြတော့ဥပုံဆောင်ရာထိမ့်မှဤတရားတန်ကြီးလို့ဘုံထော်ဖို့တို့ကိုထူး မူလုံးလုံးမျိုးတို့ပေါ်တော့မလို့အေးအဲ့ဒါတွေဟာအဲ့တော့ကိလေသာမကင်းတော့အိမ်တော်မြူတာကိုအပြစ်လို့မပြောလို့ဒါပေမဲ့ဒီလုပ်ငန်းဟာညံ့တယ်ဆိုတာကတော့ဘုရားကပြောတာဓမ္မစကြာတရားမှာပါတဲ့ဒီနော်ဟွန်းဆုံများဆုံမလားလို့စီးွားချတာလေဟုတ်လား ဟိနောဘာမောပောတုတ္တနိကောနာရိယောတတ္တသဟိတောသကလုံး၅ခုနဲ့ပြပြောတာဟိနယုံညံ့တဲ့အမှုတဲ့အိမ်တော်ကြီးလုံကကိရိသမကိလို့ပြကြပြီမဲ့ယုံညံ့တဲ့အမှုတဲ့ကံမောတဲ့ကိုတိုင်းစွန်ပြည်သားလူမိုက်လူရိုင်းလို့ရလုံလုံး ဘောဓတဏီကိုအောက်တန်းသာပုထုဇဉ်တို့ရဲ့လုပ်ငန်းနဲ့ဟောအနာရိယမြင်များပြုခြင်းအရိယသူတော်စင်တို့ရဲ့လုပ်ငန်းမဟုတ်ဘူးတဲ့အနတ္ထသာယီတော့အကျိုးမဲ့ကိုဖြစ်ဖြစ်လင်မယားညာမှမပြောနဲ့သမီးသားဘဝကြီးပါဟမ်ကြီးစားလူလူပါတဲ့ဥနုကြွက်ခပြီးတော့နောက်ကျော်ခုတ်ကြသားကြဓာတုံးမှုတွေကြီးဖြစ်တာလေဒါကမ္မပိုင်မဟုတ်သေးဘူးဘလောက်ဒီစီးပွားမဲ့တယ်ဆိုတာကြည့်တာ အဲလင်မယားဖြစ်သွားရင်တော့မယားတိဓာကြီးပဲသွားရအဲ့ဒါကြောင့်လုံးဝယရိပြအစမတနိုင်မယ်၄ရက်အလားရှိ9ရက်ဒီကြိ9ရက်ဒီတလမှာ၄ရက်တော့ဖြင့်အဲ့ဒီမမြတ်သောအကျင့်ကိုမကျင့်မဲနဲ့တဖြည်းဖြည်းဆိုပြီးတော့ဖြတ်တော့ပါတဲ့သူကယုံညံ့နေမှုပါပဲတဲ့ အဲ့ဒါဘုရားကပြောတာမကျေနပ်ရင်လည်းဘုရားကဖမ်းလို့ဖမ်းစီးလို့စီးပြစ်လို့ပြစ်ခတ်လို့ခတ်ပေါ့ဗျာဘုရားဟောတဲ့အတိုင်းပြောရတာလေမှန်ရလားမှန်ပါပါခိုင်းရှိသွားသကားလိန်ညာသကားလိန်ညာမပြောပါမပြောပါသာဝရသိက္ခာသိပ္ပဟိတကယ်ရောထိနိုင်ပါလားပြောလေတကယ်ရောထိနိုင်ပါလား အခုမှကြိုးစားပါဦးမယ်ဆိုရင်တော့တင်းញိုင်းတကားရောက်ပြီနော်မှန်ပါအဲအဲ့ဒါလေးသတိထားဟိုဥဥပုံပြင်လေးတစ်ပုဒ်ပြောရအောင်တူတူမှများအတွက်လေရှင်းတော့ကလူတယောက်ကဝါးတွေကိုနှီးစိတ်ချပြီးတော့ပုတ်တိကက်တိထန်ရောက်လမ်းကျွံပြီးတော့ဘင်းနန်းတော်နာရောက်ဟေးကဒါဘင်းရဲ့နာဒါမျိုးတွေမရောက်ရဘူးမင်းမသိဘူးလားဟာငါတော့လည်းလွန်လာပြီလော့အောင်တော့ယုံမှသိပါလေဗျာ သိရင်ဘာလို့လာရောင်းလဲကျွန်တော်ပုတ်တိကထူးလို့ပေါ့ဘာထူးလဲကွာဟွန်းခင်ဗျားတို့ရှိမှပြောနိုင်ဘယင်းရှိရှာမှပြောနိုင်တယ်အောင်ပါပုဒ္ဒါထားမယ်လူကတော့ပညာရှိတာဘာလဲတော့ပုဒ္ဒါထားပြီလေလူကပညာရှိအေးဘယ်ကြမှာပြောနိုင်ဘယင်းရှိရှာမှပြောပါအဲ့ဒါအတွေးကိုဘယ်လောက်လောက်ပါဆိုတော့ဘာကြောင့်လဲဆိုတော့အထက်ကမသိဘူးအောက်လက်ကအမိတ်အမိတ်နဲ့ဆိုပြီးလှုပ်ချရနေလှုပ်ပြထားတယ် အေးအဲ့ဒါဟိုတုန်းကပြောပါတယ်မကောင်းတဲ့ကိုယ်တော်တွေရှိနေတော့ကောင်းတဲ့ကိုယ်တော်တွေကဥပုပ္ပဝါရဏမပြုတ်နိုင်ဘူးဘယင်းကမဟာရာကိုကိုက်ကွာမင်းတို့တန်ဃာတွေဥပုပ္ပပြုအောင်လှုပ်လိုက်အဲ့တော့သူကဒီအမိန့်ကိုဘယ်လိုလုပ်ရမှာလဲမမေးဘူးသူလည်းနားမလဲပြန်လည်းမမေးရဘူးလေဟိုကလည်းမမေးရအောင်လုပ်ထားတာကိုအေးအဲ့ဒါနဲ့ဆိုတော့သူတို့အချင်းချင်းမသိတဲ့လူနဲ့နားမလဲတဲ့လူချင်းတွေ့သွားတာပေါ့ဟဲ့ကောင် ငါဘုန်းကြီးတွေဥပုပ်ပြုအောင်လုပ်ရမယ်အဲ့တော့ဟာပြုမလားမပြုဘူးလားမပြုရင်တတ်ပြီကွာဆိုဟာအကုန်လုံးတတ်ပြီဒါပြီးပါရောလားအဲ့ကြမှာဘုရင်ငါသိဟဲ့မင်းတို့ဘယ်လိုလုပ်ကြကျွန်တော်မျိုးကြီးတော့ဥပုပ်ပြုမလားမပြုရင်တတ်တာပဲပြောဟာငါအဲ့ဒါမျိုးခိုင်းတာမဟုတ်ဘူးဥပုပ်ပြုအောင်မင်းတို့အလိုရှိရတာဖြည့်ဆည်းဖို့ငါကပြောတာဒါပေမဲ့တတ်တာလွန်သွားပြီ အဲ့ဒါကြောင့်ပုဒ်သမားပြောခင်ဗျားတို့အောက်လက်ငယ်သားတွေရှိရှိတော့နိုင်ဘူးတဲ့ဘယ်ကြမှာပြောနိုင်မလို့ရှင်ပြေပြေကြမှာပြောပါအဲပုဒ်သာရောင်းအောင်ပါဘုံနောက်ရှိတယ်မှန်ရဲ့လားမှန်ပါအဲ့ဒါနဲ့ဘင်းရှိရောက်မေတော်မူပါဗျာသူဗုဒ္ဓေထူပါတဲ့အေးမင်းဗုဒ္ဓေဘလို့ထူလို့ကျွန်တော်မျိုးပုတ်ကိုမှောက်ပြီးအတွင်းကိုဝင်ကြည့်အထက်ကြီးနတ်ပြည်ထောင်တာမြင်ပါတယ်အောက်ကြီးငရိရှိတာမြင်ပါတယ်ဒါပေမဲ့မိစစ်ဖစစ်ပုတ်ကိုမှမြင်နိုင်ပါလိမ့်မယ် ပိုင်လိုက်ပုံကတော့မိဘွားတဲ့သားတယ်နော်ရိုက်ချက်ကမှန်ရလားမှန်ပါပါအဲ့ဒါနဲ့ဘယင်းရှင်သားတော့အငယ်တန်းကစကြည့်ထဲဝင်ကြည့်ထက်ကြည့်ပါအောက်ကြည့်ပါပြင်မကတော့မျောလင်းကြည့်သွားတယ်ဟေ့ဘာမြင်တော့ဆိုတော့မမြင်တာကိုမမြင်ဘူးအမှန်ပြောရင်ငါလည်းအရှက်ရမှာငါအမေပေးတယ်ကလေးကလေးဖြစ်လိမ့်မယ်ပြီးတော့မြင်ပါတယ်ဗျာဘာလို့တာလဲ လိန်နာဟုတ်ဗျာနှစ်လားကလေးယောက်ကွယ်လိန်နာကိုလိန်မမသိသိနော်လူလေးပတ်သက်ပြီးရိုက်ခိုင်းရိုက်မဲ့လူတွေနဲ့တူတယ်ဘာလို့တာလဲလိန်နာပါဗျာလိန်နာအဲ့ဒါနဲ့ဒီပုတ်ထဲကအဲအဲ့ဒီသကုံကြီးရလာဒီရလာတဲ့သကဘောနောက်တစ်ယောက်လဲမြင်ပါတယ်ဗျနောက်တစ်ယောက်လဲမြင်ပါတယ်မြင်ပါတယ်နောက်ဆုံးဘုရင်ကြီးအလှည့်ရောက် မှန်လားပါဆိုတော့အရှာရှာပြုံးကြဝင်သည်တီးပြီးတော့ပုတ်တဲ့တွင်ကြည့်လိုက်ထက်ကြည့်တော့ပါအောက်ကြည့်တော့ပါအဲ့တော့ဘုရားကောက်ချက်ချလိုက်ဒီထဲရောက်ရင်ဒီလိုပဲလိမ့်စားကြတာပါလားပါတယ်ဒီထဲရောက်ရင်ဒီလိုပဲလိမ့်စားကြပါလားဘယ်သူကပြောဒီရောက်ဘယ်လိုပြောဒီပေါ်ဒီထဲရောက်ရင်ဒီလိုပဲလိမ့်စားကြပါ ဘသူကပြောရှင်ပေပြရပါဗျာဘယ်လိုပြောလောရမေးနေမှာသူလို့အဲတော့တော်တော်မေးတာဒါကိုရီးယားကလောက်ကအပိုင်းဆက်ရှိရောက်နေပြီဒါအချစ်နာသမီးလေးချစ်အိမ်မဲ့ဒါမျိုးတော်သိတာသူတို့ကအေးအဲ့တော့ဒီတဲရောက်ရင်ဒီလိုပဲတိတ်ပြောပါအေးလိမ့်စားနေကြတာပါလားအဲ့ဒါနဲ့ပြင်ဘက်ကလူတွေကတော့အင်းငါတို့ကတော့စားဝတ်နေရေးချောင်မတတ်တာလူလိန်လိုက်ရ ဘယင်ဥက္ကဋ္ဌရွှေကိုတော်ကြီးကတော့ဘယ်လိုများပြောပါလဲရွှေတန်းကျော်ရှင်ကြီးကိုတော်မြတ်ကြီးဟောပါဗျာမြေတော်မူတော်လည်းပြောအဲ့တော့ဘင်းကြီးမျက်လုံးပြုပြီးနေရွက်ကားသွားပြီသင်တို့ကဒီထဲရောက်ရင်ဒီလိုပဲငါကမမြင်တာကိုမမြင်ဘူးအမှန်ပြောရင်ငါလည်းအရှက်ရငါရဲ့မဲတော်ခမဲတော်တွေလည်းကလေးကချေဖြစ်လိမ့်မယ်ထူပါဘူးမြင်ပါတယ်ဗျာကလေးတို့လေ ပုံပြင်ကလေးကတော့ဒါပါပဲကိုယ်သကလိညာသကလိညာမပြောပါမပြောပါသာဝရသိက္ခာသိက္ခာအေးပြောတာနဲ့ညီရင်ကြီးမညီရင်တော့တရေသာကြောပုံတွေကမူတာဝမိုးလုံးကြီးတဲ့ပါတော့မယ်ဗျာ လက်ညှိုးထိုးတဲ့ကလက်ကြီးတမ်းပြီးမှနေမကောင်းဘူးလို့ထိုးတာလားကိုယ်စီကကိုယ်ပြီးမှနေမကောင်းဘူးလို့ထိုးတာပြောကိုကအရင်လားသူကအရင်ကိုကအရင်ပါဗျာဘာလို့လဲဆိုဒီလိုလုပ်နေနေမကောင်းဘူးလို့ပြောတာမဟုတ်ဘူးဒီကနေကိုလို့နေနေနေနေနေမကောင်းဘူးလို့ပြောတာကိုယ်စီရဘယ်နှချောင်းအေးချောင်းဟောဟုတ်လားလေးချောင်းသူများကြီးက တချောင်းပါအဲတချောင်းလည်းညိုသူကိုထိုးသောသုံးချောင်းပြန်ရှိပြီးပြီရင်တော့ဒါလက်မထားတော့မှလက်မမတော်ဘဲနဲ့ပြေးလိုက်လေးချောင်းပြန်ရှိပြီးပြီရင်တော့သူ့ကိုနောက်မှကိုရှိကတော့လက်ညိုထိုးကိုဂျိုးနဲ့ထသနောပြောလိုက်ပါပြောလိုက်ပါအားလုံးရအောင်ပြောလိုက်ပါကိုင်းဆုံးဘူးရဲ့သေးသာဘူးရဲ့သေးသာမသုံးပါ သတင်းစာလည်းပါအောင်မဲ့ဟာတွေတော်သေးတယ်ကြောဘုံမှာအတွင်းဘုံနဲ့နာရီလည်းပါပါမယ်နော်အေးအဲ့ဒါတတိထားအဲ့တော့မွေးသေးပါရောင်းလည်းမရောင်းပါဘူးဝယ်လည်းမဝယ်ရဘူးဗျတောင်းမှစားမှမရောင်းဝယ်ဟောက်ကိုင်းရင်ဒီခါကိုထိတာပဲဒါတို့လူတွေတီလအဒီတီလဆိုတာရှိကံတီလဆိုတာဘာလဲရှိကံပါဗျာအေးအခုကြည့်ပါလားကြောင်းနေပါလိမ့်ဆိုတော့ဘာလဲရှိကံအစား စာသင်ကျောင်းကစာသင်ကျောင်းကလို့ပြောထားတာမဟုတ်လားမှန်ပါရှိကရှိမှကြီးပွားတာတိုးတက်တာရှိကမရှိရင်မကြီးပွားဘူးမတိုးတက်ဘူးအဲ့တော့ကြီးပွားတိုးတက်ခြင်းသီလလောအောင်တိသီလပါဠိလိုမြန်မာလိုရှိကမယ်မှန်လားမှန်ပါပါအေးအဲ့ဒါတိတာဒါကြောင့်ဘုရားသာသနာကနှစ်ပေါင်း2552နှစ်ကြာပြီမပြောက်ပြတ်တာအဲ့ဒီရှိကမယ် လောကမင်းနေဆိုတာကိုတက်လာကိုထင်အားဥပဒေရေးကြတာပဲမဟုတ်လားဘုရားဥပဒေရဲ့သာသနာ၅တော့အပိုလိုမရှိကွက်တိဘယ်မစ်တက်လာလားဘယ်ဆိုးတက်လာလားဘယ်သခိုးတက်လာလားပေါ့ဟုတ်လားဘုရားဥပဒေကအနှုတ်သိမ့်ရှိလားမရှိပါဘူးရှိဘူးဗျအဲ့ဒါလေးလည်းသဘောပေါက်ဒါကြောင့်ဘုန်းကြီးတို့လည်းပဲဒါဥပဒေကိုလိုက်နာနေရတဲ့ဘုန်းကြီးတို့ယဟန်သံဃာတော်တွေ200ချက်9ချက်ဥပဒေကိုလိုက်နာနေရတာ အဲ့တော့ကိုဥပဒေအကြောင်းလေးတော့ကိုလည်းပြောရအောင်မဟုတ်ဘူးလားဟုတ်ပါတယ်ဗျာအဲဟုတ်ပါတယ်ဆိုပြီးတာပဲထောက်ခိုင်းပြီးသွားတာပါဟုတ်တယ်လေအေးအဲ့ဒါကြောင့်ဘူရဲ့သေးသာဘူရဲ့သေးသာမသုံးပါမသုံးပါသာဝရတိတ်္ခာထိမဤသာဝရတိတ်္ခာထိမဤသူရဲ့ဆက်တစ်ထောင်နဲ့မှအရက်တစ်ချက်ချသွေးနာမှန်ပါ သွေးသက်တောင်မှအရက်20 30ထက်လိုက်အဲ့ဒီလူစိတ်ပြောက်ပါရှူယုံမှလည်းမသိဘူးရှိဖို့မှလည်းမသိတော့အရက်သမားလေအရှုယုံနာလည်းအိတ်တာပဲမဟုတ်လားအိပ်ပါရှိပုံနာတော့အိပ်ပါအဲဘုရားမလည်းမသိတရားမလည်းမတန်ခါမသိမိပါဟလားသာသမီဇနီးမဘာမှသိတော့ဘူးဗျရက်ကိုတခွက်တော့မှပြင်မရှက်ကြောက်ယုံမှာတဲ့ဟော ရက်တစ်ခွက်တောက်လိုက်ဟဲ့တစ်ချက်ကြောက်ရောက်ပါပါအေးပထမတစ်ခွက်သာကိုကလူကရက်တောက်တယ်နောက်ကြတော့ရက်ကလူကိုတောက်သွားတာကြီးပဲဒါကြောင့်အမှားပေါင်းများစွာ85ဒီဝိသေတာကြောင့်ဖြစ်တာဗျာအဲဒါကြောင့်ဘုရားကမင်းတို့တကယ်အေးချမ်းအာရမှုလို့ရင်အဲ့ဒီအရက်တောက်ခြင်းသိက္ခာကိုရောင်းရွယ်ခြင်းသိက္ခာကိုမလုပ်ပါနဲ့ရှင်ညာတော်ကြီးနဲ့ဟောခဲ့တာ ဘောပေါက်ပါသဘောပေါက်ပါအဲသဘောပေါက်ရင်တော့ပြီဆိုမူရစ်သေးသာမူရစ်သေးသာမသုံးပါမသုံးပါသာဝရသိက္ခာထိမ္မာဤသာဝရသိက္ခာထိမ္မာဤလွယ်ညသာဤလွယ်ညသာမစားပါမစားပါဟာသိက္ခာအလော မလို့မိဘူးတာပါလေကတော့ပါရှင်နဲ့ထင်တယ်တရားနာတော်ထိမ့်မယ်တရားပွဲပြီးအိုးလုံးမောက်ပလုံးမျိုးအဲ့တော့ဒါလည်းပဲသဘာဝပေးတဲ့ကစားကအငတ်ခံခိုင်းတာမဟုတ်ဘူးပြီကုသိုလ်အမြတ်ထုတ်ဘာလို့လဲကုသိုလ်ဘုရားကြောတာပါဗျာအဲမိသားစု900ဥပုံနဲ့ခလားတလား၄ချိန်ပေါ့ ဥပုပ်ရမှာတနတ်ကိုထမင်း900လောက်နဲ့တွက်ကြည့်ရင်900ရှိတယ်ညနေသားမစားရင်ငွေ2500ပိုမလာဘူးလားပိုလာပါတယ်ခင်ဗျာဆိုတော့1000 1000ဒီနေ့ပေါင်း2000 ရှုငွေဖြစ်တဲ့ရှုထိုင်ငွေအမောင်ငွေသိန်းနဲ့တောင်းပို့မလားဘူးလားဟုတ်လားပါဗျာတကယ်ဘုရားတဲ့တောင်းတော်ရှင်ဘုရားကဝါစုသင်္ကအများကျိုးများတရားပေါ်တွေလို့စကားပေါ်တွေလို့ယဉ်ကျေးမှုသင်တာနေလို့လားဟောကုသိုလ်အမြတ်မထွက်ဘူးလားကုသိုလ်အမြတ်ထွက်ပါဗျာအေးပြီးတော့ထမင်းတဏ္ဍမှာအနည်းဆုံး2နာရီကုန်မှာမဟုတ်လားဟုတ်ပါပါဟုတ်ဗျာတဏှာရီလောက်မကုန်ဘူးလားကုန်ပါလေဗျာပြောတာပြောပါဘာမှမဖြစ်ပါဘူးငေါ့နော် နှစ်နာရီလောက်မကုန်ဘူးလားဟုတ်ပါတယ်ဗျာအေးနှစ်နာရီလောက်ကိုအဲ့ဒီနှစ်နာရီကြောင့်ဝိပဿနာအားထုတ်ရင်တစ်နာရီကိုကုသိုလ်ကောင်း1800နှစ်နာရီ3600 3600တနေ့တွက်လိုက်ရင်အမောင်တလတလတွက်လိုက်ရင်တောင်းကြော်သွားပြီတနေ့တွက်လိုက်ရင် ကုသိုလ်3သိန်းခွဲကျော်ကျော်အဲ့ဒီလိုကုသိုလ်အမြတ်ဖြတ်ဖို့ရတာလား ရှင်းပါရှင်းပါခိုင်းစို့မေလွယ်ညသာမေလွယ်ညသာမစားပါမစားပါတရားနာယထိမ့်ပါဤတရားနာယထိမ့်ပါကာဝယ်ရှိမြင်ကာဝယ်ရှိမြင်အလားပြင်းအလားပြင်းတရားတရားနာခြင်းထိမ့်ပါဤတရားဝပြီးရင်တဏှာကိုရွက်ဦးနဲ့တဲလေးနှုတ်ခမ်းဤတပိတ်တခွက်ခွန်အောင်ဆို တရားနာတော့မလုပ်နဲ့အဲ့ဒါလည်းခေါင်းကမိမသားတယောက်ရဲ့လက်ဝါးလောက်ရှိတဲ့မျက်နှာအလှပြင်းတဲ့နေရာမှာအေးငွေကြေးရှိရှိသလားမကုန်ဘူးလားဟုတ်ပါတယ်ဗျာနှုတ်ခမ်းနေတောင်ဘယ်လောက်ပေးရလဲပြောကဲအဲပြီးတော့ဒီဟာဆွဲတာရောမျက်ကုံးမွေးဆွဲတာရောမျက်ခေါင်မောဟာစိမ့်စိမ့်ပြပြကြီးတွေရောအဲ့ဒီအောက်ကမဲမဲအကြောင်းလေးကဘာခေါ်တော့ ုန်းကြီးတို့ဖြူနေတော့ကပေါ့ခုနှစ်နှစ်သမီးလေးသူ့အတော်နဲ့မင်္ဂလာပွဲအပြန်လာကြောင်းသားနေတော့ကြောင်းဝင်ချသူကြည့်တယ်ဟဲ့နင့်ငါကဒီရောမရှိဘူးဘာဖြစ်လဲပါတော့မသိဘူးနင့်ဒီကလေးစိတ်လေးကြပါဒီကလေးအတက်ကြောင်းကြောင်းဘာဖြစ်လဲဖုံဖုံလို့အဲ့ဒါအဲ့ဒါအဲ့ဒါဟိုခါချိုချိုခေါ်တယ်အော်အော်အော်ကင်တက်ငယ်တကလက်ကြည့်ကြရအောင်ပြောသားကလေးဘယ်လိုလုပ်တာဟောမျက်စိတစ်ဖက်မိပြီးတော့လေအသက်အောင်ဆွဲ ခဏအငတ်မြင်ခြင်းမှုတွေကသိလွန်ကဲနေပြီမှန်ရလားမှန်ပါပါအေးအဲ့ဒါအလပြင်းခြင်းမှုရဲ့ခုနရည်ခြင်းမှုတွေပြက်ကုန်ပြီတို့ဘုန်းကြီးရဟန်းများသင်းမိုင်ဘယ်နှထဝရတထပါအမျိုးသမီးတွေသင်္ကန်းမောကောင်းလို့မပြောနိုင်တာကိုခွန့်လွတ်လွတ်စစ်ဗုဒ္ဓဘာသာအမျိုးသားမှရင်ကိုရင်တော့မဝတ်ခဲ့တာရှိပါဟမ်မရှိပါဘူး ကိုဝတ်တဲ့သင်္ကန်းဘယ်နှလွာရှိမှမသိတော့သင်္ကန်းကိုအဝါနဲ့ထိုးပြီးတော့ပြန်လာတာကဲမနှက်ပင်ကကြတော့မှကြံငင်းကြောင်းကကိုရင်အငယ်ထုံးကလေးကိုရွေးပြီးတော့ကိုရင်ပြတမ်းမှာဘယ်နှထပ်တော့ဟိုကပြလိုက်ခွန်နှထဘဏ္ဍတော့ဧကတိပါတော့လဲကိုဓာတ်ကိုင်ရဟန္တာများဘာသာရေးကောင်းကောင်း လုံယုံအောင်ဘလောက်ထိန်းသိမ်းထားရတော့လက်စက်ကလေးခြေစက်ကလေးပေါ်ယူမယ်မို့လားမှန်လားပါလုံယုံအောင်ထိန်းသိမ်းတာအခုကြီးကတော့မိမတွေရှေ့ရလက်တော်ရတဲ့နောက်ကလက်တော်ရတဲ့ရှေ့ရလက်ပြဲနောက်ကလက်ကွဲလင်းမြမောပို့ဆိုးစီလမ်းတော်ကိုကရှေ့ဆူသွားတာဒါလေးမြင်ရတယ်လင်းမြမောကတော့မစင်မချင်းအေးအဲ့ဒါလေ အဲ့ဒါရှေ့ရလဲလွယ်တယ်နောက်ကလည်းလွယ်ရှေ့ရလဲပြင်းနောက်ကလည်းကွဲတယ်ကိုလုံးလည်းဘာမှရရမရှိပါဘူးဘုန်းကြီးဩစတြေးလျပြန်လာတော့လေစင်ကာပူမှာလေးများချိန်ရအဲ့တော့ဗမာပြည်ကအဆိုကျော်ဆိုလားအချောက်ကျော်ဆိုလားအပြုတ်ကျော်ဆိုလားနာမည်တော့ပေါင်းပြောတော့ပါဘောင်းမီတွေဟုတ်လားဘောင်းမီပေါင်းလေပဲရှိနှခမ်းမနာတွေပြက်ဘုန်းကြီးတော့တော်သားဆိုတွေးတော့ဟာဒီကောင်မလေးဘယ်ချုံရားတွေကထွက်လာတာ နှကမနာတွေကပြတ်နေချကြိုက်လွတ်တယ်ထင်တာဘောလေးမြန်ပေါ်တက်တော့မမင်းကြီးများရှေ့ရရောက်နေပါရောနောက်ကနေဘုန်းကြီးကရင်ပဲဘုရားဘုရားရှိနေကိုမကောလိုက်ပါဘုရားဘုရားရှိနေကိုမကောလိုက်ပါလေနောက်ကနေဘုရားတက်လိုက်ရတယ်ကြားဘူးလားလို့ပြောဦးမယ်ရိတ်တာတခုမှရုပ်ရှင်မင်းသမီးတယောက်ကမွေးနေ့သွားကြွေးတာဗရာစီကမပါဘူးလေဗျာ ဘုရားဖြစ်မဲ့နေ့သူဇာတာဘာဆုံးကတ်တယ်ခနာတို့ဇာကတ်ပါလေဩပုံရိပ်ရထင်အောင်လုပ်သလားတော့မပြောတာဘူးဗျာမနေ့အမျိုးသမီးတွေကိုစားစီရင်ပုံကကြီးတယ်လို့ဖြားလောက်တယ်နော်အေးအဖေနဲ့သမီးမောင်နဲ့ညီမဟလားဟမ် အမေနဲ့အဖေဟလားသမီးနဲ့အဖေဟလားအေးမောင်နဲ့ညမမမြင်ဘူးမကြားဘူးမနာတာတွေဖြစ်ကုန်ကြပြီပြန်ရင်ကျင်းမှုကြည်တာဘုန်းကြီးတို့ယဟန်သာမဏေနဲ့သီလရှင်ဘာသာရေးကောင်းစွာသီလရှင်တွေတွင်အထက်ပိုင်းမှာချွေခိုင်းအင်ကြီးအင်ကြီးလက်ရှိသူတို့မှအင်ကြီးလက်တို့မရှိဘူးခိုက်ကြီးကိုယ်လေးတပ်ပုံလွန်တာဘဏ္ဍာဒေတာပါဗျာအဲအခုတို့မြတ်မမျိုးသမီးတွေရင်လေးတွေခြိုက်ကြတာသိမများဘူးချက်ရ မှန်ရလားသိလွန်လွန်းနေတယ်ဗျအဲ့ဒါကြီးကိုင်းတော်ပါပြီဒါကြောင့်ဘာဝဲရှုမြင်ဘာဝဲရှုမြင်အလားမြင်အလားမြင်တရားနာစဉ်ထိမ့်ပါဤတရားနာစဉ်ထိမ့်ပါဤဥပုံဆောင်စဉ်ထိမ့်ပါဤဥပုံဆောင်စဉ်ထိမ့်ပါဤလျှော့သေးပေါ်သေးလေးပြောရတာတော့ဗျာမှန်ရလားမှန်ပါဗျာကြာရင်ကိုတုံးလုံးများချုပ်ကုန်မလားမသိဘူး အဲခိုက်တော်ပါပြီဆိုမြင်းမြတ်နေရမြင်းမြတ်နေရမနေပါနေပါထောက်ပါသိကတရားတရားသိပါအရေးကြီးလို့အကောင်းမထင်ပဲဘူးရှင်းတော့ဘုရားလောင်းသူ့မိတာခေါရမဘုရားသူ့မိတာဘုရားဘုရားရှိမှနာမဟုတ်လားမှန်ပါပြီအဲ့ဒီမှာကအဲ သူမိတာနဲ့တွဲရကသူပါလေသူမိတာကဲစလုံးပေါ်ပြလိုက်နောက်ကလူရပြောလေဟမ်သူမိတာရဲ့ပါရမီဖြက်ကပြောတာအမရာနေပြည်တော်သူကလေးသူမိတာဘယ်သူလဲအေးအဲ့ဒါဘာလို့လို့ဟောဗျာသူတို့နေ့ကတွေ့ရကြတာသူမိတာက မလုပ်ပြလိုက်လက်သီးဆုပ်ပြလက်သီးဆုပ်ပြလိုက်သူမိတ်တာကအဲဝါပြပြအဲ့ဒါဘာလုပ်တာသက္ကတာဖွက်တာနင်းအပြူလားကာမပိုင်ရှိလားကျမအပြူရှိရှိပါရှင်အမတ်နဲ့ရောက်ရတာရှစ်လမ်းမှနေပါလေသူတို့ချင်းသက္ကတာဖွက်တာအတန်နဲ့စကားပြောလိုက်တာပညာသားမပါဘူးလားပါတယ်လို့လက်သေးဆုပ်ကြလိုက်တယ်မင်းမအာမပိုင်ရှိသလားဘုရားပါတယ်လက်ဝါးထားလက်ဝါးလေးဖြန့်ပြလိုက်တယ် နော်အေးအဲ့ဒါပဲဘယ်လောက်ပညာလားပါပါခုလဲအာရှိရှိမြင်မြတ်နေရမြင်မြတ်နေရမနေပါမနေပါတရားသာရမလီဟဲ့နော်တော်တော်ရှိကုန်တဲ့ဒီလုံးပါလားအဲ့ဒါကငါဥပုသ်ဆောင်တဲ့နေရာထိမ့်ပါ၏။ဘာကြောင့်လဲ?မြင့်မြတ်သောနေရာမှာမာနဖြစ်ဖြစ် မာနဆိုတာလောကီအကျိုးရောလောကုတ္တရာအကျိုးရော ဆုံးရှုံးပြပြဘုရားလောင်းတော်ရဲ့ဖွားဘက်တော်မောင်ဆန္ဒမြင်းမြွယ်မောင်ဆန္ဒကြားဘူးတယ်မို့လားဟုတ်ပါတယ်အာရှင်သာရိပုတ္တရာရှင်မောင်လိုင်းမကြည့်တတ်ဘူးတိဋ္ဌတဘာတော့ကဒီသာရိပုမောင်္ဂလာမရှိပါဟုတ်ကြမြတ်ပေါ့ဘယ်ရလာလာမတကမြင်းမြွယ်မောင်ဆန္ဒဖွားဘက်တော်လာလိမ့်မယ်ဒီဝဲတဏီယာယတဏီယာခြံထားတဲ့အခုတော့အလိုက်ကားဆုံးမသိဗျာ သေတာတာတွေကလည်းဂေါရမဖြစ်သွားမှအောက်ခြေလွတ်ဒီအနောမှာ1500မောင်ဆံပို့ခဲ့မင်းပြန်သွားအောင်ပြီးမှလာခဲ့ဆိုငါပြန်ရငါအတွက်တဏှာခြံထားတဲ့ဟောဖွာပဲတော်သူတဲ့ဘဝတကွက်ကလေးကိုကသူကကြည်တာကိုဟိုကရှင်သာရိပုတ္တရာရှင်မောင်လာတို့ကလက်ဝဲရလက်ရရာရာရဘူးတက်တဲ့ချင်းနဲ့ကဘာတသိပါရမီဖြစ်ထားရတာအဲ့ဒါတွေကနားမလဲ ငါမှားပဲတော့ပဲဆိုတဲ့ဘဝတကွက်ကလေးကိုကြည့်ပြီးတော့မှမာနဖြစ်တာဟောဘုရားသက်တော်80ပြည့်လို့လားပြိဋိဘံသံသွားတယ်ခြာဏရဘာတရားမှမရဘူးဘာကတားတာပါဒဟုတ်ပြီအဲ့ဒါဒါကြောင့်ပစ္စည်းမာနရုပ်ရည်မာနတတ်မြညာမာနမထားပါနဲ့ပြိဋိဘံထားရင်ကိုယ့်အတွက်ရှုံး လောကီပစ္စည်းကုန်သိခါလဲရှုံးတယ်လောကုတ္တရာတရားကြီးရလဲရှုံးတယ်ဗျာသဘောပေါက်မလားသဘောပေါက်ပါဒါကြောင့်မြင်မြင်ရနေရမြင်ပြနေရမနေပါတရားနာယဒိဋ္ဌာတိပြီးတော့ဥပုသ္စောယဒိဋ္ဌာတိဆိုဤသို့အဖြစ် သောအားဖြင့်တရားနာစဉ်တရားနာစဉ်7ပါးသီလ7ပါးသီလကျန်သည့်ချိန်၌ကျန်သည့်ချိန်၌5ပါးသီလကို5ပါးသီလခံယူခြင်း3ခံယူခြင်း3သောတိပါဤသောတိပါဤရှင်ဘုရားရှင်ဘုရားအပမဒေနအမ္ပါဒေထအပဗတ္တိပါဤရှင်ဘုရားပါဤရှင်ဘုရားမလို့အမ္ပါဗာနေဦးလည်းမချတရားဘောပြီးမှမချ အဲ့လိုဆိုဘုန်းကြီးကတော့သတိချပြီးအမှုချရင်တော့တရားပေါ်မြေကောင်းပါကခေါင်းမူတဲ့ရှင်းတဲ့လိုက်ဖို့ဖြစ်သွားတော်ပြီနောက်ဆုံးမှဥချပါဒီတိုင်းနေရာကြည့်ကောင်းမှဥချတာဒီလည်းမကြည့်ပြီးတဲ့လူကပြီးမပြီးတဲ့လူကဘုန်းကြီးတို့ကနေ့မှဘာဟောကပြန်လာနမေဟာခီးစေဥမှာမူပြီးတော့မြန်ပလင်မောထိုးကြရင်ဆေးရုံဆုံးဖို့နေရကိုင်တရားဟောပါလားဟောသေးပါဗျာ 9နာရီ5မိနစ်ကပလင်တက်တာ9နာရီနဲ့မိနစ်40ရှိတော့အဲ့ဒါတရားမဟုတ်သေးဘူးလားဟောအဲ့ဒါတရားမဟုတ်သေးဘူးလားဟုတ်ပါဘူးဩဘုရောကလူတွေလိုဖြစ်နေတော့ကိုသွားကြဘာမှမယူနိုင်ဘူးဆံလေးတွေယူသွားဟိုကဝဘိုးဘွားနဲ့ဆိုင်းရည်နဲ့ထမင်းချက်လိုက်စိတ်သာရှင်သော ဘုရားဟောပါပါမင်းစားငါဟင်းပြောမယ်စားကွာစားကလေးကြောဖို့စားကွာစလိုက်ကြောဖို့စားကွာချိုးကြောဖို့ဝါကဲဟဲ့ကငါစားမယ်မင်းပြောပြောသမင်းလုံးပြောဟိုကလည်းစားကွာချင်ကောင်းလုံးပြောဖို့တော့ရလို့ဆေးလေးတောက်ဟဲ့ကမင်းတို့ကသမင်းတလို့ဟင်းတမျိုးပြောငါကြတော့မင်းခွက်ထဲနဲ့မင်းပြစ်ထားပါလားအဲ့တော့လူကဆေးလေးကိုအားရပါရရှက်ပြီး မင်းကလည်းတဲ့လောဘကြီးကိုတဲ့ရှင်ကောင်းလုံးလုံးပဲကိုအောင်စားပါပါခုလည်းတို့တို့တွေတဲ့လောဘကြီးကိုဟမ်ရှင်ဘာသီလပဲလောအောင်ထင်ကြအောင်လေအဲ့ဒါအရေးကြီးဆုံးဘာသာရေးကျမ်းငယ်ဖောင်နေခြင်းအဲ့ဒီသီလမှာမလုံလို့ကတော့မိုးပြောလေပြောမောသွားမယ်ကြီးတော့တို့ဒါလေးအသိရေးကြီးတယ်ဒါလည်းဘုန်းကြီးတို့အချိန်နဲ့အမျှဆိုပြီးတော့အပြေးလွှာပြောနေရခြင်းပဲဖြစ်ပါတယ်အဲအဲ့ဒါကြောင့်မို့လို့ အဲရှိခိုးကြောတဲ့နေရာမှာပြီးပြီးပြင်းပြင်းရှိဖို့ရဏဘုဆောက်တည်တဲ့နေရာမှာကြံကြနာနာရှိဖို့တိလခံယူတဲ့နေရာမှာရှစ်ရှစ်စီစီရှိဖို့ရည်ကြည်ပါတယ်ဆိုယေရှိကဆိုတတ်ကြတယ်ဇက်ကပါဘုရားဆိုရုံနဲ့ရမလားမရပါဘူးမရဘူးဗျာအဲ့ဒါကြောင့်စနစ်ကြဖြစ်အောင်ကြိုးစားကြဘာသာရေးအတွက်ချိန်ပေးကြတို့လူတွေကဘာသာရေးအတွက်ချိန်မပေးဘူးကိုရီးယားအတွက်သာချိန်ပေးနေကြတာနော် အဲ့ဒါလေးနဲ့နည်းနည်းလျှော့ကြအောင်ဟောမကြည့်ပါနဲ့လို့တော့မပြောပါဘူးကိုယ်အာနာမတည်ပဲနေမှာလို့ကြည့်တော့ကြည့်ပါဒါပေမဲ့လျှော့ပါကိုယ်ခကြီးသွားနေတဲ့အခါမကြည့်ပြည့်လေဒါပါပဲဘာထူးသေးလို့မထူးပါဘူးဘာမှမထူးပါဘူးပြိတ္တရဒီနှစ်လန်းကလူတွေလောက်တော့ဘယ်သူမှမလာဘုန်းကြီးမျက်စိတဲ့ဒီနေ့ညမှာနှစ်လန်းကလူတွေအလှဆုံးယုံသလားဟော မယုံဘူးလားအာကိုလူတဲ့လူတွေကလှဆုံးပဲလေအေးခိုင်းရှိရှိကြအဲ့ဒါကြောင့်ဘုန်းကြီးတို့ဗုဒ္ဓဘာသာတိုင်းဟာပိဋကသုံးပုံကိုခြုံလိုက်ရင်ဒါနရဲ့သီလရဲ့ဘာဝနာရဲ့ gain ပြီးပြီဘာလို့မောခံနေတော့မှာဘာတွေလိုပါလဲဒါနရဲ့သီလရဲ့ဘာဝနာရဲ့ဒါပဲအဲဘုန်းကြီးဟောကြရလို့သေးလား တော်ပါတယ်ဟုတ်ဗျာဘာတွေလို့လို့ပြောအခုတချို့တွေကပြောရတယ်ဘုန်းကြီးတော့တရားဟောရင်ဘာဒီပါလဲအဲ့ဒီသကလုံးတွေအကုန်တောင်းခဲ့တယ်လို့အဲ့ဒါတွေလွတ်အောင်ဟောပေးမယ်ဘာမှသကလုံးမပေးတော့တော့ဘုန်းကြီးတော့ဘယ်လိုပြောမှာတော့ဘာမှဒီလားရှင်သာဆိုသူ့သက်နဲ့ပတ်သက်တာဘုန်းကြီးတော့ပြောရမှာပေါ့သူ့သက်တိုင်းဘာဒီပါဒီတိုင်းဘယ်လိုဘယ်လိုဖြစ်ဘသူ့သက်ဘာဘာပြည့်ရှိတယ်ဒါပဲတိုက်ဆိုင်မှုရှိရင်တော့ sorry ပဲပေါ့ ဟုတ်တယ်လေကိုကဒီတရားပဲဟောမှာမဟုတ်ဘူးလားပါပါဒီအဲ့ဒါလေးဒီသဘောပါအခုလည်းဒုပရိသတ်တရားဘာမပါအောင်ညာအဲ့ဒီစကလုံးကြီးယူခဲ့အဲ့ဒါတော့ဟောမယ်ဒီတိုင်းကတော့သူကသူကရမှာမှာဒါတော့တိုက်ဆိုင်မှုတော့ရှိတာဟောမဟုတ်ပြီဘူးလားဟုတ်ပါတယ်အဲတိုက်ဆိုင်ကိုကကိုမားတယ်ထင်လဲဆက်မှာပေါ့အဲဟုတ်ပါဟုတ်ပါမားတယ်ထင်လဲရက်ပေါ့မားတယ်ထင်လဲဆက်လို့ပေါ့ဒါပဲရှိတာမဟုတ်လားမှန်ပါပါအဲ့တော့ဘိဒကသုံးပုံစူးစူးချုပ်လိုက်ရင်ဘာလဲ ဒါနရေသီလရေဘာဝနာရေဘာဝနာရေအဲ့တော့ဒါနဆိုတာပေးကမ်းစွန့်ကျက်လို့ဒါနဟာဘာလဲဒါနပါဒါနအဲ့ဒီမှာရိုးရိုးဒါနပါရမီဒါနဒါတော့သိဖို့လိုတယ်ဘာရဏနဲ့ဘာဒနာရိုးရိုးဒါနနဲ့ပါရမီဒါနပါပဲ။ကိုင်ဆိုကြပါသူပြိဋ္ဌာယေဇာယအဘိညာယတိကိုလှူရင်ဘဝဂရေတသိန်းချမ်းသာ ဟုတ်ပြီနော်မှန်ပါပါခွေးဘိမှလေးလို့ရင်ဘဝတရားချမ်းသာကိုင်းဒေါပရိသမြင်ဝင်တဲ့မှာအဲ့ဒီဇာယအဘိညာတိရဲ့ခွဲဘိမာလေးရဲ့နှစ်ဦးတွေ့လိုက်ကို့မှာကလည်းလူရတူးစာပဲရှိဘသူ့ကိုလည်းပြောဇာယဘိမယယတိသူအဲ့ဒါရိုးရိုးကုသိုလ်ဖြစ်သွားပါပါရမီမမြောက်တော့ပြောရင်နိဗ္ဗာန်မရောက်ဘာကြောင့်လဲဘဝဂရေတသိချမ်းသာမဲ့ဆိုတဲ့မျောလင်းရဲ့လောဘနဲ့သွားပြီဘာနဲ့ပြတာလဲ ဘဝလောဘအဲဘဝသတိတသိချမ်းသာမယ်ဆိုတဲ့လောဘနဲ့ရကျင်လို့ပြုတာခွေးဘိမာလေးကဘဝတရားပဲရဒါပေမဲ့လို့တကယ်လိုအပ်တာကဘယ်သူမှလိုအပ်တာလဲခွေးဘိမာဟင်းဒီလိုလဲသိတာလဲဘာလို့သိတာလဲဆက်မှတ်ချင်ရတာလေရတန်းကရရတယ်သူများကြရှက်ရှက်အခုခေတ်ကဟိုဟိုဟာတွေဟိုဟာတွေကမပေါ်ဘူးလားဘာတွေ တီမီဟုတ်တယ်အောင်မမသိဘူးများအောင်မယ်နဲ့ကဘာကသိတယ်နော်မှန်ရလားမှန်ပါပါအဲ့ဒါတိတာခွေးပိန်မာလေးကတကယ်လွတ်အပ်နေတာအဲ့တော့သူ့ကိုကြွေလိုက်ရင်သူ့စီကဘာမှအများမထုတ်ဘူးရကြရမရကြနဲ့နိဗ္ဗာန်ကိုလိုချင်လို့ပြုအဲ့ဒီနိဗ္ဗာန်လိုချင်လို့ပြုတဲ့ဒါနမှာတကယ်နိဗ္ဗာန်ရောက်တာကိုယ့်ရဲ့ဘဝတွေဘယ်လောက်ချမ်းသာဘဝချမ်းသာလဲကိုယ့်အတွက်ပြုတာသူများပဲပြုတာမဟုတ်ဘူး မှန်ရလားမှန်ပါပါအေးဒါကြောင့်ဘုန်းကြီးတို့ရိုးရိုးကုသိုလ်ရဲ့ပါရမီကုသိုလ်ရဲ့လို့မှတ်လိုက်နှစ်ခုပြောရိုးရိုးကုသိုလ်နဲ့ပါရမီကုသိုလ်ပါဗျာအေးသင်္ချာနည်းနဲ့ကြည့်ရင်ရိုးရိုးကုသိုလ်ကအပေါင်းလက္ခဏာပေါင်းလိုက်ဘာဖြစ်လဲများပါများလာတာဟောအဲ့တော့ရာယီကုသိုလ်ကဥဒေတူကအေးပြီးတော့အဲ့ဒီကုသိုလ်မျိုးကရိုးရိုးကုသိုလ် လူမိုက်လူညံ့နှစ်သက်တယ်ကြည့်ပါလားကွာကိုယ်ဘယ်မှာလေးကျွေးမလားဇာယဘယ်ရင်ကျွေးမလားဆိုတော့သူ့ကျွေးပါတယ်ဟိုကဖော်မူလာလေးကပြောလိုက်တယ်ဇာယဘယ်ကျွေးဘဝခရီးတသိချမ်းသာမယ်ခွေးဘယ်မှာလေးကျွေးဘဝတရားပဲချမ်းသာမယ်ဆိုတော့လောဘတရှိတယ်ဇာယဘယ်ရင်သိသူ့လူရင်းတဲ့လူအများကြီးခွေးမလေးက၁၀ယောက်တယောက်မကျွေးဘူး အဲ့တော့သူ့အတွက်တွေ့တာလားကိုယ့်အတွက်တွေ့တာလားကိုယ့်အတွက်တွေ့တာအဲအဲ့ဒါကြောင့်ဒါနမမြောက်ဝါပါရမီကုသိုလ်မဖြစ်ဘူးရိုးရိုးဒါနတော့ဖြစ်တယ်ဒီစီချမ်းသာနိုင်တဲ့ဒါပဲနိဗ္ဗာန်တော့မရနိဗ္ဗာန်ကလောဘကင်းပြီးတော့လူမှာဟိုမကြီးဟောကိုယ်မလည်းဘဝတည်အံတရားပဲရရင်ကိုမဘဝဂတိတသိမ့်နဲ့စမ်းကြည့်လိုက်နှိုင်းကြည့်လိုက်လားသင်္ချာချင်းရှင်ကြည့်လိုက်လားလောဘနဲ့မသွားဘူးလားအေးအဲ့ဒါပါဗျာ ဒါကြောင့်ရနိုင်တဲ့အကျိုးသာဘဝဟလားတရားလို့ပြောတာဘာမှမရရင်လင်းအလိုပြီးပြီးရောဒါကြောင့်ရှေးတုန်းကတငယ်ချင်းနှစ်ယောက်ပုံပြင်လေးပြောရအောင်ပြောပါပါတူတူမလေးတို့ရေဥတော်သားနဲ့ဥမော်ကြွားတယ်ကွယ်ဥတော်သားကတော့စနစ်တကျလိုအပ်တဲ့နေရာကိုလှူပါတယ်ဥမော်ကြွားကတော့ဗျာမခုခေပြောရင်ပကာသနာဌာန ဟုတ်မလားတွေ့ဘူးလားဘယ်မှာတော့ဘယ်ထဲမှာတွေ့တော့ TV ထဲမှာလေအလူဒါနပြုကြသူငေါ်ဆိုတာလေအေးအဲ့ဒါပဲသူကတော့မကန္တရပြီဟာလဲပေါင်းနွားပေါင်းရွှေပေါင်းအိမ်ပေါင်းနဲ့လူတာကြာတော့မွဲမွဲတော့မဟာမဖြစ်ဘူးငါတော့ပြင်အားရပြီးတဲ့ကုသိုလ်တွေသွားရောင်းမယ်အဲ့တော့ငါတန်ငယ်ချင်းတော်သားတို့ကသွားရောင်း သူတို့ရှင်ရဲသွားရတော့ထမင်းလေးထုတ်ပြီးတော့မှသွားလမ်းစီရပြီးတော့ထမင်းသားရမယ်ဖြေလိုက်တော့ခွေးပိမာရီယာလာရောလာတော့ခုနဥမောကြွားမိမကြီးခွေးလေးကွာဒီတိုင်းလဲတော့မလို့တနာစီရပေါင်းပါတို့ကအဲ့လောက်ဒီချိန်နေမချိုးသေးဘူးတို့စားမဲ့ထမင်းလေးကျွေးလိုက်ရအောင်ကောင်းလားတော့ကျွေးပါအဲ့ဒါနဲ့ကျွေးလိုက်တာခွေးမာရီဝသွားဒီခွေးမလေးပေါ်ဘာမှမျောလင်းချက်မရှိဘူး သူတို့နှစ်ယောက်ကတော့ရေတောက်ပြီးဥတော်သားရွာရောက်ဟာမော်ကြွားတို့ပါလားကွာဘယ်သွားမလို့တော့မင်းကြည်လာတာပဲကွာဘာလို့ဖို့လဲကွာငါကုရှင်းရဲဝဲသွားပြီကွာအဲ့ဒါကြောင့်ငါကုတို့ရောက်မှာအကုန်ရောက်မှာတသက်လုံးပြုတဲ့ပုဂ္ဂိုလ်ရောက်မှာကဲလာကွာဆိုချင်းချင်းချပြီးတော့ငွေတပိတ်ချင်းချင်းနဲ့ထက်ကဲမင်းကုတို့ထက်တာတသက်လုံးမရတဲ့ကြောင်းကြောင်းရှင်းရှင်းရမှာဝါသူဒိသငတိတင်ကနေထက်လိုက်ငွေတပိတ်ကအလေးချိန်ကိုမနိုင်ဘူးငွေတပိတ်တာဘက်မှာရှာထွက်တယ် ဟာမော်ကြွားဟာမြစ်ကူကိုမလားကွာငါတက်တာကငွေတပိဋ္ဌာလေးရှိနေရှိတယ်ကွာကြံစမ်းမအောင်ကွာအဲ့ဒါနဲ့တွေးမိဟာတန်ခရေတော်သားရေမင်းတို့ရွာလာတော့လမ်းမှာခွေးမကလေးကျွေးခဲ့တဲ့ကုသိုလ်ရှိသေးတယ်ထဲ့ကွာအဲ့ဒါထက်လိုက်တာတခါတည်းငွေတပိဋ္ဌာ အေးအဲ့ဒီပဲအလေးချိန်ပေါ့ပေါ့သွားတော့ဥတော်သားလည်းသူရှိတဲ့ရွှေတွေငွေတွေတကားတွေအကုန်လုံးလဲနေရတယ်အကုန်တက်မနိုင်တော့မော်ကြွားဟာငါရှိတဲ့ကြည့်တော့ကုန်ပြီကွာအဲ့တော့မင်းနဲ့ငါတငယ်ချင်းဆိုတော့ငါတဝက်ချန်ထားလိုက်ငါလုပ်လိုက်သားမင်းတဝက်ပေးပြီးမင်းကုသိုလ်ငါဝယ်လိုက်ဆိုတဲ့အနေနဲ့ယူသွားကွာဒါပေမဲ့မော်ကြွားနောက်မင်းအဲ့ဒီပကာသနာအလုပ်တွေမလုပ်နဲ့တော့ လိုအပ်တဲ့အချိန်မှာလိုအပ်တာလှူတာအကောင်းဆုံးပဲရှင်းမလားရှင်းပါပြီအေးအဲ့ဒါကြောင့်အပစံတော့ပစံတတ်တာယဟန်သံဃာနာများဆိုတာကိုယ်တိုင်ထွင်ရဲ့ရောင်းဝယ်ပေါက်ကချက်ပြတ်ပြသားဘူးဗျာဟုတ်ပါလားအဲ့တော့ဒုဒကာကမရိယာအူတောက်ပြဖတ်ဆိုပြီးတော့ဆွန်လောင်းသိငယ်လှူတာဟာလိုအပ်တဲ့အချိန်မှာလှူတာပါဗျာလိုအပ်တာလှူတာဘလောက်ကောင်းအဲ့ဒါဆွန်သိငယ်ဆိုတော့ကိုယ်တော်ရင်နာသွားတာပေါ့ အဲ့တော့မှတ်တာဘုန်းကြီးမတိသားနဲ့မတဲ့တာကတော့ဆုံးမတဲ့တာဘာမတဲ့သေးလို့ကတော့ဆုံးမတဲ့ဘူးရေမတော့ရတာကိစ္စမရှိဘူးရေကြီးအဲ့ဒီကတော့ဆုံးကတော့မတဲ့သေးဘူးရလိမ့်မယ်ပြင်းပြတော့ဝင်ရတော့ကတော့ဆုံးပါပဲဟိုကကိုရီးယားကကြည့်နေတာကိုဟောတခါတည်းရင်းကိုရှုပ်သွားအဲ့ဒါကြောင့်တန်တန်မြာလေးတော့တို့တကားတော်မတွေဆက်ပြီးကြံကြအောင်ဗော မှန်ရလားမှန်ပါပါအဲအဲ့တော့ဒီတန်ဃာတော်ရဲ့အကျိုးကျေးဇူးကဘယ်လောက်ရှိသလဲဆိုရင်ဟောတို့ကျင်ကြီးဟောခဲ့ပြီတာရှင်သာရိပုတ္တရာဟာဗာလဲယဟန်တော်ပါနော်ကဲဘုန်းကြီးလည်းပဲနိုင်ကြအောင်နားလည်းအောင်ပြောတာနော်ဟုတ်ဘုန်းကြီးလည်းယဟန်တော်ပါရှင်သာရိပုတ္တရာလည်း129ပါးဘုန်းကြီးမှလည်း129ပါးပါရှင်သာရိပုတ္တရာယဟန္တာဆိုပြီးသိက္ခာကိုတပုတ်မပေါ်ဘူးပြေတာပုရုဇေဆိုပြီးတပုတ်မရော့ အရေးအချင်းကိပမာဏအတူတူပဲဟုတ်ပါလားအရေးသွေးကြည့်လိုက်တော့ရှင်သာရိပုတ္တရာနဲ့သံဃာ၅ပါးကယဟန်ခံပြီးလို့ရတယ်လို့ခွန်ကြီးတို့သံဃာ၅ပါးကလည်းယဟန်ခံပြီးလို့ရပြီဟုတ်ပြီနော်နောက်ရှင်သာရိပုတ္တရာနဲ့သံဃာ၄ပါးတို့ကတိမ်သမုတ်ပြီးလို့ရတယ်လို့ခွန်ကြီးတို့၄ပါးကလည်းတိမ်သမုတ်ပြီးလို့ရပြီရှင်သာရိပုတ္တရာတပါးတွေကကိုရင်မောင်းများစွာပြုပေးနိုင်တယ်လို့ခွန်ကြီးတို့တပါးတွေကလည်း ကိုယ်ရေပေါပြားစွာကြိုက်ပါထုလို့သိခါဖို့တိုင်းနာကိပမာဏအတူတူပဲအသွင်အပြင်းနေအပြင်းအတူတူပဲအဲ့ဒါဘုန်းကြီးတို့ခဏဘန်ကောက်ကပြန်လာအဲ့ဒီဘန်ကောက်မှာဒီဟာဥတန်းလိုက်ဗမျိုးတို့ရဲ့သမီးစာနာအဲ့ဒီမှာသွားအိမ်အောင်ပြသူကတရုတ်မျိုးသားနဲ့အိမ်အောင်ပြ ဟိုမှာနိုင်ငံသားနေတယ်ဆိုတော့သူကလေးတွေကလေအဲ့ဒါဗမာမတတ်တာဘုံကြီးဖြစ်ဖို့ရမလွယ်ဘူးဗျာဟောဒီခေါင်းရည်ဖို့နဲ့ဟောဒီဝမ်းကာလာထိမ့်မှုမလွယ်ဘူးတဲ့ကလေးပဲဉာဏ်ရှိတယ်ဗျာအဲ့ဒါပဲမင်းတို့ထိမ့်ရအောင်သူတို့မောင်နှမတို့ကပြောနေကြတာအေးအဲ့ဒါပဲအဲ့ဒါခေါင်းကဆံမင်းမုတ်စိတ်ဖြတ်ဖြတ်ရေးထားတာရဲ့တကရောင်နဲ့ခြေတဲ့အဝတ်ရဲ့ဟောဒီနှစ်ခုဝတ်ဖို့ရခင်းပါအဲ့ဒါကြောင့် ပုထုလူဝကြောင့်ကဟုတ်လားအနာဂါဖြစ်နေပါစေဘုန်းကြီးကပုထုရှင်ဖြစ်နေပါစေအခုမှဝတ်တဲ့ဒုံလဘယဟမဖြစ်ပါဘူးအဲ့ဒီအနာဂါလူဝကြောင့်ကအခုမှဝတ်တဲ့ဒုံလဘယဟမရှိခိုးရပါဘူးမမြတ်ဘူးလားမြတ်ပါတယ်အေးအဲ့ဒါကြီးဂုံနေကြည့်ပြီးတော့မှတို့တကားတကားမတွေကသူရတန်းရတာအချိုးကြည့်တယ်ဗျာတန်ငါးစီကဘာမျောလဲ ကိုယ်တွယ်ကုသိုလ်ရပါသည်ဒီတန်ခါတော်တို့ရတော့သာသနာတော်ကြီးကြီးပွားတော်တဲ့ပါသည်နိဗ္ဗာန်ရောက်ရပါလို့ဤမှန်ရလားမှန်ပါပါအေးအဲ့ဒါမှပါရမီမြောက်တဲ့ဒါနာပါရဏနဲ့ပါရမီမြောက်တဲ့ဒါနာပါဗျာဆိုအပေါင်းလက္ခဏာအပေါင်းလက္ခဏာကုသိုလ်ဟာကုသိုလ်ဟာယာယီခြင်းသာဥတေသည်ယာယီခြင်းသာဥတေသည်ရိုးရိုးကုသိုလ်ခေါ်ရသည်ရိုးရိုးကုသိုလ် လူမိုက်လူညံနှစ်သက်သည်လူမိုက်လူညံနှစ်သက်သည်ကျွေးတင်ရင်သာဖြစ်ပါသည်ကျွေးတင်ရင်သာဖြစ်ပါသည်အနုလက္ခဏာဖြစ်သွားပြီအနုလက္ခဏာဖြစ်သွားပြီတို့လူတွေတောင်းကြတာဘယ်ဘက်ကတဆုပ်ကျဲရင်အဘက်ကတည်းကမျက်နာမြင်ဖြစ်ခဲ့ပါသတ္တကြာဇောတိကတတိလမင်းကဘုနောကကဝရိယတတိငါဥဝတုပေ၍မကုတ်ရှင်သာရိပုတ္တရာလိုလဲ ပညာညာကြည်ပါစေရှင်မဝလာလိုလဲတကောကြည်ပါစေရှင်မပစ္စည်းလိုလဲလာပါစေဖြူစရာတော်လိုလဲချောပါစေဥပန်ကောက်ကတလမမြတ်မနေနိုင်တခေါက်ခေါက်မလာခဲ့ဘူးလာလို့ဆိုလေးဆိုတော့လေအမေကလာလို့ဆိုလည်းမွေးတော့ဘာငေါ့ကိုသွားရရတာအခုရှစ်ခေါက်ရှိသွားပြီ။အိုးအမေနဲ့မွေးမှမွေးတတ်ပြီနော်။အောင်။ကြိုက်ကြည့်လား။ နားတို့ဒီနှစ်လားနဲ့ရတယ်ဘယ်သူကဘာမောကခေါ်ကြည့်တော့မွေအဲ့ဒါကိုယ်တည်းကမနာလို့မဖြစ်နဲ့နော်အဲ့ဒါဒါကြောင့်အောင်တဲ့ဘုန်းကြီးတွေကဓမ္မတွေတောင်းလိုက်တဲ့ဆိုရင်ဒီဘိုက်တဝေကြီးတင်းတဲ့စွန်းတော်ကလက်ဝါးရေခွက်ကလေးကသေးသေးလေးတောင်းလိုက်တဲ့သူရတမောတခေါ်ကြီးရဲ့ရရည်ရည်ဥတည်အဲ့ဒါရိုးရိုးကုသို့ အနှုတ်လက္ခဏာဖြစ်သွားမယ်။ဘာကြောင့်လဲလူဖြစ်လူချမ်းသာနတ်ဖြစ်တာချမ်းသာဆိုလူဖြစ်တော့ကဘဝဆင်းရဲတွေလားချမ်းသာတွေလားဆင်းရဲပါဗျာ။ငါတို့မကြားရင်တာတွေကြားပါပါမမြင်ရင်တာတွေမြင်ရပါဗျာ။မြင်မကောင်းရှုမကောင်းနေမဟုတ်လား။မှန်ပါဗျာ။မှန်ရလားမှန်ပါဗျာ။ဟောဘာမှလည်းမပြောပဲနဲ့။ကိုတော့မပြောရတဲ့သိတာပဲမဟုတ်လား။ဘာလို့လဲဟိုအရေးရှိနေတာကို မှန်လားအဲ့တော့လူဖြစ်တာရှင်ရင်လားချမ်းသာရှင်ရပါဗျာအဲအဲ့ဒါကြောင့်ဘုရားတောင်းတာမနေနဲ့နိဗ္ဗာန်ရပါလို့နိဗ္ဗာန်ဆိုတာလူလည်းမရှိတော့ဘူးဆိုင်ကောင်းလည်းမရှိဘူးယာယီမှုလည်းမရှိတော့ဘူးကဲမချမ်းသာဘူးလားချမ်းသာပါဗျာအဲချမ်းသာရင်နိဗ္ဗာန်သာသူတောင်းတာဒါကြောင့်ဆိုအနုလက္ခဏာအနုလက္ခဏာကုသိုလ်အားကုသိုလ်အားစွန့်လွတ်ခြင်းသာဥတည်သည်စွန့်လွတ်ခြင်းသာ မော်ကြွားခွေးပိန်မလေးယူရတာခွေးမသေးတာဘာလို့ခြင်းတော့ဘာမလို့ခြင်းပါဘာလို့ခြင်းဘူးကြည်အစွဲအပွားဟလားအတွဲအတာကင်းအဲ့ဒါကြောင့်ခုနကရှိသမျှဥတော်သားရဲ့စီစဉ်တွေကိုတော့လိုက်မမီတော့ဘူးဗျာ အဲ့ဒါပါရမီကုသိုလ်ပါရမီကုသိုလ်ခေါ်ရသည်ပါရမီကုသိုလ်ခေါ်ရသည်လူလိမ္မာပညာရှိလက်သက်သည်လူလိမ္မာပညာရှိလက်သက်သည်ကျွေးချေခြင်းသာဖြစ်ပါသည်ကျွေးချေခြင်းသာဖြစ်ပါသည်ခန္ဓာမယ်အဲ့တော့ခန္ဓာအတွက်ဟုတ်လားဟိုစရာသားစရာသုံးစရာနေစရာထိုင်စရာလိုသေးလားလိုတော့ပါဘူးဥနာတိရော အဲအဲ့ဒါကြောင့်နိဗ္ဗာန်ဘုံနာတိမရှိတော့ဘူးခန္ဓာကြီးဘာမှပြည့်ပြည့်တရားမရှိတော့ဘူးမမမှန်ရလားမှန်လားပါဒါတွေဒါတွေလည်းမရှိတော့ဘူးဒါတွေဒါတွေသတိလားဟိုဟာတွေဟိုဟာတွေပေါ့နော်အဲအဲ့ဒီကြမှာတကယ်ငြိမ်းချမ်းတာဗျာဒါကြောင့်ဘုန်းကြီးတို့ပါရမီကုသိုလ်ဖြစ်အောင်လုပ်ပါဘသူကိုပဲပေးပေးအာတခါတည်းခွေးမလေးနဲ့စာလေးကြီးလေးကြီးလေးသူစီပါမြော်လေးနဲ့နိဗ္ဗာန်ရပါလို့ ဘာဆုတောင်းရမလဲနိဗ္ဗာန်ကိုဆုတောင်းအေးအဲ့ဒီနိဗ္ဗာန်ဆုတောင်းလိုက်ရင်အဲ့ဒီကုသိုလ်ကပါရမီမြောက်တဲ့ကုသိုလ်ဖြစ်သွားတယ်အမြတ်စားကုသိုလ်ဖြစ်သွားတယ်ဒါကြောင့်ခုနကဇာယရသေးကိုလူရင်ဘဝကလေးတသိန်းချမ်းသာနဲ့ကိုယ်မှလေးလူရင်ဘဝတရားအေးဘဝတရားပဲရရမရရအဲ့ဒါကိုပြောလင်းနဲ့နိဗ္ဗာန်ရပါလို့ဒီရှင်းမလားရှင်းပါပြီအဲ့ဒါဒါနနဲ့ပတ်သက်နောက်သီလ အဲ့ဒီလားနဲ့ပတ်သက်လို့လည်းပဲခုနကဟာဘာဖြစ်မှာပဲညာဖြစ်မှာပဲဒါဒီမတောင်းတာနဲ့နိဗ္ဗာန်ရပါလို့ဤဘာကိုဆုတောင်းอ่ะနိဗ္ဗာန်ကိုဆုတောင်းပါပါဗျာပုံပြင်လေးပြောอ่ะပြောပါဗျာဟောသူတို့ကဒူဒူမာလေးတွေဖြစ်ချင်တယ်တဲ့ဘုန်းကြီးဂျိုးကြီးဆိုတော့သူတို့ကမျိုးတော်ဆိုမျိုးဂျိုးကြီးဆိုတော့အေးရှေးတုန်းကနတ်သမီးလေးတယောက်လေအဲ့ဒါလူပြည်ကိုဝါတွင်ကာလမှာ နတ်မြတ်ကြီးနဲ့နတ်မြတ်ကြီးကပြောပြီးပြီကွယ်ကာတဲ့အရာကိုတွင်ပေါက်မြင်နိုင်သွားရှိတယ်အဝေးကအရှင်ကိုအနိကတုကြည်လင်းစွာမြင်နိုင်တယ်အဲ့တော့ဝါတွင်းဆိုတော့တော်ရောမြို့ပါဥပုသ်ဆောင်တာတွေမများဘူးလားများပါတယ်ဗျာဝါကျွတ်တော်ရှိသေးလားရှိရောတို့ဘုရားကမင်းတို့ဝါတွင်းသာဆောင်ဝါကျွတ်မဆောင်ရဘူးလို့ပြောသလားပြောပါဘူးဗျာဘုရားကနားမထောင်တယ်ပဲအဲ့ဒါကြောင့်ရှင်းရတာပဲဟမ် အေးဒါလေးလည်းသတိထားရအောင်အဲဒါဝါကျွေးဥပုဒ်တွေလည်းကျွတ်ကုန်တာခက်တယ်ဒါကြောင့်ခုနဝါတွင်းကာလတော်ရမြေပါဦးသောင်းကြတော့ဟင်းဒါသမီးကြီးကခေါင်းကုန်ကုန်လေးဒုက္ခပါပဲဒီလူတွေသိရင်တော့တို့နတ်ပြည်ရောက်လာရင်တော့နေရာတွေတော့ချင်းကြကုန်တော့မှာပဲဆိုပြီးနာဝတဥက္ကဋ္ဌရေးစီသွားတယ်ဗျာဘယ်သွားတယ်နာဝတဥက္ကဋ္ဌကြီးသွားပါနတ်တွေကိုညင်ဦးပြပြအောင်လုပ်တာရာမင်းဟုတ်ပါ ရမင်းလောက်ပါဘူးဘာတော့ဟာတဲ့ဟာဟိုနေရခန္ဓာပြဟာမဟုတ်ပါဘူးတဲ့ဟိုဥပုံဆောင်တဲ့လူတွေကြည့်ပြီးတော့သူတို့ဥပုံဆောင်တဲ့ကုသိုလ်ကြောင့်နတ်ပြည်ရောက်လာကျွတ်တို့နေရာတွေကျင်းကုန်မှာပဲပြောတာအဲ့တော့ရမင်းကပူရမဟုတ်ွယ်အဲ့တော့လာမင်းကလက်တွေပြမယ်သူ16နှစ်သမီးလေးခံနေခိုင်းပြီးတရားမင်းကအသက်60ဖိုးကြီးဒါပေမဲ့ဥပုံကိုထောက်လှမ်းရေးအနေနဲ့လာတာဘာအနေနဲ့လဲထောက်လှမ်းရေး ရှေးတုန်းကတော့ဘုန်းကြီးတို့အညာကြီးမှာကြောင်းနေဥပုသ္စေရတခုကြောင်းပြမဲ့ဥပုသ္စေရတခုနေတာကမနဲ့မိုးရင်းကနေပြီးအခါတနေ့ကုန်နေတညာလုံးအိမ်မနဲ့ကြမှာပြန်ရအဲဒါကြောင့်အကျိုးမိများကသူတို့ရဲ့ခန္ဓာကိုယ်ညစ်ကြေးတွေကြောင်းနေကြငရဲကြီးမှဆိုပြင်မဲ့မှာနေတယ်တခါတွေကတော့ကြောင်းနေမှာနေတယ်အဲ့တော့တရားလင်မယာကြောင်းပြင်မဲ့ကဥပုသ္စေဇေယျရှိရောက်ဘသူတွေနေမျိုးသမီးတွေပါဗျာအောင်မဲ့ခစ်ဆာမိပါနဲ့ဥပုသ္စေမင်းမောင်းနေတယ် ဘသူနေတော့ဥပုသေမိဘတွေနေပါလေအေးဥပုသေဆိုတော့လက်မှာပရိတွေစွတ်လို့ပေါ့ဗျာလက်ပင်ကလည်းပရိတွေလက်ပင်ရောက်လို့သတုံးလည်းပရိတွေပတ်လို့ပေါ့အဲ့ဒီမှာခုနဥပုသေထောင်လိုက်ရင်လာတော့ဒီကောင်မကြည့်ရဒါဘာလဲဒါအဖတူအရင်လာမဖြစ်နိုင်လက်ချင်းချိတ်ပါလားမဟုတ်ပါဘူးအေးအဲ့ဒါနဲ့ လိုင်းနှစ်ရက်กว่าလားရှစ်လမ်းဥပုသ်တယောက်ကမေးရှင်တို့ပါတော်တော်ကျမတို့နေမရပါအဲတော်ကြာတာမို့ကျူမလေးဒီဘုရားလည်းကလေးမြမုံပေးကြိုက်ထားတာကိုမိသားလားရွယ်ရှိဒီကောင်မလေးကလည်းဒီစဲလူကြီးလိုများဟမ်အသေးကောင်လူလှုပ်ထားတာမသိပါဘူးအမတော်ဘယ်သူကပြောဥပုသ်တရားဥပုသ်မိန်းမကြီးကပြောတာ ဘသူကပြောတာဥပုသေသိပါဒါနဲ့သူတို့အသာလေးလက်ကုပ်ပြီးတော့ကြောင်းထဲဝင်လာတော့ဘယ်ရှိရောက်ဥပုသေယောက်ျားတည်းရဲ့ဥပုသေရချီရောက်ရောက်တော့သူများကြီးတဲ့လက်ဖက်တွေရှင်သုတ်တွေရှေးလိတ်တွေရင်တွေတွေတဝါတပြက်တော့ခေကောင်းခေကောင်းကြီးချီလားဘုံနှစ်ယောက်ကပါလဲကွာဘာလဲရမှလဲကွာသာဘုံကကြည်ပါလားမင်းကလည်းဒီလောက်တော့မင်းခင်နောက်ကြတော့ကွာဟင်ဘာလဲကွာ ဒီအမဲယောဟင်းဥမအာမဒီဘုရားကဒီကောင်မလေးရှိတယ်လားကွာဟောနောက်ဦးမြင်းလူကြိုက်တယ်အမင်းမချဘူးလားအေးအဲ့လိုနဲ့ပြောတော့အေးမင်းပြောသလိုဆိုရင်ဒီဘုန်းကြီးမကြားခင်သေးမှာပဲကွာတင်းဟိုကောင်မလေးမထိုးမှဖြစ်မယ်လာသွားတန်းစီဆောင်တော့ဘသူကပြောတာဥပုသေယောက်ျားတွေဥပုသေယောက်ျားတွေကပြောတော့ ဒါနဲ့လက်ကုပ်ပြီးတော့ကြောင်းပြင်မဲ့နောက်ပေါက်ကထွက်သွားဟိုကြတော့ဓမ္မကြီးတယောက်ကကြာရနာနာမျက်စိမိတ်ပြီးတော့ပတိစိတ်ဘယ်လိုစိတ်မျက်စိမိတ်ပြီးပတိစိတ်ပါကြာကြာနာနာစိတ်ထားနော်ဟုတ်ပါဘယ်လိုစိတ်ကြာကြာနာနာအေးအရဟံပူဇော်ထုကိုခန္ဓာမူတိုင်းသောမြတ်စွာဘုရားဗမာဗမုဒ္ဓောသစ္စာလေးပါးမြတ်တရားကိုဆရာမရှိကိုယ်တိုင်ပြီးတော်မူသောမြတ်စွာဘုရားပါဠိတစ်လုံးအနက်တစ်လုံး ပါဠိတစ်လုံးအနက်တစ်လုံးအဲ့ဒါဘာခေါ်လဲကြကြနာနာပတိစိတ်တိပြောကြကြနာနာပတိစိတ်ပါမလီမူဂျိုရောက်တယ်လို့ထင်ပါရဲ့တရားဟောတာမဟုတ်မူဂျိုသင်္นานကြီးပြောတယ် ပျော်ပါလို့လေကြာကြာနာနာပြီးစိတ်ပါအေးကြာကြာနာနာပြီးစိတ်တယ်အဲ့တော့မကြမနာပြီးစိတ်ကြီးဆိုတာရှိတယ်ဆိုတာမသိရဘူးလားသိရပါတယ်ဗျာအဲ့ဒါဘိနိတရားနတ်တရားခိုင်ကြဝိတ္တဘုရောခိုင်တို့ရဲ့အစီမံရတနေ့ငနွေခလုံး6နှစ်ယုံတဲ့တရင်တွေကျွေတဲ့ကဘယ်နဲ့6နှစ်ပါဗျာအဲ့ဒါကြောင့်အရဟံ6ပါးကြောင့်အရဟံအရဟံနေမိနေခြင်းနေမြန်မြန်ဖြစ်မြန်မြန်ဖြစ်မြန်မြန်ဖြစ်မြန်မြန်ဖြစ်6ပါးပြီပြီရောတနေ့လာကြ35 တနင်္လာကြိုသက်လား15နှစ်ပါအာရအာရနိမိတိစိနိမိတိစိမြန်မာစိမြန်မာစိမြန်မာစိကဲကြော်လိုက်ကြလို့တောက်ကြကြိုသက်27ဟုတ်မယ်မသာမရီဒါကြတော့သိပြီဗျာမြန်မာပြည်ပြိကသုံးပုံတော်မနှစ်ပါးရှိတော့မေပါနဲ့လေမေပါနဲ့လေအဲအဲ့တော့တောက်ကြကြိုသက်ကလက်သက်လူမှုရေးတွေပါတယ်တခါတည်းကိစ္စကများလား အင်းတောက်ကြနေ21ပတ်ပြင်းတော့အရဘတ်ကပရိယလက်လက်အိပ်ပြောသွားအဲ့ဒါမကြမကြမကြမနဲ့ကြတော့ခွေခွေပရိလေးကြည့်ပြီးတော့ဘယ်နဲ့ပြောအဲ့တော့ငါအဋ္ဌိပြက်ပါပြီတဲ့ပါတယ်လေအဲ့တော့ပြီးခဲ့တဲ့တလင်းတွေတလင်းလာအင်္ဂါဘုရုကြာပရိကလောက်တဲ့ကုသိုလ်တွေမရတော့ဘူးဆိုတဲ့အတိတ်အဲ့ဒါကံတရားကိုပြစ်ပိဗုဒ္ဓဘာသာမဟုတ်တော့ဘာသာကြီးပြတ်သွားဒါသတိထား ဘိနေစရာနတ်စရာခိုင်းစရာဝိဇ္ဇာဘုရောဘာယတိအလှည့်စားမှုတွေကြောင့်လုပ်နေတယ်တလုံးဒီတလုံးနှလုံးဒီနှလုံးဒါအကောင်းဆုံးပဲရှင်းလားရှင်းပါပြီအေးအဲ့ဒါကြောင့်ဥပုသ္တေထောင်လိုက်ရင်ဆိုတော့အတော်တဲ့ရေဥချင်းရေရှိပါလားဩအတော်ကုသိုလ်လိုရင်လို့ထက်ထားတာမလုပ်ချင်လို့ကျမခင်မွန်းတဲ့ရေတောက်ချင်လို့ခွက်လောက်တိုက်ပြဟောတိုက်ပါတိုက်ပါဒါနဲ့နတ်သမီးလေးကခတ်ပြီးသွားတော့မေကြီးကလိုက်ပြီးတဲ၆ချက်ရွဲ့ပြန်ရေခွက်လာတာတော့ အင်းမင်းတို့ပြောလို့တော့လို့ကျမတို့ခုနပြောတယ်ပေါ့လေဇာတာခင်မွန်းတယ်ဆိုတော့ဇနီးမောင်မှမဟုတ်ဘူးပေါ့ဘာတော့ဟုတ်တယ်လင်မယားဘာမလို့တော့ဆိုတော့ဇနီးမောင်နာတတ်တူရွယ်တူမှဘာခေါ်လဲဇနီးမောင်နာလို့ခေါ်တယ်ယောက်ျားကြီးကသေကန်နေနေပြီကိုမီးလောက်အားလေးယူထားရင်တမီးလောက်အားယူတမီးခင်မွန်းတဲ့ ဒါကဇနီးမောင်တာမဟုတ်ဘူးမိမကြီးကသေကနေနေပြီးသားလောက်ဟာလေးယူထားတော့သားလင်ခင်မွန်းနဲ့အဲ့ဒါဇနီးမောင်တာမဟုတ်ဘူးတက်တူရွယ်သူမှာတတိပါတော့အဲကတုံးကြီးနဲ့ဘုန်းကြီးကဒါတွေပြောရတော့မပါဒါကြောင့်ကျွန်တော်တို့သတိမောင်းတာမဟုတ်ပါဘူးလင်မယားပါအဲ့တော့မကြီးကပြောလိုက်ဟောအော်အော်အေးအေးကြီးရင်ရှီနေရင်မိပေါ့အေးမှန်ရလားဟုတ်ပါ ဟောဟာမိုနီဆိုတာအဲ့ဒါပြောဟာမိုနီဆိုတာဟာအနောက်ကနေပြီးတော့ဟုတ်လားဂျိုးရှားတို့စီစီတို့အဲ့ဒီဆိုင်တွေဟောတာဘုံဘောပွေးသူမောင်မောပွေးသူဟိုဘောပွေးသူမောင်မောပွေးသူလို့လေဟမ်အေးဗကြီးရင်ဖြီငယ်ရင်ပြီးတော့သူကြရတော့ချီခံရအောင်မထုံးတက်ချောက်ချောက်ကျော်ကြီးရင် မေခိုင်ချီပေါ်ရေးတယ်ကိုယ့်ရဲ့ကြီးကိုတနည်းတာညီဆုံးမမှန်လည်းဖြတ်တယ်စောင်းရှောက်မှန်လည်းစောင်းရှောက်သူလည်းရတာပေါ့ကြိုးစားပြုလို့ကိုယ့်ရဲ့ရောက်ပြနတ်ကဲ့သို့ပြုလို့ရအလိုလိုတို့ကုသိုလ်ရတာအေးအဲ့ဒါနဲ့တရားလင်မရပြန်သွားရောနတ်ပြည်ရောက်တော့ပြောတယ်မင်းကဥပုသ်တောင်းတယ်လူတိုင်းများနတ်ပြည်ရောက်မယ်ထင်လားဒီဥစဉ်မိမကြီးရောက်ပြနတ်ပြည်ရောက်မယ်ကိုစီရဘောအကောင်မကြီးနဲ့ကိုစီရဘောအကောင်ကြီးကတော့ဒဲဦးတွေသွားမယ် အဲ့ဒါအခုကိစောင့်ရတဲ့သီလမပြီးမပြင်းဖြစ်နေတယ်အဲ့ဒါကြောင့်ကြာရနာနာဒီသီလစောင့်တဲ့နေ့မှာတော့ရှိပွားကြီးကြီးပွားကြီးလူဝိအိမ်တော်ကြီးဘာမှမလုပ်နဲ့တော့ရှင်းပါသီလစောင့်ပြီးပါတရားနာပါတရားထိုင်ပါဘယ်နှမျိုးပြောရှင်းပါသီလစောင့်ကြည့်ပါတရားနာပါတရားထိုင်ပါအော်ထိုင်စီရပေ90ပေ90လေးဓာတ်ဓမ္မကြီးစောက်တာလာပါဗျာအိုပင်ဘာခမှမပေးရပါဘူး ဟုတ်မလားနေ့တိုင်းထိုင်လို့ရပါတယ်ဘယ်တော့သွားမှ10မိနစ်ပေါ့အများအတွက်တကားဖွင့်တာပါအဲ့ဒါချွတ်ချွတ်ကကိုယ့်ဘာကိုမလာရင်လားပြင်းပြမှုဒီသာတချီချီသာမဘာရဘာရဘုရားဘုရားပြောပြပါဘယ်သူလာပါဘယ်သူမလာတားပြပါမတားပြပါမအိုပင် always open အမြဲတမ်းဖွင့်တာပါပြီလာရောက်ထိုင်ပါရှင်းလားရှင်းပါပြီအေးအဲ့ဒါကိုကိုယ့်ဘာကိုဘာမလုပ်တာနဲ့ဟွာမလုပ်ပြီးတော့ဟွာမလုပ်တာတော့ဘယ်ကောင်းမှာလို့ အဲ့ဒါလားတိုင်းညာအဲ့ဒါမှာဥပုသ္တတကယ်ပိသပါမယ်ရှစ်ပါးသီလထောက်ပြရမယ်တရားနာရမယ်တရားထိုင်ရမယ်ဓမ္မတကယ်ဥပုသ္တစစ်တာအဲ့ဒီဥပုသ္တမျိုးမှာပဲရမယ်နိဗ္ဗာန်ရမယ်နောမဝါတော့အမိကဥပုသ္တပဲရှိတယ်သဘောပါဗလားဟုတ်ပြီဒါနနဲ့သီလပြီးတော့ဝိပဿနာဒါဝိပဿနာတော့ဖြစ်စေယုံနာကိုရှုပါရှုရမယ်ဖြစ်စေယုံနာရှုရပါဘူးအေးခုကနိုင်ပါရရှိပြီးသားတွေ မဟာကြီးမုတ်ကိုစုံလုံးသေးပဲဝေဘူးလေဒီအနာပိတေကိုငါဓမ္မရုဒ္ဓမုံငယ်တို့အမြင့်တင်တော်ရအများကြီးပဲဝိပဿနာအဲဒါကြောင့်မို့လို့ဖြစ်စေယုတ်တရားထင်ရှားယုတ်တရားရှုနန္တရားထင်ရှားရင် အဲအဲ့ဒါကအဲ့ဒါမှတကယ်ဖြစ်ဖြစ်ယုံနာကိုရှုတော့သူငါယောက်ျားတစ်ပါးမိန်းမမရှိဘူးယုံနဲ့နာသာရှိတဲ့ခန္ဓာအဖြစ်၅ပါးအာရဏဘိပြအာရဏ6ပါးပြအာရဏ6ပါးဓာတ်အဖြစ်အလားအခန္ဓာ6ပါးတိုက်တာ6ပါးမန6ပါးသစ္စာအဖြစ်၄ပါးအဲ့ဒါတွေသိပြီးတော့မဘုံနိဗ္ဗာန်ရမှာဗျာသဘောပေါက်ပါလားသဘောပေါက်ပါဒါကြောင့်ခဏိတရားဟာအနှစ်သုံးစုထုတ်ယူတဲ့ဒီပွဲ ဘာတဲ့လဲအနေသုံးလူထုတ်ယူရဲ့ဒီပွဲပါဗျာအေးအဲ့ဒါတရားနဲ့ဘုန်းကြီးတို့အဲ့ဒါတရားဝင်ပိညာသူ7နာရီထိုးသွားပြီ2နာရီပြည့်သွားပါပါ အရင်ပွဲတော့ဘုန်းကြီး2နာရီပဲဟောနိုင်အသွား2နာရီပြန်2နာရီသုံးပြီပါတမောင်းသွားနာရီပြန်နာရီပဲသုံးပြီပါကဲခဏတော့ဘုန်းကြီးတို့ပြင်ပွင့်လည်းဖြစ်တယ်ဘုန်းကြီးတို့ကျမ်းမာရေးရလည်း ကြောက်ကရရှိသူတို့ရှိတယ်အဲ့ဒါကြောင့်ဒီလောက်နဲ့တော်ပြီဆိုရှင်မယားရှင်မယားတပည့်တော်တို့တပည့်တော်တို့ပြုသမျှပြုသမျှကုသိုလ်သည်ကုသိုလ်သည်မဘုနိဗ္ဗာန်တိုင်အောင်မဘုနိဗ္ဗာန်တိုင်အောင်ရွတ်ဆောင်နိုင်ပါစေရွတ်ဆောင်နိုင်ပါမရောက်ရအောင်ရောက်ရပို့ဆောင်နိုင်ပါစေပို့ဆောင်နိုင်ပါတပည့်တော်တို့တပည့်တော်တို့ပြုသမျှကုသိုလ်ကိုပြုသမျှကုသိုလ်အားလုံးသောအားလုံးသောတဝါတို့အား မြပေးပေပါ၏မြပေးပေပါ၏မြရ၍မြရ၍ကိုစိတ်နှပြကိုစိတ်နှပြချမ်းသာကြပါစေချမ်းသာကြပါစေအမြအမြအမြအမြယူတော်မူ